တရားဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်းငါ2020ခုနှစ်ဇွန်လ20ရက်နေ့ဆရာတော်ဦးကောတိတာပြည်ဝင်သားမှာသင်ကြားပို့ချသည်သူဘာပြောခဲ့လဲဆိုတော့ပရိကံ10မျိုးရှိတဲ့နက်ကနံပါတ်5အထိအပြစ်များကိုတောင်းပန်ရခြင်းဆိုအဲ့ဒီထီတော့ပြောပြီးပါပြီဒါပေမဲ့လို့ဘုန်းကြီးထပ်ပြောခြင်းပါစေတယ်ဘာဖြစ်လို့လဲဆိုတော့ခုသင်္นานဥစည်းတဲ့တက္ကမများက လူလောကတွေမှာလိုက်နာကျင့်သုံးတဲ့တရားတွေကိုလည်းခွင့်ခါသိတဲ့ကသင်ပြပေးဖို့လျှောက်ထားလိုပါတယ်ဗျာဒါလေးလျှောက်ထားတာရှိပါတယ်နော်အဲ့ဒါလေးကြောင့်မို့ဒီအပြစ်များကိုလျှောက်ထားတောင်းပန်ရခြင်းဆိုတာကိုအဲ့ဒီအလေးထပ်ပြီးပြောပါဦးမယ်အဲ့ဒီမှာဘုန်းကြီးတို့ဇံမဲ့ဖို့မရနိုင်တဲ့ကံကြီး၅မျိုးပေါ့လို့ပထမမျက်နှာအောက်ခြေနာလေးမှာရှိပါတယ်အဲ့ဒါလေးကြည့်လိုက်နော် အဲဇာမဲဘုံအဲ့ဒီဇာမျက်နှာမှာအောက်ခြေမှာဇာမဲဘုံများနေတဲ့ကံကြီး၅မျိုးပေါ့အဲ့ဒီမှာအဲ့ဒီကံကြီး၅မျိုးဒီကံကြီး၅မျိုးကျူးလွန်ရင်တော့ဒါဇာမဲဖို့မရနိုင်ဘူးပေါ့အဲ့တော့ဇာမဲဖို့ရအောင်ဘာတွေလိုအပ်လဲအခြေခံလိုအပ်ချက်ကဘာလဲဒါလေးလည်းသိထားဖို့လိုတာပေါ့နော်ဇာမဲဖို့ရဖို့အတွက်အခြေခံလိုအပ်ချက်ကတော့ဘုန်းကြီးတို့ဘုရားလက်ထက်က ဘာဟိယပေါ့ဘာဟိယယန်းတို့ပြီးတော့ရှင်ညတိကတို့ရှင်ဘာဟိယတို့ကနေဘုရားကိုလျှောက်ထားခဲ့ဘူးပါတယ်တရားတောင်းခဲ့ဘူးပါတယ်တရားတောင်းခဲ့ဘူးတော့ဘုရားကဘာစမိန်လဲဆိုတော့သမ္မာဒိဋ္ဌိပေါ့ကမ္မတက္ကရာသမ္မာဒိဋ္ဌိလဲမှန်ကန်ရဲ့အယူဆလည်းရှိရမှာပေါ့ပြီးတော့ ပါရိမောက္ခတံဝရလည်းပြည့်စုံအောင်မယ်အဲဒီလိုပြည့်စုံပြီးရဲ့နောက်ပိုင်းမှာတတိပ္ပံ၄ပါးကိုပွားများအထုတ်ပါဒီလိုမိန်လိုက်တာအဲတော့ဒီရှင်မြတ်နှစ်ပါးကငကောလည်းပါရမီဓုရှိတဲ့အတွက်သီလပြည့်စုံနကလည်းကံကံရဲ့အကျိုးပေါ့ကောင်းတာလို့ကောင်းကြရမယ်ဆိုးတာလို့ဆိုးကြရမယ်ဒါကောင်းတာပဲဒါမကောင်းတာပဲဒီအကျိုးတွေဆိုရှိတာပဲဒီလိုလက်ခံတာကိုကာမတက္ကရတမ္မာဒိဋ္ဌိလို့ခေါ်ပါတယ် အဲ့ဒီအယူဆရှိမှလည်းဒီသီလကျင့်စဉ်တမာတိကျင့်စဉ်ပညာကျင့်စဉ်ကျင့်နိုင်တာကိုဒီအယူဆမရှိလားမကျင့်နိုင်နံပါတ်1ကကိုယ်တဏ္ဍာမှာအဲ့ဒီကာမတက္ကရတမ္မာဒိဋ္ဌိညာနဲ့ပြည့်စုံမယ်နံပါတ်2ကသီလပြည့်စုံမယ်၅ပါးဆို၅ပါးပေါ့ဒီရတနာ၈ပါးပေါ့ဘုန်းကြီးတွေကြယဟန်သီလပေါ့ဒါရင်းနဲ့ပြည့်စုံဒါလုံလောက်တာအဲ့ရလေးအချင်းချုပ်မှတ်ထားမယ်ပြီးတော့ဘုန်းကြီးတို့ဗာပြောခြင်းလဲဆိုတော့ ဒီအရိယာကိုဆွဆွဲကဲ့ရဲ့ကဲ့လို့အပြစ်ရတယ်ဆိုတော့ဒါလေးကိုလည်းဘုန်းကြီးဝိတုကြောင့်လေးပြောချင်ပါတယ်။အဲဒါလည်းဝိသုဒ္ဓိမကလာတာပါ။အရိယာပုဂ္ဂိုလ်ဆွဆွဲတယ်ကဲ့ရဲ့တယ်ဆိုရင်နော်။ညာသောအပြင်တော့လူတွေကဟိုဖတ်ကလေးဖတ်ကလေးပြောမိတတ်တယ်။သူတော်ကောင်းတွေပဲဖြစ်ဖြစ်သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ပဲဘုရားလိုပြောတတ်တယ်။ဒါတွေအပြစ်ဖြစ်တတ်တယ်။ဒါနဲ့ပတ်သက်လို့ဘုန်းကြီးတို့ဝိသုဒ္ဓိမမှာတွေ့ခဲ့တဲ့ဝိတုကြောင့်လေးပြောပါမယ် ဘယ်လိုတွေးရလဲဆိုတော့ဒီတီဟိုကျွန်းကဖြစ်ပျက်တစ်ခုပါတီဟိုကျွန်းမှာဖြစ်ပျက်တူကဘယ်လိုဖြစ်သွားလဲဆိုတော့ဘုန်းကြီးတို့ယဟနာရှင်မြတ်တပါးရဲ့သောတာပန်ယဟန်ရဲ့ရွာတရားကိုမနေ့အာယုဆုံးခံကြတာအာယုဆုံးဆိုရှေးရှေးတုန်းကတော့ယာကုဆွန်းဆံပြုတ်ဆွန်းကို လောင်းတာများပါတယ်ဒီရှင်မြတ်နှစ်ပါးဟာဒီယာကုဆွန်းလောင်းတဲ့အိမ်ထဲကိုသူတို့ကပြင်မဲ့မှာလမ်းမှာထွက်လောင်းတာပေါ့ဗျအိမ်ထဲမှာပင့်လောင်းတာ ဟိုရာဟုပူပူနွေးနွေးဆိုလည်းပြင်တရားခက်လို့ထင်ပါတယ်အဲတပိတ်နဲ့ခံယူလာကြတယ်ခံယူလာပြီးတော့ရှေးရှေးတုန်းကတော့ဒီအိမ်ဘဝတွေဘာတွေမှာထိုင်စရာဟုတ်လားတကားပိတ်ထားဆိုထိုင်ဆောင်မှုတစ်တုံးလေးတွေခြားတယ်ခုံလေးတွေခြားတာရဟန္တာရှင်မြတ်နဲ့ဒီသောတာပန်ယဟန်ဟာစံပြုတ်ရာဟုပူပူနွေးနွေးလူခန်းလာတယ်အဲ့ဒီချိန်မှာရဟန္တာရှင်မြတ်ကြီးကလေနာယောဂဖြစ်တာ ဆုံးအာယုံဆုံးကံပြီးထွက်လာတဲ့ခုနအလှခံပြီးထွက်လာတဲ့ချိန်လေနာယောဂအင်မတန်ထိုးနာတာအဲသူလေနာယောဂဒီလိုဆံပြုတ်ပူပူနွေးနွေးတောက်လိုက်ရရင် သူကတက်တာတက်တာတော့ဒီများသောအားဖြင့်အဲ့ဒီခေတ်တုန်းကတီဟိုကျွန်းနေတီဟိုနိုင်ငံမှာဘာတွေရှိလဲဆိုတော့ကြောင်းဒီဟောမသွားဘဲနဲ့ဒီရွာထဲမှာမြို့ထဲမှာဇေယျတွေရှိတော့ဘုန်းကြီးတို့နိုင်ငံဇေယျတွေဓမ္မယုံနေလို့ပေါ့ အဲ့ဒီမှာလေဖုံးပေးလို့ရအောင်လှုပ်ထားတော်တော်များများကတော့ရာဟုစွန်းဆိုပူပူနွေးနွေးဖုံးပေးရတာဆိုတော့အဲ့ဒီဇေယတေဓမ္မဝင်တွေသွားပြီးဖုံးပေးကြရှင်မြတ်ကြလည်းလေရလည်းဒါထိုးအောင်လာတော့မခံနိုင်တော့မခံနိုင်တော့အိမ်ဘဝမှာရှိတဲ့တစ်တုံးပေါ်မှာထိုင်ပြီးတော့တပိတ်ဆောင်းတောက်လိုက်တာပေါ့အဲ့ဒီတော့သောတာပန်ယဟန်လေးကဘာထင်လဲဆိုဟိုဒီမထေရကြီးနဲ့ဒီလောက်စားသလား ဓမ္မယုံမတော့ပါတော့လားကြည့်လို့မကောင်းမြင်လို့မကောင်းတာရှက်စရာကောင်းတာပဲဒီလိုယဟန်အိုကြီးတွေကြောင့်မို့ငါတို့ယဟန်ငယ်တွေမှာအဆက်ကွဲတော့တာပဲတာနာအတွက်အဆက်ကွဲတာပဲဒီလိုပြောဆိုပြီးတော့ထွက်သွားတာအဲ့တော့ဆုံးခံပြီးလို့ကြောင်းပြန်ရောက်ပေါ့ဗျာဟုတ်လားနေစုံအောင်စုံနေစုံပြီးတဲ့အခါကြောင်းပြန်ရောက်ကြောင်းပြန်ရောက်တဲ့အခါကျခုနသောတာပန်ယဟန်ငယ်ရှိတဲ့နေရာကိုယဟန္တာရှင်မြတ်ကြီးကြွလာတယ်ကြွလာပြီးမေးပါတယ် ဒီတော့ဘုန်းကြီးဒီမှာဓာတ်ရိုက်ပြောအောင်ပေါ့လေစာသံပေတာနဲ့ပြောရင်သူကတမျိုးပေါ့အဲ့မှာဓာတ်ရိုက်မိရတော့မောင်မစင်းဒီဖရာသာနာတော်မှာစာသံပေတဲ့က600တရားရပြီလားလို့မေးတာပါဘုန်းကြီးတို့ဓာတ်ရိုက်ပြောရင်တော့တရားသူတရားမြတ်ရပြီလားလို့မေးတယ်အဲ့တော့သောတာပန်ရံကဘာလျှောက်လဲမှန်ပါဗျာဘုရားပြီးတော့အောက်မဲ့အောက်ဖို့သောတာပန် ဖြစ်ပါပြီဗျာပေါ့ဒီလိုလျှောက်တော့ရဟန္တာရှင်မြတ်ကြပါမိတ်နဲ့ဒီလိုဆိုရင်မောင်မစင်းတဲ့အထက်မဲ့ထက်ဖို့မောင်မစင်းဆက်အပ်ထုတ်တော့နေကွယ်လို့ဒီလိုမေးတယ်အဲ့ဒီခါကျမှရဟန္တာကသဘောပေါက်ပါတယ်သဘောပေါက်ပြီးတော့မေးပါတယ်အကြောင်းလေးကိုတော့ရှင်မြတ်ဘာကြောင့်ပါလဲဗျာလို့မေးတယ်မောင်မစင်းနဲ့မောင်မစင်းဟာဒီအရိယသူတော်ကောင်းပြစ်မှားတဲ့အတွက်ဆက်ပြီးအာထုတ်လဲတရားမရနိုင်တဲ့အတွက်မိန့်တော်မှာပြောတာပါဆိုအဲ့ကြောင့်မှ မနေ့ကသူပြင်မာပြောဆိုခဲ့တာတတိယပြီးတော့ဝန်ချတောင်းမှအဲ့မှာမှတ်ထားဖို့ရာကဘုန်းကြီးတို့ဝန်ချတောင်းမှတဲ့အခါမှာကိုယ့်ရဲ့အပြစ်ကိုလည်းအပြစ်မှန်သိရပြီးတော့ဝန်ခံရမယ်ပြီးကိုလည်းပြီးတဲ့အခါကျနောင်ဒါမျိုးမဖြစ်စေရဘူးလို့ဆုံးဖြတ်ချက်ချပြီးတော့အဲ့လိုတောင်းမှမှပုံငိမ့်ပါတယ်နော်နံပါတ်၄ကိုအပြစ်ကို အပြစ်မှန်သိရမယ်အပြစ်ကိုဝန်ခံရမယ် ပြီးတော့နောင်ကုန်မဖြစ်ပါတော့နောင်ကုန်ဒါမှမပြုတ်ဘူးတော့ပါဘူးလို့ဆုံးဖြတ်ချက်ချအဲ့ဒီသုံးချက်ပြုစိတ်ထဲမှာပြုလုပ်ပြီးမှရှ िख ိုးကြော့တောင်းမိုင်ပုတ်ကောင်းပါတယ်အဲ့ဒါနဲ့ခုနရမ်းငယ်လေးကမနေ့ကပြောခဲ့တာတွေကိုဒီခါခွတ်လို့ပါဒီဟာမနေ့ကမတိမလိမ္မာနိုင်မဲမိလို့ပြောဆိုမိပါတယ်ဗျာသူဝန်ခံပါတယ်နောက်လျှောက်ထားပါတယ်တောင်းပန်ပါတယ်ပေါ့အဲ့လိုတောင်းပန်လိုက်တကအပြည့်ဟာငြိမ်းပြောက်သွားတယ် နော်အဲ့တော့ဒီမှာဘာဖြစ်တတ်လဲဆိုဘုန်းကြီးတို့ဒီစာပေမှာဘာပြောသွားလဲဆိုတော့အောက်ကပုံကိုယ်တွေကအထက်ပုံကိုမမြင်နိုင်ဘူးဗျအထက်ပုံကိုယ်တွေကအောက်ပုံကိုသိနိုင်တယ်ဆိုလိုတာကယဟနာများကအောက်ကသောတာပန်တရာကနာကံသိနိုင်တော့သောတာပန်ကယဟနာကိုမသိနိုင်အဲ့ဒီလိုဟာလေးမှတ်ထားဖို့ပါဒီတော့ကိုကသောတာပန်ဖြစ်ဖြစ် ရက်သားတဲ့ယဟန္တာပုဂ္ဂိုလ်မျိုးမသိနိုင်ပါဘူးမသိနိုင်တော့အမှုအမှန်မဲ့နဲ့ပြောဆိုပြင်းပြင်းမမိတတ်တယ်အဲ့ဒီခါကျရင်တေချာတောင်းမှမို့ပဲဘာတွေဖြစ်တတ်သေးလဲဆိုဒါကတော့အရိယသူတော်ကောင်းပေါ့လေအရိယသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ဘာတွေလဲဆိုအတူနေတာပေါ့ဗျာမိဘတွေဆရာသမားတွေဒါတွေကိုကပြောမိတတ်တယ်ဗျအဲ့ဒါတတိထားဖို့နော်အဲ့တော့ပြောမိတဲ့ခါကျတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေမိဘတွေဆရာသမားတွေ အတူနေတဲ့ပုံကိုယ်တွေနော်အဲ့ဒီလိုပုံကိုယ်တွေကို ကိုကပြစ်မှားခဲ့မယ်ဆိုရင်နောက်တစ်ခုကဒီအင်္ဂုတ္တထကရာတော့ဘလောက်ဒီပြောသွားလဲဇေဒီတော်လို့ပြစ်မှားမိတတ်တယ်ပြီးတဲ့အခါကျတော့ဘောဓိညောင်မင်းလို့ဒီလိုတွေပြစ်မှားမိခဲ့မယ်ဆိုရင်တဲ့နံပါတ်1ကိုအမှားကိုအမှားမှန်သိရမယ်ပြီးတော့အမှားမှန်သိပြီးတော့ဝန်ခံရမယ်ဝန်ခံပြီးတဲ့အခါကျတော့ နောင်ဒါမျိုးမဖြစ်စေရပါဘူးမဖြစ်တော့ပါဘူးလို့ဆုံးဖြတ်ချက်ချတဲ့စိတ်နဲ့ရှ िख ိုးတောင်းမှဝင်ချရင်တဲ့ဝင်ချတဲ့တပြိုင်နဲ့ဒီမှားတွေကပြပြောက်သွားပါလေဒီလိုမိန့်တာပါဒါကြောင့်မို့အဲ့ဒီလိုလဲလောက်တတ်ဖို့ရေးကြည့်ပါတယ်နောက်တစ်ခုဘုန်းကြီးတို့ဗာပြောကျင်သေးလဲဆိုတော့လူတွေဟာတော်တော်များများကဟိုပြောလွယ်ဆိုလွယ် ကိုထင်မြင်များသောအားဖြင့်တချို့ကနှုတ်ကိုလွယ်လွယ်ကိုပြောတတ်တယ်ပေါ့ဗျာပြောတတ်တဲ့ခါကျအဲ့ဒီလိုပြစ်မဖြစ်အောင်ဘုန်းကြီးအကြောင်းအရာလေးတခုအခြေခံပြောခြင်းပါဘာလဲဆိုစိတ်ဝင်စားအောင်ပြောရရင်တော့ဘုန်းကြီးတို့ဒီမရဗုဒ္ဓခေတ်ခေါ်တာပေါ့လေအဲ့ဒီခေတ်မှာမန္တလေးရဲ့တောင်ဘက်မှာမရဗုဒ္ဓနော်အဲ့ဒါယရဏဗုဒ္ဓလို့ခေါ်ပါတယ်အဲဒီမှာဘုန်းကြီးတိတိကျပြောမယ်မြမတက္ကီထောင် 189ခုနှစ်ရဏဘူရသုထမြို့ဒီဘာကြီးတော်မင်းတရားလက်ထက်ပေါ့အဲ့ဒီလက်ထက်မာရီမင်းကသာနာသိကြည်ညိုတယ်သိကြည်ညိုတဲ့အခါကျတော့ဓမစ္စအာနာစက်နဲ့ချီးမြှောက်တဲ့အတွက်လောကီလောကုတာကျင့်တဲ့ပုဂ္ဂိုလ်တွေဇာဝေတက်တဲ့ဆရာတော်တွေအများကြီးပေါ်ထွက်လာတယ်အဲ့ဒီမှာဘုန်းကြီးတို့ဘုန်းကြီးတို့ငငယ်ကလည်းဒီမန္တလေးမှာဒီဟာတွေနာမည်ကြီးတဲ့ပုဂ္ဂိုလ်တွေကြပြောတယ်တောင်မြေမှာကျဲတလုံးတို့ဒါမျိုးသုံးတယ် ဘုန်းကြီးတို့ဖားဟုတ်တော်ဆရာတော်ကြီးတို့ငငယ်ရကြတော့အနောက်ပြင်မှာကြာတောင်ပြင်မှာနဂါဒါမျိုးတွေသုံးပါတယ်အဲ့ဒီမရဘူရခုနယရဏဘူရအဲ့ဒီခင်မှာတော့じゃဘာပြောလဲဆိုစာဒငခုံ စာစုံ မကြီးတော့စာပြောပြီးဆိုပြီးတော့မထေရီသုံးမှနာမည်ကြီးပါတယ်စာဒငခုံဆိုငခုံဆရာတော်ပေါ့ငခုံဆရာတော်ကပိကသုံးပုံထေရတိကအကုန်လုံးကျွမ်းကျင်တယ် နော်ကျွမ်းကျင်နေပြီးတော့ညာကလည်းထက်မြက်တယ်အဲလိုညာကလည်းထက်မြက်ကျွမ်းကလည်းကျွမ်းကျင်တဲ့ခါကျတော့သူ့ကိုဒီဆရာတို့ယိုစာတငခုံဆိုငခုံဆရာတို့ငခုံဆရာတို့စာတတဲ့နေရာမှာသူများတဲ့တာလုံးတဲ့အတွက်စာတငခုံဆိုပြီးတော့ဘုန်းကြီးလောကမှာပြောစမှပြုပါတယ်နောက်တစ်ပါးကတော့စာစုံမကြီးတော့မကြီးတော့ဆရာတော်ဆိုတာကပိဋကသုံးပုံနဲ့မကဘူးပိဋကသုံးပုံနိကေ900စာရီကုန်ဖတ်ဘူးတယ် ပြီးတော့လောကီကျမ်းစာတွေလည်းအကုန်ဖတ်ဘူးတယ်သူကကြတော့ဖတ်သမျှစာအုပ်ကိုအကုန်မှတ်မိတယ်လို့ဆိုတယ်ဖတ်ဖို့အဲ့စာအုပ်အကုန်မှတ်မိတယ်သူညာလည်းအဲ့လိုကောင်းတယ်ဒါကြောင့်မို့စာစုံမကြီးတော့မကြီးတော့ဆရာတော်ကစာစုံတယ်မှတ်မိတယ်နောက်စာပြောပြီစာရီတရားဟောတာပဲဖြစ်စာချတာပဲဖြစ်ဖြစ်ဒီဆရာတော်ကြီးကဘယ်ဟာမှမကြံရအောင်ပြောတယ်ဘယ်ဟာလေးတော့ကြံသေးတယ် ဒါကတော့မပြောပြသေးဘူးဆိုတာမျိုးမရှိဘူးပါဠိတော်ထေရတိကအကုန်လုံးပြောနိုင်တယ်အဲ့လောက်ထိတော်လို့စာပြောပြီးဆိုမထေရီသုံးပါဒါမရဘူရယနာဘူရခင်မှာနာမည်ကြီးခဲ့ပါတယ်အဲ့ဒီသုံးပါးနဲ့ကပြီးပြောခြင်းတဲ့အကြောင်းအရာလေးကဘာလဲဆိုတော့မကြီးတော်ဆရာနဲ့ငခုံဆရာတော်အကြောင်းပြောခြင်းတယ်ဒီနေ့ကျတော့မင်းတရားကြီးဟာဒီဆရာတော်မကြီးတော်ဆရာတော်နဲ့ငခုံဆရာတော်နှစ်ပါးကိုဆွမ်းစားပင့်ပါ စွမ်းစားဝင်းတော့ခြေချင်းကြွားကြတော့ဗောဗျာကြွားကြတဲ့ခါကျနန်းတော်ဝရောက်တဲ့ခါမှာဒီဆရာတော်နှစ်ပါးဆုံမိတယ်ပြီးတော့နှစ်ပါးလုံးကလည်းပညာတတ်ဆရာတော်တွေမကြီးတော်ဆရာတော်ကငယ်ပုံရပါတယ်မကြီးတော်ဆရာတော်ကဤတော့ငကုတ်ဆရာတော်ဘာလျှောက်လဲဆရာတော်တဲ့ရွှေနန်းတော်မှာဆွန်းစားပြီးရင်ဆွန်းနုဘောဓတရားဆရာတော်ရဲ့ချင်းမြတ်မှာဖရာတဲ့ဆရာတော်ဟောသမျှတရားတွေကဒီပြီးတော့ကြည်ဘူးတဲ့တရားတွေပဲဖြစ်မှာပါတဲ့တကယ်လို့ တပီတော့မကြည့်ဘူးတဲ့တရားမျိုးဆရာတော်ဟောနိုင်ရင်တော့တပီတော့ရှုံးပေးပါတယ်အဲ့လိုအဲ့လိုတကနန်းတော်တကာဝမှာလို့ပြောခဲ့ကြတယ်အဲ့တော့မင်းတရားစီရောက်ပေါ့ရောက်ပြီးတော့ဆုံးကပ်ဆုံးကပ်ပြီးတော့အဲ့ဒီမှာရခုံဆရာတော်ကြီးဟောပါတယ်ရခုံဆရာတော်ကြီးဘယ်လိုဟောလဲဆိုမင်းတရားကြီးကိုတကာတော့မင်းတရားနိဗ္ဗာန်ကိုလိုချင်ပါသလားမှန်ပါဗျာလိုချင်ပါတယ်ဗျာနိဗ္ဗာန်လိုချင်ရင်တဲ့အယိုးမရှိတဲ့တတ္တဝါနှစ်ကောင်ကိုနိုင်အောင်ထိမ့်ပါ အယိုးမရှိတဲ့တတ္တဝါနှစ်ကောင်ဆိုတာတဲ့အထက်မှာတစ်ကောင်ရှိတယ်အောက်မှာတစ်ကောင်ရှိတယ်အထက်ကတစ်ကောင်ဆိုတာရှားတယ်အောက်ကတစ်ကောင်ဆိုတာအင်္ဂါစရဆိုဒီလိုဟောသွားတာအဲ့ဒီမှာစွန်းစားပြန်တဲ့ခါကျတော့ခုနစာစုံမကြီးတော့ဆရာတော်ရဆရာတော်တရားကောင်းလာပါတယ်ဗျာဒီပြီးတော့ကြည်ဘူးတဲ့စာမှာမတွေ့ဘူးပါဗျာဒါကြောင့်ဒီတော့ရှုံးပေးပါတယ်ဗျာအဲ့ဒီအကြောင်းအရာလေးနေဒါနော်ပြန်ပြောမယ်နော် သူကနိဗ္ဗာန်လိုချင်ရင်အယိုးမရှိတဲ့တ attva အယိုးမကတဲ့တ attva နှစ်ခုထိန်သုံးဖို့ရှောင်ပေါ့ဗျာအယိုးမြတ်တ attva နှစ်ခုနှစ်ကောင်ဆိုတာအထက်မှာတစ်ကောင်ရအောင်မှာတစ်ကောင်ရအထက်ကအကောင်ကိုပြောပါမယ်ရှာကိုပြောပါတယ်ဒီဟာနဲ့ပတ်သက်ပါဇက်ပေါ့ဗျာနော်ဒီပါဇက်ကဘုန်းကြီးတို့လွယ်လွယ်ကူပြောတတ်တယ်လွယ်လွယ်ကူဝေဖန်တတ်တယ်ဒါမျိုးတွေအဲ့ဒါကြောက်စရာကောင်းတယ်အဓိကအရိယသူတော်ကောင်းမျိုးတွေသုံးဖို့မိဘဆရာသမားတွေ ပြစ်မှားခဲ့မိမယ်ဆိုရင် तू ကမတွတ်တတ်ဘူးဗျအဲ့ဒီသာသမီအဲ့ဒီတစ်ဖက်ဆရာသမားကလန်ကဆံပြောတာတို့မိဘကလန်ကဆံပြောတခါတလေမိဘတွေဆရာသမားတွေကချစ်တဲ့စိတ်နဲ့ခွင့်လို့မိတတ်တယ်အဲ့ခါကျသူတို့အတွက်မကောင်းဘူးဗျအဲ့ဒါမျိုးဘုန်းကြီးတို့ကမဖြစ်စေချင်ဘူးအဲ့လိုမဖြစ်စေချင်လို့ဘုန်းကြီးပြောပါမယ်ကျွန်တော်တို့ကဘုန်းကြီးဒီမှာဘုန်းကြီးဟိုကျင့်သုံးတဲ့အကြောင်းအရာလေးတစ်ခုပြောပါမယ်ဘာလဲဆိုတော့ ဘုန်းကြီးကိုများသောအားဖြင့်ဘုန်းကြီးတပည့်တွေကဘာဝေဘာနာရှိလဲဆိုဘာလဲဆိုတော့ဘုန်းကြီးနှုတ်မချုပ်ဘူးဆိုတာဒါမျိုးသူတို့ပြောတာရှိပါတယ်ဒါလည်းဖြစ်နိုင်ပါတယ်ဘာဖြစ်လို့လဲဘုန်းကြီးမန္တလေးမစိုးရင်တိုက်တဲ့ဟောနေခဲ့ပါတယ်တိုင်ဟောင်းမှာလည်းနေခဲ့ပါတယ်ဘုန်းကြီးတို့ရှိတော့ကတော့မန္တလေးမစိုးရင်တိုက်တဲ့ကတန်ခါ300ကျော်လောက်ခု3000ကျော်လောက်ရှိတယ်ပေါ့လေမန္တလေးမစိုးရင်တိုက်တဲ့ဖောင်နာ3ပါပေါ့ဆရာတော်ဥဒ္ဒါသာဓမ္မနောက်ဆုံး ခုတော့ပြန်တော်မူကုန်ပါပြီခုတော့ဘုန်းကြီးတို့တငယ်ချင်းတွေပဲဆရာတော်တွေဖြစ်နေကြပါတယ်ဒီဆရာတော်ဥဒ္ဒဇာဓမ္မဟာတပည့်တန်ခါဘုန်းကြီးတို့မရှိတဲ့နောက်ပိုင်းတန်ခါ3000ကျော်ဟုတ်ချုပ်ပါတယ်ဟုတ်ချုပ်တဲ့ကဆရာတော်ကြီးကဗာမိတ်လဲဆိုမင်းတို့လိန်မာဖို့ငါမိုက်ပြမယ်ဆိုတဲ့စကားလေးမိတ်ထားပါတယ်တချို့မိဘဆရာသမားတွေကကိုသားသမီးကိုတပည့်ချစ်တာပဲတည်တယ်အမှားတကူတည်ကျူးလွန်လို့ရင်သူကခွန့်လွတ်လိုက်တာပဲအဲ့ဒါမျိုး ဘုန်းကြီးအနေနဲ့ကတော့ဒီပြင်းမှုတစ်ခုကျုံးလို့ဘာလို့လဲဒေတာရှိဒီအပြစ်ဟာသေးသလားကြီးသလားထားကြည့်ပါ ကြီးတဲ့အပြစ်တွေဆိုစီကံသတ်မှတ်ထားပါတယ်ဒီပြစ်ဒီပြစ်တွေကျူးလွန်ရင်တော့ကြောင်းမှနေခွင့်မရှိဘူးကြောင်းပြောင်းရမယ်အဲ့ဒီချိန်ကတော့ဘုန်းကြီးတို့တိတိကျကျပြောရပါတယ်ကြမ်းထမ်းတာတော့မဟုတ်ဘူးခမ်းမှမှပြောရပါတယ်အဲသေးတဲ့အပြစ်ဆိုရင်တော့ဘုန်းကြီးတစ်ချိန်နှစ်ချိန်သုံးချိန်ဒါသတိပေးတယ်ပေါ့ သုံးချိန်မှသူကမပြုတ်ပြင်ဘူးဆိုရင်တော့ဒါစီကံတိုင်းခတ်တင်းတင်းပြောပြီးတော့အေးယူရတာပေါ့အဲ့လိုပြောတဲ့အခါကျကိုကအမိုက်ခံပြောတာပေါ့ဗျာသူတို့လိမ်မာဖို့နော်အမုန်းခံပြောရတာတချို့မိဘတွေတချို့ဆရာသမားတွေကြတော့အဲ့လိုမပြောတော့ဘူးဒီတိုင်းပဲလွတ်ထားတယ်လွတ်ထားတော့ပိုးပို့ပိုးပို့ဆိုးလာတော့အဲ့ဒါလေးပြောချင်တော့အဲ့တော့ဒီအကြောင်းအရာလေးကခုနကငခုံဆရာတော်ကြီးပြောတဲ့အကြောင်းအရာလေးကဘယ်မှာသွားတွေ့လဲဆိုအင်္ဂုတ်ထုံမှာတွေ့ပါတယ် အကြောင်းအရာလေးဝိထုကျောင်းမှာဘုန်းကြီးပြောပါမယ်မြတ်စွာဘုရားတာဝတိမြို့ဇေတဝန်ကျောင်းတော်မှာသတင်းသုံးနေတဲ့အချိန်ပေါ့အဲ့ဒီအချိန်မှာဘုန်းကြီးတို့ဘုရားရှင်လက်ထက်မှာကောကာလိကယဟန်နှစ်ပါးရှိပါတပါးကရှင်ဒေဝဒရဲ့တပည့်ပေါ့သူကကြီးတဲ့ကောကာလိကဖြစ်တဲ့အတွက်မဟာကောကာလိကလို့ခေါ်ပါတယ်နောက်တစ်ပါးကတော့ကောကာလိကမြို့ကောကာလိကရဲ့တတိကောကာလိကတတိတာ သူ့ဖခင်ဆောက်လုပ်တဲ့ကျောင်းမှာတရင်သုံးတယ်အဲ့တော့သူ့ကိုတော့ငယ်တဲ့အတွက်သုလကောကာလိကလို့ခေါ်ပါတယ်အဲသုလကောကာလိကဟာသူ့အဖေတထေးဆောက်လုပ်ထားတယ်သူကလည်းတထေးသားဆိုအဲ့ဒီကျောင်းမှာတရင်သုံးပါဒီနေ့ကျတော့ဒီရှင်သာရိပုတ္တရာရှင်မောဂလန်တပြည့်900နဲ့တူဒေသစာကြီးလှည့်ကြွတယ်ပေါ့ဗျာကြွတယ်ကအဲ့ဒီကျောင်းဝါဆိုကန်ဤဝါဆိုဥမှာကတ်ရောက်လာပါတယ် ရောက်လာတဲ့ဒီရှင်မြတ်နှစ်ပါးကဒီပရိသတ်ဒီသူတို့ပေါ်လိုက်လာတာမျိုးတွေမလုံလောက်ဘူးပရိသတ်တွေတောင်းနဲ့မနေခြင်းဘူးမနေခြင်းတော့ဝါဆိုမဲ့နေ့မှာဒီเจ้าမှာဝါဆိုကို ဆုံးဖြတ်တယ်ဆုံးဖြတ်ပြီးတော့ဒီကောဂါလိကရံကိုပြောတယ်မျိုးတွေကလူတွေကဒီကောဂါလိကမျိုးထဲမှာရှိတဲ့လူတွေကဒီအရှင်မြတ်နှစ်ပါးကိုရှင်သာရိပုတ္တရာရှင်မောင်မောက်ကလန်လို့မသိဘူးငါ900ကြွလာတာပဲသိတယ်ကောဂါလိကပြောတယ် မရှင်ကောဂါလီကငါတို့ဒီနေ့ဒီကြောင်းမှာဝါဆိုမယ်ဒါပေမဲ့လို့ဘယ်တကာတကမမှငါတို့နှစ်ပါးဝါဆိုတယ်လို့သင်မပြောပါနဲ့ဒီလိုပြောတာဘောဂါလီကရဟန်းလည်းလက်ခံပါအဲ့ဒီလိုနဲ့ဝါဆိုတော့ပေါ့ဝါကြွတဲ့ခါကျဘုန်းကြီးတို့ဘုန်းကြီးကပဝါရဏပြုပါဝါနာပြုတယ်ဆိုတာကဘာလဲဆိုတော့တုံးတဲ့တူပေါ့လေ သွားကြပြီဒါနာပြုလုပ်ငန်းတွေလုပ်ကြပြီဆိုကိုယ့်အကိုလူတွေကအပြစ်မြင်ခဲ့တယ်နော်ဒီကိုယ့်အပြစ်ကိုသိအောင်ဝဇ္ဇစင်နာတွေအပြစ်တွေသိအောင်ပြောဆိုတာအပြစ်တွေသိအောင်သူများမှာပုဂ္ဂိုလ်သိအောင်ကိုယ့်ကိုမသိဘူးဒါပေမဲ့ဝဇ္ဇစင်နေမှုတွေဟာသိမသိဆိုရင်မှန်ကြည့်ရတော့ကိုယ့်ရဲ့အပြစ်တွေပြည်သိကိုယ့်ရဲ့အပြစ်တွေပြောတာတွေဆိုတာတွေမှန်မှန်သိခြင်းတော့ဒီလိုပေါ်ဝါနာနဲ့ဖိတ်ကြားထားမထေကြီးကစာယူမထေငယ်ဆုံးပေါ့သတင်းကြိုရင်ပေါ်ဝါနာပြုရတယ်သတင်းကြိုလာပြီနေ့ တပည့်တော်ကိုသာနာပြုကိစ္စတွေဆောင်ရွက်တဲ့အခါမှာတပည့်တော်အရှင်ဖျားတို့မကောင်းတာတွေးလာရင်မကောင်းတာမြင်လာရင်ကြားလာရင်တပည့်တော်ပြောဆိုဆုံးမကြပါရှင်ဖျားတို့ပြောဆိုဆုံးမတဲ့အတိုင်းတပည့်တော်လက်ခံကျင့်သုံးပါမယ်ဒီလိုပြောနော်ဒီမှာတော့ဒီဘုန်းကြီးဒီလီစီရီဓမ္မသင်္နာမှာပြောခဲ့ဦးပါတယ်။ပွာနာကတော့လူတွေတော်တော်များများသိတာကသံဃာချင်းချင်းပဲပြုတယ်လို့သိတာမဟုတ်ဘူးဗျာ လူတွေကနေပြီးတော့လူသားတွေကလည်းဘုန်းကြီးတွေပြုလို့ရတယ်နတ်တွေကနေလည်းဘုန်းကြီးတွေပြုလို့ရတယ်နတ်တွေကပြုတဲ့ပိုင်းမှာတော့ဇံပင်ရင်ရတဲ့ပုံကိုယ်တွေပြုတာပေါ့ဗျာနတ်တွေသူတို့လောက်ရကိုဒီပုံကိုယ်တွေမှမြင်နိုင်တယ်တာမန်ပုံကိုယ်တွေကမမြင်နိုင်အဲ့လိုမျိုးတွေတွေ့ရတော့အဲ့တော့ဘွာနာနေ့ကျတော့ဘွာနာပြုတ်ပြီးတော့ဒီရှင်မြတ်ကြီးနှစ်ပါးဥဆောင်တဲ့တန်ဃာတွေရဒေသစာကြီးဆက်ဖို့တာနာပြုတ်ခီးဆက်ဖို့ကြွတော့ကောဂါလိကတားပါတယ် အရှင်ဘုရားမြတ်နေပါအောင်ဘုရားတရားလောက်သတင်းသုံးပါအောင်ဘုရားကျောင်းဘုန်းကြီးကလျှောက်ထားတောင်းမှတော့အရှင်မြတ်ကြီးနှစ်ပါးဥဆောင်တဲ့တန်ဃာတော်များသတင်းသုံးပါအဲ့ဒီချိန်မှာမှ ကောကလိကရံကဘာလုပ်လဲဆိုခုနမြို့ရတက္ကရာမကြီးလိုက်ပြောတာသင်တို့တွေဟာတဲ့သူ့ဆွေမျိုးသားချင်းတွေများပါတယ်ကျောင်းမှာတကယ်အကတာကမထေမြတ်ကြီးတဝါရင်းသတင်းသုံးတာဘယ်သူမှလူဟာကောင်းမှတန်းရောက်ကောင်းမှပစ္စည်းလေးပါဖိတ်ရောက်ကောင်းမှမသိဘူးအာအဲ့ကြောင့်မှ အာအသင်ဝမ်းသာအာရပြဟာပစ္စည်းတွေဝယ်ကြပြုကြသူပြောတဲ့ရည်ရကြကဘာလဲဆိုတော့ဒီအရှင်မြတ်ကြီးနှစ်ပါးကပစ္စည်းလေးပါးနဲ့ပတ်သက်ပြီးအလိုဆန္ဒနည်းတယ်ပြီးတော့ဒီယဟန်တစ်ပါးကလုံလပယောဂကြောင့်ဖြစ်ပေါ်လာတဲ့အရာဆိုရင်ဘုန်းကြီးတို့ယဟန်နေနေတယ်မသုံးကောင်းဘူးမြတ်အပြစ်ကတော့ဒါမကြည့်ဘူးအပြစ်ရှိတယ်ကထိန်တို့ဘာလို့သူမလောက်ကောင်းဘူးဘုန်းကြီးကနေဒီကြောင့်ကထိန်ဖြစ်ပေါ်ဖို့သုံးဖို့တကြောင်းကြောင့်ကထိန်ဖြစ်ပေါ်ဖို့ဒါမျိုးမပြောကောင်းဘူး အဲကြောင့်သူဟာသူအလိုလိုတရားတရားပေါက်ပြီးခင်းတဲ့ကထိန်မျိုးဖြစ်ရတယ်ဘုန်းကြီးကပြောတာမျိုးမဖြစ်ဘဲနဲ့ဒကာတော်မကအလိုလိုတရားတရားပေါက်ပြီးခင်းတာမျိုးမိုးပေါ်ကြကထိန်လို့ဘုန်းကြီးတို့နိုင်ငံသုံးတယ်အဲ့ဒါကိုဆိုလို့သူကသူတရားတရားပေါက်ပြီးသူ့တာမျိုးဖြစ်ရဒီလိုပဲဘုန်းကြီးတွေရတဲ့လာလဘပစ္စည်းကအဲ့ဒီလိုမျိုးဖြစ်ရမယ်ဆိုတာမိတ်ကြားချက်ရှိတာပေါ့ဗျအဲ့တော့ သူကဘယ်လိုစဉ်းစားလဲဆိုငါလုံလပြောကကြောင့်ဖြစ်ပေါ်လာတဲ့ဒီပစ္စည်းလေးပါဒီရှင်မြတ်ကြီးကမယူတော့မယူနိုင်မယူဘူးပေါ့မယူကြရင်ကြောင်းဖုန်းကြီးလူလိုက်လို့ပြောမယ်ဒီရွယ်ချက်နဲ့သူကပစ္စည်းလေးပါလူအောင်သွားပြောတာရှင်မြတ်သားချင်းလေးဒကာတော်မတွေအတော်မတွေကလည်းပစ္စည်းတွေလူပြီးတုံးတုံးရောက်လာတော့ပေါ့အဲရှင်မြတ်တွေကနောက်ပိုင်းတိသွားတယ်တိသွားတော့ယဟန်တစ်ပါးရဲ့လုံလပြောကကြောင့်ဖြစ်ပေါ်လာတဲ့ပစ္စည်းဆိုတာသူတို့လည်းမသုံးကောင်းဘူးခြားယဟန်လည်းမသုံးကောင်းဘူး မသုံးကောင်းတဲ့အတွက်အလှခံမသွားဘူးပြီးတော့ဘဇုကလည်းညွန်မသွားဘူးအဲ့ဒီချိန်မှာဂောဂါလီကသုလဂောဂါလီကရဟန်းကဘာဖြစ်လဲဆိုတော့သူ့ရဲ့ရည်မှန်းချက်ကမအောင်မြင်လိုက်မအောင်မြင်တဲ့ခါကျဒီမြတ်ကြီးနှစ်ပါးပေါ်မှာအညိုအာဂတထားတယ်ဒေါသထွက်အညိုအာဂတတေးပြီးမှတ်ထားတယ်အဲ့လိုနဲ့နေထိုင်တာပေါ့အဲ့လိုနဲ့နေထိုင်ပြီးဘာဖြစ်လာလဲဆိုတော့ရှင်မြတ်ကြီးနှစ်ပါးတော့ရဟန္တာဖြစ်တော့ဘယ်အညိုအာဂတမရှိဘူးပေါ့ဗျာ ဂောဂာလိကရဟန်းတော်အညိုးအာဂတာထားတာပေါ့အဲတနေ့မှာတော့ဒီဂောဂာလိကနေတဲ့ကျောင်းကိုဒီရှင်မြတ်ကြီးကတနေ့မှာပေါ့လေတနေ့တော့မဟုတ်ပါဘူးတနေ့မှာတော့ရှင်မြတ်ကြီးနှစ်ပါးကဒီလိုပဲလှည့်လည်ပြီးသာနာပြုတရားတွေဟောတရားပြရင်လည်းရောက်လာရောက်လာတဲ့ချိန်ကျတော့မြို့သားတွေကအဲ့ကြမှာအရင်တစ်ခေါက်ကဟွာဆိုထားတာဆိုတိသွားတော့တိသွားတယ်ကအဲ့ချိန်ကျတော့သူတို့ဘာနေအလိုလျောက်လားလှူကြတယ် လှူတဲ့ချိန်မှာကြတော့ရှင်မြတ်ကြီးနမကိုယ်တိုင်လည်းလက်ခံတယ်ပြီးတော့တန်ဃာတွေအတွက်လည်းလက်ခံပေးတယ်သူတို့လှူတဲ့အားတွေကိုလည်းတန်ဃာတွေခွဲဝေလှူဒန်းပေးတယ်အဲ့မှာကောဂါလီက ပေါက်ကွဲတော့တာကြည်စံဒီဖက်ထိမင်းညနပါအရင်တစ်ခါလုံးကတော့သူတို့ပဲမရကျင်တယ်လို့ခုကြတော့ယူတာပဲအပြစ်သွားပြောတာအရှင်ဘုရားတို့ကစောစောဟိုနှစ်တည်းတုန်းကကြောင့်မလိုချင်ဘူးပြောတယ်ခုကြလည်းလက်ခံများတယ် အဲ့လိုမျိုးသူကဆွဆွဲတယ်ကဲ့ရဲ့အပြစ်ပြောတာပေါ့လေအဲ့ဒီလိုအဲ့ဒါတော့လည်းမကဘူးသူကဒေါသတားဖြစ်နေတဲ့ခါကျတော့ရှင်မြတ်ကြီးနှစ်ပါးပေါ်မှာရိုသေလေးစားစိတ်တွေပျောက်သွားဒီရှင်မြတ်ကြီးနှစ်ပါးကိုသာနာပေါင်ကလွင့်ထွက်သွားဘုရားစီသွားလျှောက်မယ်ဆိုတဲ့အဲ့လိုဒေါသအာကာရနဲ့ဘုရားစီသွားလျှောက်တာပဲဘုရားစီရောက်တော့ဘုရားဖြစ်မှန်သိတယ်အဲ့တော့သူ့ပဲဆုံးမပါတယ်ကောဂါလီကသာရိရှင်သာရိပုတ္တရာမောဂ္ဂလာမျိုးပေါ်မှာ စိတ်နဲ့မပြတ်မပါနဲ့ဒီလိုကသူတို့ကတကယ်ကိုသီလကိုအလိုရှိတဲ့ပုံကိုယ်တွေပါဒီလိုပြောဆိုသုံးရင်တိုင်းနဲ့ပြောဆိုဆိုလက်မခံလက်ခံလက်မခံမနဲ့သူဒေါသတကြီးနဲ့ကိုယ်အကြောင်းကိုပြန်တော့အဲဒီမှာအနာဆိုးတွေပေါက်တာအနာဆိုးတွေပေါက်အနာဆိုးတွေကနေပေါက်ကွဲပြီးတွေရှိုးစီးအိရာထဲမှာလဲပေါ့အိရာထဲမှာလဲနေတဲ့ချိန်ဘုန်းကြီးတို့တန်ခါလောကမှာကြတော့ကိုရင်ဘဝကနေရဟန်းဖြစ်တည်တယ်အောင်ဥပ္ပစ္စေဆရာဆိုရှိရပါတယ် ဥပိ္ပဇေဆရာဆုံးပါသူဥပိ္ပဇေဆရာအဲ့ဒီအချိန်မှာ မရှိတော့ဘူးဗျအနာဂံဖြစ်ပြီးတော့ဓမ္မဘုံမှာရောက်သူကဇံလဲရအနာဂံဖြစ်ဓမ္မပြည်ကိုရောက်သွားတယ်ဓမ္မပြည်ရောက်သွားတဲ့ခါကျတော့သူ့တပည့်ကဖျားဖြုံးမာတာလည်းလက်မခံရှင်သာရိပုတ္တရာရှင်မောကလန်ဒီဘောနဲ့ပြင်မာတယ်ဆိုတော့အဲ့ဒါနဲ့ဆင်းလာတယ်ဆင်းလာပြီးတော့သူက သူတပည့်ကိုဆုံးမဖို့ဆင်းလာပြီးကိုယုံပြတော့ပြတဲ့အခါမှာသူကမေးတယ်သင်ဘယ်သူလဲလို့ဒီလိုမေးတော့ငါဟာသူ့သူ့ဆရာသူ့နာမည်အတိုင်းပြောပါငါဟာသူ့ယူပြမဟာပေါ့အဲ့တော့သူ့ဆရာမှန်သိလိုက်တယ်သူ့ဆရာမှန်သိတဲ့အခါကျတော့အဲ့တော့ဒီအခါမှာသူ့ဆရာမှန်ပြောအဲ့မှာကောင်းငင်ရက်ကောင်းငင်ရက်ပြီးတော့မြမကြီးကပြောပါသူ့ဆရာကောဂါလီကတဲ့သင်ဟာ အက္ခတာဝကမဟာအက္ခတာဝကနှစ်ပါးဖြစ်တဲ့ရှင်သာရိပုတ္တရာရှင်မောဂလပုံမှာမပြစ်မှားပါနဲ့စိတ်ကြည်ကြည်လင်ထားပါအဲ့ဒီရှင်မြတ်တရားတကယ်ကိုသီလကိုပြည့်စုံတဲ့ပုဂ္ဂိုလ်သီလကိုတကယ်လေးစားတဲ့ပုဂ္ဂိုလ်ပါအဲ့လိုပြအဲ့ဒီမှာ तू ကဆရာဆိုတာကိုလည်းအသိစိတ်ကပျောက်သွားတယ်နားမထောင်တော့လက်မခံတော့နော်အဲ့တော့ तू ကဗာမိတ်လေသင်ကိုတဲ့ဗုဒ္ဓကအနာခံလို့ မင်ကြားခဲ့တယ်မဟုတ်လားတဲ့အနာဂံဖြစ်တယ်လေဆိုစီခုပြီအခုလူပြီလာတယ်ဆိုတော့ကိုယ့်အကူနားလေသဘောပေါက်ဖို့ကောင်းတယ်သူကဆရာကအပြစ်ပြန်ထောက်လိုက်သေးတယ် तू နားမလဲတာပေါ့နော် तू ကအနာဂံဆိုရင် तू ကလူပြီကိုပြန်မလာတော့ဘူးဆိုတာမျိုး तू ကအသေးမှတ်ထားတကယ်တမ်းကျပဋိသန္ဓေအနေနဲ့လူပြီကိုပြန်မလာနိုင်တာကိုပြောတာအနာဂံကပဋိသန္ဓေတည်ပြီးဟိုအနာဂံဖြစ်သွားပြီသုဒ္ဓဝါဒဘုံရောက်သွားပြီအချိန်မင်းလာနိုင်တယ် ခဏခဏလာနိုင်တယ်အဲ့ဒါကိုသူကနားမလဲကသုဒ္ဓဝတ္တဘုံအနာဂံဖြစ်သွားသုဒ္ဓဝတ္တဘုံရောက်သွားဘယ်တော့မှပြန်မလာဘူးဒီလိုယူဆပြီးခုနငါ့ကိုလာမပြောနဲ့ခရိုင်းပြောရင်မင်းကိုယ့်အပြစ်ကိုဒီမင်းအနာဂံမဖြစ်သေးလို့ဒီဘဝရောက်တာအဲ့တော့ကိုယ့်ကိုပြီးဆုံးအောင်လုပ်ဒီလိုခရိုင်းတုံ့ပြန်တာပါဒီတော့တပည့်ကလက်မခံတော့လေသူ့ပြမကြီးဘာမှပြောမဖြစ်ဘူးပေါ့လေအဲ့ဒါနဲ့သူကပြောဆိုဆုံးမပြီးတော့သူ ထွက်သွားပါတယ်သူကအိမ်မှာသူပြောတဲ့မိခဲ့တဲ့စကားလေးရှိပါတယ်အဲ့ဒါသူပြန်သွားပြီးနောက်ပိုင်းမှာသူကဂါရလေးဖို့ပြောဆိုဆုံးပါပြီးပြန်သွားတာပြန်သွားပြီးနောက်ပိုင်းကောက်ကလေးကကွယ်လွန်ကွယ်လွန်ဒီအရှင်မြတ်တွေပြင်မာတဲ့စိတ်နဲ့ကွယ်လွန်သွားတော့ဝီဇိငရဲတဲ့ကအစိတ်ပိုင်းဖြစ်တဲ့ဘ누구မှငရဲရောက်ပါတယ်ဒီเจ้าရာကိုတံပတိပြာရဲ့ဖရာလာလျှောက်ပါဘုရားလည်းဒီเจ้าစုံကိုယဟန်တွေကိုပြန်မိန်ကြပြီးတော့ ရဟန်းတော်များသိလို့တည်းများမေးပါတယ်မေးပြီးတော့အဲတရားဟောပါတယ်ပထမဆုံးတရားဟောတဲ့ဂါထာလေးကဘာလဲဆိုဗမာလိုပြောပါမယ်လူမိုက်ဟာမိမိပါဇက်မှာဖြစ်သည့်ကြမ်းကြုတ်သောစကားဟုသောဓမ္မဖြစ်မိမိကိုယ်တပ်တပ်ဖြတ်ဤဒါခုနကငခုံဆရာတော်ပြောတာဒါပါပဲနော်ရှာဒီဟုသောဓမ္မစကားဒီဟုသောရှာကိုစကားလို့ဥပမာပေးတာပေါ့ စကားဆိုလဲဓမ္မနဲ့ကိုယ့်ဟာကိုယ်ပြန်တတ်တာကိုယ်စကားနဲ့ကိုယ်ပြန်တတ်တာလူမိုက်ဆိုကောင်းဆိုမှမှမဝေဖန်တာဘူးမသုံးတတ်တာဘူးပြီးတော့အကုသိုလ်ကံဖိစီးလာရင်လည်းလူတွေကမဝေဖန်တာဘူးမသုံးတတ်တာဘူးအဲ့လိုမျိုးတွေအပြစ်တွေပြောတတ်တယ်လွယ်လွယ်ကူပြောတတ်တယ်နော်အဲ့ဒါကိုတတိထားဖို့ပေါ့နော်အလွယ်လွယ်ကူအပြစ်ပြောတတ်တဲ့ပုံကိုတတိထားဖို့ပေါ့ နော်ကို့အမြင်ကို့အထင်နဲ့ရမ်းမပြောရဘူးနော်ဒီလိုပြောလိုက်ရင်အရိယသူတော်ကောင်းများပြောမိရင်စကားဆိုတဲ့ရှားဓမ္မနဲ့ကိုယ့်အကိုတတ်ဖြတ်လိုက်တာနဲ့အတူတူပဲလို့ဖះမိန်တော့နောက်တစ်ချက်ဒီလူမိုက်တွေအသိဉာဏ်မရှိတဲ့ပုံကိုယ်တွေဟာအပြစ်ပြောတဲ့ပုံကိုယ်ကြချီးမွမ်းတယ်ချီးမွမ်းတဲ့ပုံကိုယ်ကြအပြစ်ပြောတယ်အဲ့ဒါအဲ့လိုလုပ်နေရင်လည်းပဲကိုယ်ပါဇက်နဲ့အပြစ်တွေကိုဆုဆောင်းတာနဲ့အတူတူပဲ ပုရုဇဉ်တဘာဝပေါ့ဗျာဒါကတော့ဖះပြောလို့ရင်ပုရုဇဉ်တဘာဝကဘာလဲကိုယ်နဲ့ဆင်ပြေနေရင်အဲ့ဒီပုဂ္ဂိုလ်ဘလောက်ပြည့်ရှိရှိအပြည့်မမြင်ဘူးကိုယ်နဲ့ဆင်မပြေရင်တော့အဲ့ဒီပုဂ္ဂိုလ်ဘလောက်ကောင်းတာလို့လို့အပြည့်ကြီးတယ်မြင်တာအဲ့ကြဘာဖြစ်တတ်လဲဆိုတော့အပြည့်တင်ရမယ့်ပုဂ္ဂိုလ်ကြချီးမွမ်းတဲ့ကိုယ်နဲ့ဆင်ပြေနေတော့ချီးမွမ်းမဲ့ပုဂ္ဂိုလ်ကြကိုယ်နဲ့ဆင်မပြေတော့အပြစ်ပြောတယ် အဲ့ဒါအပြစ်တွေကြီးပဲကိုယ့်ဟာကိုယ်အပြစ်တွေစုဆောင်းတာသူများလို့တော့မကိုယ့်ဟာကိုယ်လောက်တာအဲ့တော့အပြစ်တွေကပြောပါများတော့အကျင့်ပါလာတယ်ဟုတ်လားအတင်းကထုပါများရင်ဝါသနာပါလာဘယ်သူနဲ့မဆိုတွေ့ရင် အတင်းပြောတော့တာအပြစ်ပြောတော့တာပဲနော်အဲ့ဒါကြောင့်မို့ကိုယ်ပါဇက်နဲ့ကိုယ်ပဲဒီအပြစ်တွေကစုဆောင်းနေရတယ်အတူတူပဲတဲ့ဒီနောက်ခါတာတစ်ခုကအဲ့လိုမိမ့်ပါနောက်ခါတာတစ်ခုကကြပါလဲဆိုတော့ လောင်းကစားဝိုင်းမှာ လောင်းကစားလုပ်လို့ကိုယ့်ရဲ့ပိုင်ဆိုင်သမျှပိုင်ဆိုင်သမျှပစ္စည်းတွေဆုံးရှုံးမှုဟာအနည်းအပြစ်ကနည်းနည်းလေးပဲရှိပါတယ်ဒီတကယ်ကြည်ကြံနေတဲ့ပုံကိုမျိုးကိုပြစ်မှားတာတော့အကုန်လုံးဆုံးရှုံးမှုပဲဆိုလိုတာကတော့ဒီသူတော်ကောင်းတွေကိုဓာတ်ရအဓိပ္ပာယ်ဖွင့်ပြောပေါ့လောင်းကစားလုပ်တယ်ပေါ့ဗျာလောင်းကစားလုပ်လို့ဆုံးရှုံးရင်ဒီတဘွားစာပဲဆုံးရှုံးတယ် သူတို့ကောင်းတွေပြင်မာလို့ဆုံးရှုံးမှုကြတော့ဘဝတန်တရားဆက်ဆက်ဆုံးရှုံးစေဒါကိုဆိုလို့တော့အဲ့ဒါလေးမှတ်ထားဖို့တော်တော်များများကဘုန်းကြီးတို့ဒီအသိဉာဏ်မရှိတဲ့ခုနကကြည်လိုက်ပေါ့နော်အသိဉာဏ်မရှိတဲ့ပုံကုမျိုးကြတော့ဒီကောင်းမှဆိုမှ မှန်မှမှန်မှဝေဘာမှုခက်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကတရား သင်္นานတွေတက်စေခြင်းနဲ့နိမန္နမှာဟောတဲ့ဖို့ဆရာတော်ကြီးတရားကိုပို့ပြီးအလေးနဲ့ထားပြီးနားစေခြင်းနဲ့အဘုန်းကြီးတို့ခဏခဏညွန်ပါတယ်။ဘာညွန်တဲ့အလေးရှိလဲဆို တရားနာခြင်းနဲ့အလုပ်ပေးတရားနာခြင်းနဲ့တရားနာခြင်းဘယ်လိုတရားမျိုးနာခြင်းလားဘုနာခြင်းတလဲဘုန်းကြီးမေးပါတယ်။ဘုဒ္ဓတရားမျိုးနာခြင်းနဲ့ဆိုဘုန်းကြီးတို့ဒေါက်တာနန္ဒမာလာတို့ညွန်ပါတယ်။အလုပ်ပေးတရားနာခြင်းနဲ့ဆိုရင်ဘာဟောအားထုတ် မှလည်းပြန်မေးပါတယ်ဘာအထုတ်ချင်တာလဲဝင်လေထွက်လေအာနာပါနာအထုတ်ချင်တာလားဝါယောဒဖောင်းမရအထုတ်ချင်တာလားဒါမျိုးတွေပြန်မေးပါတယ်အဲ့ဒီကာလဆိုရင်တော့သူကမဖောင်းမရအထုတ်ချင်တယ်ဆိုချမ်းမြေဆရာတော်တို့ပန္နိတာယမဆရာတော်တို့စကြီးလေပေါ့လေအများလေးစားတဲ့ဆရာတော်ကြီးတွေပြန်ညွှန်ပါတယ်သူတို့ကလည်းတကယ်တည်းကြားသိမှာဒီအာနာပါနာအထုတ်ချင်တယ်ဆိုဒီဖောက်တော်ကဆရာတော်တို့လိုဒီလိုဘုန်းကြီးညွှန်ပါတယ် ညာသောဖြင့်တချို့ကြတော့အဲ့လိုလို ကိုယ်ပိုင်လည်းမဆုံးဖြတ်နိုင်ဘူးမေးမြန်းမှုလည်းမရှိဘူးအဲ့ကကြောင့်ဘာဖြစ်တာလဲဆိုတော့ကိုယ်ဆရာသမားမှာအကောင်းထင်တာလို့အကောင်းမြင်တာလို့ဒါမျိုးတွေဖြစ်တာပေါ့ဗျာကိုယ်ဆရာသမားမဟုတ်ရင်အပြစ်ပြောဖို့ဝင်မလေးဘူးပေါ့ကိုယ်ဆရာသမားဖြစ်ရင်ချီးမွမ်းဖို့ဝင်မလေးဘူးပေါ့အဲ့ကြောင့်ဘာဖြစ်လာလဲဆိုမယုံသိတဲ့အရာတွေယုံကြည်မိသွားတတ်တယ်ဆရာသမား အပြောရင်ကြောင့်အကျင့်မှလမ်းမတရားမှတွေကျင့်တာဒါမျိုးတွေဖြစ်ကုန်တာပေါ့ကျင့်ကျင်အောင် စီယုံမိတာဒါမျိုးယုံကြည်သိတဲ့အရာကြမယုံတော့ဘူးလမ်းမနီးမှန်လမ်းမှန်ကြတော့သူကလက်မခံနိုင်တော့ဒါမျိုးဖြစ်အဲ့ဒီလိုလို့ရင်ဘုရားကဒီမှာအင်္ဂုတ္တမအဲ့ဒါမိတ်တာပဲ၄မျိုးပေါ့နော်ဒါပြန်ပြောမယ်အပြစ်ပြောထိုက်သူကိုချီးမွမ်းမယ်ပြီးတော့ချီးမွမ်းထိုက်သူကိုကဲ့ရဲ့မယ်မယုံသင့်တဲ့အရာကိုယုံစေမယ် ယုံကြည်စေတယ်ယုံသိတဲ့အရာမှာမယုံကြည်ဘူးဒီလေးမျိုးပြုလုပ်တဲ့ပုဂ္ဂိုလ်ဟာငရဲကိုကြာရောမကောင်းတဲ့ပုံပွားဆိုကြာရောက်နိုင်တယ်အင်္ဂုတ်တို့အောက်နာရဟတော့မှာမိန်ထားတယ်ပေါ့ဒါလေးပြောချင်တာနော်ဒီမှာအများစုသိတာဘာသိလဲဆိုအရိယပုဂ္ဂိုလ်ဆွဆွဲကဲရရင်အပြစ်ရှိမှန်သိတယ်နော်မသိတဲ့တစ်ချက်ကဘာလဲဆိုအရိယမဟုတ်တဲ့ပုဂ္ဂိုလ်ကိုအရိယအဖြစ်ဂုံတင်ပြောဆိုရင်လည်းအရိယပုဂ္ဂိုလ် ဆွဆွဲလို့အပြစ်ကြီးတယ်ဗျဒါလေးမှတ်ထားဖို့ကျော်ကိုဆရာဆိုလို့ရင်တိတ်မှုန်းတင်ပြောတာအဲ့ဒါမျိုးကိုဆရာဘာမဟုတ်ဘဲနဲ့တိတ်မှုန်းတင်ပြောတဲ့ခါကျရင်ဒါမဟုတ်ဘဲနဲ့ပြောလို့ရှိရင်အပြစ်ရှိတယ်ဗျအဲ့ဒါလေးမှတ်ထားဖို့ဒီမှာဘုန်းကြီးတိတိကျကျပြောမယ်နော်အင်္ဂုတ္ထကရာဘာပြောတာလဲချီးမွမ်းစရာမဟုတ်တဲ့ပုဂ္ဂိုလ်ချီးမွမ်းဂုဏ်တင်ပြောဆိုရင်တဲ့ချီးမွမ်းဂုဏ်တင်ပြောဆိုထိုက်တဲ့ပုဂ္ဂိုလ်အပြစ်ပြောခြင်းတို့ဟာ ချီးမွမ်းစရာမဟုတ်တဲ့ပုဂ္ဂိုလ်ချီးမွမ်းပြောတယ်ချီးမွမ်းဂုဏ်တင်ပြောဆိုတဲ့ပုဂ္ဂိုလ်ကြအပြစ်ပြောခြင်းအတူတူပဲတဲ့။ဘာဖြစ်လို့တူလဲဆိုတော့ထင်ရှားချီးမွမ်းစရာမဟုတ်တဲ့ပုဂ္ဂိုလ်ဂုဏ်တင်ပြောဆိုတဲ့ကသူ့မှာထင်ရှားမရှိတဲ့ဂုဏ်တွေကိုချီးမွမ်းပြောတယ်လေ။အဲတော့ဘာဖြစ်သွားလဲဆိုဒီနားထောင်တဲ့ပုဂ္ဂိုလ်တွေ့လဲအတိမအမှတ်မှားသွားတယ်။ကိုယ်ကိုယ်တိုင်နဲ့အတိမအမှတ်မှားသွားတယ်။မှားယွင်းသွားတယ်ပေါ့ဒီတစ်ချက်ပေါ့။ချီးမွမ်းတဲ့သူမချီးမွမ်းသူကိုချီးမွမ်းတဲ့ခါကျတော့ဘာဖြစ်သွားလဲဆို ဂုံရှိတဲ့တူနဲ့ပုံကုံနဲ့ဓာန်တူယူတီလောက်ပြလိုက်တာအဲ့လိုစွမ်းတတ္တိမရှိတဲ့ပုံကုံစွမ်းတတ္တိရှိတဲ့တူနဲ့ဓာန်တူယူတီလောက်ပြလိုက်တဲ့အတွက်ညာကအပြစ်ပြောစရာ ဖြစ်လာတော့တကယ်မကျင့်တဲ့ပုံကုံကိုကျင့်တဲ့ပုံကုံနဲ့ဓာန်တူယူတီပုံကိုလောက်ပြီးပြောတဲ့အတွက်ဒါအပိုးပြစ်ကြီးတယ်ဒါလေးမှတ်ထားဖို့နော်ဒီတော့စကားပြောတဲ့အခါတတိထားရမယ် ထူးသဖြင့်မိအိုတွေဖအိုတွေရှိတဲ့ပုံကိုများဆရာအိုတွေရှိတဲ့ပုံကိုများကျမ်းမာရေးမကောင်းတဲ့ဆရာသမားရှိတဲ့ပုံကိုများအဖက်ကလည်းမပြောမိဘူးပေါ့ကျမ်းမာရေးမကောင်းလာရင် အသက်ကြီးလာရင်ဘုန်းကြီးတို့တတိတွေမေ့ပါတယ်ပြီးတော့စားတာတောက်တာတွေလည်းမတတ်မရဖြစ်တတ်ပါတယ်နေတာထိုင်တာတွေဒီအလေးပေါ့ဆုံးတာတွေမတတ်မရတွေဖြစ်တတ်ပါတယ်အဲ့ဒီခါလာမျိုးဆိုကိုကမူဝမနဲ့ဖက်ခွင်နဲ့သွားပြမမိတတ်တယ် ပြင်မာမိခဲ့ရင်လည်းဘုန်းကြီးတို့ဒါလေးကိုသတိရပြီးတော့တောင်းပန်ပေးဖို့ပါပဲเนาะအဲ့လိုတောင်းပန်ပေးလဲဟိုအဆင်ပြေပါတယ်ဒါလေးအတွေ့အတွေ့အကြုံတစ်ခုပြောမယ်ဆိုရင်ဘုန်းကြီးတနစ်ကမလေးရှားအခုဆရာတော်ဥမပြေရတီထောင်ထားတဲ့ပြည်နံကျောင်းမှာဆယ်စခန်းတစ်ခါလောက်ဘူးပါတယ်ဟိုကွာလမ်ဘူနာ KKB မှာတော့3လတရား3လတရားစခန်းပေါ့အဲ့ဒါလောက်ဘူးတယ်အဲ့တော့ဆယ်စခန်းလောက်စင်ခါမှာ ဆရာတော်ဥရမပြရဲ့ဒီပိနန်းကမေတ္တာနာဝိဟာရကတရုတ်တစ်ထစ်တယောက်ကနေဝယ်လူထားတာထုံးစံအတိုင်းပေါ့ဗျာသူတို့တရုတ်နယ်တွေကချမ်းသာကြတယ်သူကကြောင်းဆောက်လူတယ်သူ့မှာညီမတယောက်ရှိတယ်သူ့ညီမတွေကလုံးဝမတည့်ဘူးဒါပေမဲ့လို့သူတို့ကတရားဝါနာပါတယ်ဘုန်းကြီးတရားစကားဖွင့်တဲ့အချိန်ကျတော့ဒီတထေးရောတထေးရသမီးလေးတယောက်ရောပြီးတော့သူ့ညီမကိုလာတရားဝင်ပါအဲ့ဒီအချိန်မှာဘုန်းကြီးကဒီပရိကံအကြောင်း ခုလိုဒီတဦးနဲ့တူပြင်မထားရင်ဝင်ချတောင်းပါမယ်ဝင်ချတောင်းပါလိုက်ရင်ခုနလိုအပြစ်ကိုပြင်မသိရမယ်ဝန်ခံရမယ်တောင်းပန်ရမယ်နောက်ဒါမျိုးမဖြစ်အဲ့လိုလေးနဲ့နဲ့ဒါတောင်းပန်ကြည့်လိုက်တောင်းပန်ကြည့်လို့ရင် ကို့မှာအပြစ်ကင်းသလိုခံစားပြီးတိတ်အားထုတ်လို့ကောင်းတာအဲ့ဒီမှာသူ့ညီမလှုပ်တဲ့လူကအဲ့ဒါဝန်ချပြီးတကယ်သွားတောင်းပန်နဲ့ရှ िख ိုးပြီးတောင်းပန်တော့အဲ့မှာအကိုကြီးလှုပ်ကလည်းအကိုကြီးလှုပ်တဲ့လူကလည်းငကိုကလည်းသူကလည်း ခွင့်လွှတ်ပြီးသားနေမှာပါအဲ့လိုဝင်ချတောင်းလဲနှစ်ယောက်လုံးဗျာတော်တော်လေးကိုသူတို့တရားတွေပါတုတ်တက်ကြတယ်သူတို့လည်းဝန်ခံတယ်တရားထုတ်လို့ကကောင်းကြောင်းလည်းပြောကြတယ်ပေါ့ဒါကြောင့်အဲ့ဒါလေးကိုလည်းသိစေချင်လို့ဘုန်းကြီးပြောပါတယ်နော်အဲအရိယပုဂ္ဂိုလ်များကိုဆွဆွဲခဲ့ခြင်းကြောင့်မို့ရနိုင်တဲ့အပြစ်ဒုတိယမျက်နှာမှာကိုကြည့်ချင်းအဲအဲ့မှာကြည့်လိုက်ပေါ့နော်ဘုန်းကြီးတို့ဒီမှာလည်းဖတ်လို့ရပါတယ်နောက်တစ်မျက်နှာသွားမယ် အရိယပုဂ္ဂိုလ်ကို ပြင်းမာတဲ့ပုဂ္ဂိုလ်များရနိုင်တဲ့အပြစ်7မျိုးဆိုပြီးတော့အဲနောက်တောင်းပန်ဤများဆိုတော့ဒုတိယမျက်နှာမှာအဲဒီမှာမရသေးတဲ့တရားတွေကိုမရမရသေးတဲ့တရားဥပမာဝိပဿနာဉာဏ်တွေဖြစ်ပါတယ်ဆိုပါတော့အောက်ဝိပဿနာဉာဏ်တွေဖြစ်တယ်ဆိုရင်နောက်ထပ်ဝိပဿနာဉာဏ်တွေဆက်မဖြစ်တော့တူတယောက်အရိယသူတော်ကောင်းတွေပြင်မထားခဲ့မယ်ဆိုရင်နော်အဲမရသေးတဲ့တရားမရနိုင်တော့ဘူး ပြီးတော့ကရပြီးတော့ကိုမဆုံးဆုပ်ယုတ်တတ်တယ်။ရပြီးတော့တရားဆုံးမတဲ့ဆုပ်ယုတ်တတ်တယ်ဒီကြောင့်မဟုတ်ပါဘူး။မဲ့ညာဖုံညာဆိုလိုတာမဟုတ်အောက်ပိုင်းကဝိပဿနာညာနေပေါ့။မှာကုရပြညာလောက်ရောက်သွားပြီ၊ပင်ကညာလောက်ရောက်သွားပြီဒီညာတွေကနေပြန်ပြီးပြုတ်ကျတတ်တယ်လို့ဆိုလိုတယ်။ပြီးတဲ့ခါကျတော့ဘာတွေဖြစ်တာလဲသီလသမารိပညာတွေကိုစင်ကြအောင် မကျင့်စွမ်းနိုင်တော့ဘူး။အရင်တော့ နော်တရားမရဘဲနဲ့ရတယ်လို့ထင်ရှိတတ်တဲ့ဒါမျိုးတွေပေါ့နောက်တစ်မျက်နှာကိုကြည့်ကြည့်ပြီးတော့သူတို့ကောင်းတရားတွေကျင့်ရတာမပြော့ပိုက်တော့ဘူးဒါမျိုးတွေပေါ့ပြီးတော့ယဟန်ဆိုရင်အပြည့်ကြီးကြီးအာဘတွေတင်တတ်တယ်လူဆိုရင်အပြည့်ကြီးကြီးဥပဒေကြီးကျူးလွန်မိတတ်တယ်ပြီးတော့နေရတဲ့ဒီသူတော်ကောင်းတရားတွေသူတော်ကောင်းတွေပြင်မထိုင်ကိုယ့်ဘဝကိုအားမရတာတို့မကျေနပ်တာတို့စိတ်ထဲမှာမပျော်တာတို့ဒါတွေဖြစ်တတ်တယ်ပေါ့ ရဟန်းဆိုရင်တော့လူထွက်တာတို့ဒါတွေဖြစ်တတ်တယ်။နောက်ပြီးတော့ကုမြတဲ့ယောဂဝိနာတွေဖြစ်တတ်တယ်။နောက်ယူတတ်တယ်။စိတ်မကြည်မလင်နဲ့သေတတ်တယ်။သေပြီးနောက်ပိုင်းမှာမကောင်းတဲ့ပုံပွားတွေရောက်တတ်တယ်။ဒါကတော့ဓမ္မကြီးတို့ဒကာကြီးတို့ဒီသင်္นานသူသင်္นานသားတွေနှုတ်လေးပေးထားတယ်ပေါ့နော်။ပရိကံအကြောင်းနဲ့ပတ်သက်နှုတ်လေးခုနကနံပါတ်1စာမျက်နှာနံပါတ်1နောက်တဲ့ရွက်ရှိသေးတယ်အဲ့ဒီဟာလေးပြန်ကြည့်ပေါ့ဒါကိုယ့်အကိုဖိုင်လည်းသိပါတယ်နော်။အဲ့ဒီဟာလေးမှတ်ထားပါ။ နောက်ဘုန်းကြီးတို့ဗာဆက်ပြောခြင်းလဲဆိုတော့ဒီမှာအပြစ်များကိုတောင်းပန်ပြီးတဲ့နောက်ပိုင်းမှာကိုယ်ခန္ဓာကိုယ်နဲ့ကိုယ်အသက်ကိုဘာလို့ရမလဲဆိုတော့ဒီမြတ်စွာဘုရားလည်းအနှင်းဖို့ပြီးတဲ့အခါကျတော့ကမ္မထန်ဆရာလည်းအနှင်းဖို့ပေါ့ဒါလေးပြောခြင်းပါတယ်။ဘာဖြစ်လို့ဒီလိုအနှင်းစေခြင်းလဲဆိုတော့ဒါလေးကိုလည်းဘုန်းကြီးပြောပါမယ်နော်။ အဲ့ဒီစာရွက်လေးတွေကြည့်ထားပါတော့အမေရိကန်စာရွက်ကနှစ်မျက်နှာရှိတယ်ပထမတစ်မျက်နှာဒုတိယတစ်မျက်နှာပေါ့အနည်းအချင်းအကြောင်းအရာကလောကမှာဆန့်ကျင်ဘက်တွေရှိတယ်ဗျလောကဆန့်ကျင်ဘက်တွေကကုသိုလ်နဲ့အကုသိုလ်ကဆန့်ကျင်ဘက်ပဲကောင်းတာလုပ်တဲ့ပုဂ္ဂိုလ်နဲ့မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကလည်းဆန့်ကျင်ဘက်ပဲအဲ့လိုဆန့်ကျင်ဘက်အရာတွေရှိတယ်ဒီလိုဆန့်ကျင်ဘက်ဖြစ်နေတော့မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကြိုက်ဘူး ကောင်းတာလုပ်တဲ့ပုဂ္ဂိုလ်လည်းမကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကြိုက်ဘူးဘုန်းကြီးတို့အခုတရားတွေသင်နေတယ်တရားတွေထိုင်တော့မယ်ဆိုကောင်းတာတွေလုပ်နေတာပေါ့နော်ကောင်းတာလုပ်နေပဲဆိုမကောင်းတာလုပ်တဲ့ပုဂ္ဂိုလ်တော့မကြိုက်ဘူးမကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကလည်းနှစ်မျိုးရှိတယ်ဗျမြင်ရတဲ့ပုဂ္ဂိုလ်မမြင်ရတဲ့ပုဂ္ဂိုလ်မြင်ရတဲ့ပုဂ္ဂိုလ်ဆိုလူတွေပေါ့ဗျာတိရိစ္ဆာန်တွေပေါ့ဒါဘုန်းကြီးတို့ဒကမာကြီးတို့အခုယောဂီသင်္นานသူသင်္นานသားတွေမြို့ထဲမှာနေလို့ဗျာတော်တဲ့တောင်ထဲဆိုရင်ဒီ တရိษံဆိုးတွေရှိတယ်လူဆိုးတွေရှိတယ်အဲ့ဒီပုဂ္ဂိုလ်အနေနဲ့ကြုံနိုင်တယ်ဒေါတဲ့တောင်နဲ့သွားတဲ့ပုဂ္ဂိုလ်များကနံပါတ်1သီလပြည့်စုံရတယ်အဲတက်တက်လို့စားနိုင်လည်းကောင်းတော့နောက်ပြီးတော့မေတ္တာအကောင်ရတယ်လူတစ်ပြည့်သင်္ချိုင်းသွားတဲ့ပုဂ္ဂိုလ်ဒေါတဲ့တောင်နဲ့နေတဲ့ပုဂ္ဂိုလ်ဘာဖြစ်လို့ဒီလိုနေရလဲဆိုဘုန်းကြီးတို့တက်တက်လို့စားရတဲ့ချက်ကတာငါဆိုင်ဒီချွေးနှံကတာငါနှံထွက်တယ်တာငါနှံထွက်မြင်ရတဲ့မွေစိုးကင်းစိုးတွေကလည်း ဒိဋ္ဌိဆာဆိုးတွေကအန္တရာယ်ပြုတ်တတ်တယ်ပြီးတော့မကောင်းတဲ့နတ်တွေနတ်ဆိုးတွေမကောင်းတဲ့ပုံကိုယ်တွေကလည်းကိုယ်ကိုနှောက်ယှက်တတ်နော်ဒါကြောင့်မို့အဲ့ဒီဒေါတဲ့တောင်းနဲ့နေတဲ့ပုံကိုယ်များကတက်တလို့စားတာတို့မနာသီလပြည့်စုံလုပ်တာတို့ဒီတဲ့ခါကျတော့မေတ္တာတရားအကောင်းလုပ်တာဒါတွေလုပ်ရတာပေါ့နော်ဒီမှာတော့အဲ့ဒါတဏီပေါ့နော်ဒီမှာတော့ဘုန်းကြီးတို့ကဘာလို့ဆေခြင်းလဲဆိုကိုယ်ခန္ဓာကိုယ်နဲ့ကိုယ်အသက်ကို မြတ်စွာဘုရားအထာမယ်ပြီးတဲ့အခါကျတော့ကမ္မထာဆရာအထာမယ်အဲဒီကမ္မထာဆရာအပ်တဲ့ဟာလေးအဲ့ဒီကိုကြီးအောက်ဆွဲချလိုက်အောက်နားလေးအောက်ကိုဆက်ဆွဲအဲ့ဒီမှာ တောင်းမှမုံရအောက်မှာအဲ့ဒီမှာခန္ဓာကိုယ်နဲ့အသက်အနှင်းဘုံဒါပိသက်တွေခုတွေ့တယ်နော်အဲ့ဒီတရားအမထုတ်ခင်မှာပထမတောင်းမှန်တာလေးလည်းရအောင်ချက်ထားပါမနေ့ကပြောခဲ့ပြီးတောင်းမှန်မှုနဲ့ပတ်သက်လို့ ခုပြောချင်တာခန္ဓာကိုယ်နဲ့အသက်အနှင်းပေါ့ကိုယ်ခန္ဓာကိုယ်နဲ့ကိုယ်အသက်ကို အနှင်းတဲ့ခါမှာအရှင်ဖေရာတပည့်တော်သည်တရားထုတ်နေသည့်ချိန်ကာလအတွင်း၌တပည့်တော်၏အသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရားလည်းကောကမ္မဋ္ဌာန်းဆရာလည်းကောအနှင်းပါ၏ဖေရာအရှင်ဖေရာသုံးချိန်ပေါ့အဲ့လို အနှင်းပြီးတရားထုတ်ပါအနှင်းတဲ့ရည်ရွယ်ချက်ကပထမဆုံးဗုဒ္ဓအနှင်းတဲ့အကြောင်းအရာအရင်ပြောပါမယ်ဒီတရားထုတ်တဲ့ခါကျရင်ဘာဖြစ်တတ်လဲဆို တောတွေတောင်တွေမှာအထုတ်ပြီးဆိုလို့ရှိရင်အနောက်ရှက်တွေပါကြုံတတ်ပါတယ်မနောကမေတ္တာလည်းပို့မထားဘူးဒီမြင်ရတဲ့ဒိဋ္ဌိဆံလူတို့ကြောင့်မေတ္တာပို့ရတာပေါ့နော်ဒီမမြင်ရတဲ့ပုဂ္ဂိုလ်လည်းမေတ္တာပို့ရင်လည်းရပါတယ်ဒါကြောင့်မေတ္တာမပို့ဘဲနဲ့ဝိပဿနာတရားအထုတ်တယ်ဆိုအနောက်ရှက်တွေကြုံတတ်တယ်အဲ့လိုကြုံလာရင်ကိုယ်ကကြောက်စိတ်တွေဝင်တတ်တယ်ဟောကိုယ်နောက်နာမတရားကရပ်နေသလိုလိုရှေ့မှာရပ်နေလို့ချက်သိမွေးညင်းနေထတာလို့အဲ့လိုမျိုးတွေဖြစ်တယ် အဲ့လိုမျိုးဖြစ်လာရင်ကိုယ့်ကိုယ်ခန္ဓာကိုဖျားအပ်ထားရင် စိတ်ကဘယ်လိုလဲဟာငါအသက်နဲ့ငါခန္ဓာကိုဖျားအပ်ထားတာပဲအဲ့လိုမျိုးအပ်ထားတဲ့ကရဲရဲတင်းတင်းရှုမှတ်ရတယ်ရှုမှတ်ရတဲ့ခါကျဒါလွယ်လွယ်ကူကြော်လောသွားတော့ဒါကြောင့်မို့ဖရာကိုအပ်ရပါတယ်နောက်ကမ္မဋ္ဌာန်းဆရာကိုလည်းအပ်ရပါတယ်ကမ္မဋ္ဌာန်းဆရာအပ်တဲ့ခါကျတော့ဆရာကလည်းဟိုကိုအပ်ထားတဲ့တပည့်ဆိုတော့တေချာဆောက်ရှောက်တယ် သင်ပေးတယ်ကိုယ်ကလည်းဆရာသမားရှိတော့တင်းတင်းကျပ်ကျပ်လှုပ်ဖြစ်တာပေါ့နော်အဲ့လိုလည်းမှတ်တာပြီးတော့ဒီမှာအခက်ခဲကြုံလာရင်ခန္ဓာကိုယ်ကိုဘုရားနဲ့ကမ္မဋ္ဌာန်းဆရာများအပ်ပြီးတော့လည်းဖြည့်ရှင်းလို့ရပါတယ်နောက်တစ်ခုအဲ့လို ကြောက်တာလန့်တာတွေဖြစ်လာမယ်ဆိုရင်ဒီမေတ္တာပို့တာတို့ကိုပြုလုပ်ထားတဲ့တရားတွေကိုသူတို့အမျှပေးဝေတာတို့ဒါမျိုးလည်းလုပ်လို့ရမယ်အဲ့ဒါမျိုးလုပ်ပေါ့နော်ပြီးတော့ဒီကမ္မဋ္ဌာန်းဆရာနဲ့ နောက်ဗုဒ္ဓအထာရည်ရည်ရွယ်ချက်ကကြတော့ဘာဖြစ်လာလဲဆိုကိုကအဲ့ဒီမှာဒီဆရာကြီးရဲ့ဖះရှင်ရဲ့တကိုးတော်ဒီကြောင့်ကမ္ဘာဆရာရဲ့ဒီအချိန်ဝါကြောင့်မို့ကို့မှာဒီအချိန်ဝါတွေကလွှမ်းမိုးထားတယ်လို့ခံစားရတယ်အဲ့လိုလွှမ်းမိုးထားတဲ့အခါကျတော့ကိုကအထုတ်လို့ပိုကောင်းလာအဲ့ဒါကြောင့်မို့ဒီအဲ့ဒီရည်ရွယ်ချက်နဲ့ဘုန်းကြီးတို့ကမ္ဘာဆရာအပ်တယ်လို့ဒါလေးကိုနားလေထားစီခြင်းတော့ပေါ့ဒါဆိုရင်တော့ဘုန်းကြီးတို့အဲ့ဒါအဲ့ဒီလောက်ဆိုလုံလောက်ပါတယ် အဲ့ဒါလေးတော့ရအောင်ကြက်ထားနော်အဲ့ဒါရအောင်ကြက်မှဒါပို့ကောင်းတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဘုန်းကြီးတို့တရားပြပြပေးဖို့လျှောက်ထားတောင်းပန်ရမယ်နော်အဲ့ဒီဟာလဲကြည့်ရှိရှိတုန်းကကြတော့ဒီဝိသုဒ္ဓိမတ်တို့ဘာလို့ကကိုရင်ဘုန်းကြီးတို့ဒါနဘောင်ထိအခုထိတွေးရမှာပါတရားဓမ္မတွေကိုရင်ဝတ်မယ်ဆိုရင်ဒါလျှောက်ထားတောင်းပန်ရတယ်ရဟန်းခံမယ်ဆိုလဲလျှောက်ထားတောင်းပန်ရတယ်ဒါတွေလောက်ရပါ ဒီလိုပဲတရားပြတဲ့တရားတွေဘာတွေသွားထုတ်ပြီးဆိုရင်တော့ဝိသုဒ္ဓိမတ်တို့ဘာတွေကလျှောက်ထားတောင်းပန်ဖို့ဒါတွေညွှန်ကြားတာအခုဘုန်းကြီးဒီရေးထားတဲ့ဝိသုဒ္ဓိမတ်လာအတိုင်းရေးတာဘုန်းကြီးတို့တရားစခန်းမှာဆိုဘုန်းကြီးသင်ပြတာသင်ပြပါတယ်ဒီပရိက္ခဏ။နောက်ဆုံးဆရာတော်ကြီးတွေကတော့ကိုယ့်ရဲ့ရေးသားတွေကခြေကျနေတဲ့ခါကျတော့ဒါကိုသင်ပြမှုနည်းတယ်ပေါ့နော်။အဲ့တော့ဘုန်းကြီးတို့ဒီတရားပြပေးရလျှောက်ထားတောင်းပန်ဖို့ကတော့ဟိုရောက်စရိတ်တာမှာတစ်ချိန်လောက်ဆိုပြီးပြီးပါတယ် နော်ရှင်ဘုရားတပည့်တော်သည်တန်တရားကိုဆင်းရဲပေါက်မှလွမြောက်ပါရခြင်းကြုံကကမ္မထန်တရားအထုတ်ဒီကိုသင်ပြပေးရန်လျှောက်ထားတောင်းပါပါရှင်ဘုရားဒီလိုလေးလျှောက်ထားရင်ပြီးပါနော်ပြီးတဲ့အခါကျတော့လျှောက်ထားတဲ့တရားပြဖို့လျှောက်ထားတောင်းပန်ပြီးတဲ့နောက်ပရိကံကနံပါတ်၈ရိုသေလေးစားစွာအထုတ်ရတယ်တရားထုတ်တဲ့ကံမှာပထမမျက်နှာမှာပါပါတယ်အဲ့မှာကြည့်လိုက် တရားထုတ်တဲ့ခါကျတော့ဘုန်းကြီးတို့တရားပေါ်မှာလည်းယိုသေးလေးစားစိတ်ထားရပါတယ်ပြီးတော့တရားပြတဲ့ပုံကိုယ်ပေါ်မှာလည်းယုတ်တိလေးစားစိတ်ထားတယ်ဒါကတော့ကိုယ်ဆရာသမားတို့ဒါပြောစရာမလိုပါဘူးပြီးတဲ့အခါကျယောဂီအချင်းချင်းပထမမျက်နှာကိုကြည့်ကြည့်ယောဂီချင်းချင်းလည်းတယောက်နဲ့တယောက်ယုတ်တိလေးစားစိတ်ရှိရတယ်အဲ့ဒါမှတရားရပါ အဲသူ့မြင်လိုက်ကိုကမယုံသေးကိုမြင်လိုက်သူကမယုံသေးဆိုရင်တော့မာနတွေတင်းခံနေမယုံသေးမယုံသေးရင်လည်းပဲဒီဟာတရားရဖို့ခက်တာပေါ့နော်နော်သူတို့ကောင်းတွေကြတော့ဒီယုံသေးလေးစားစိတ်ကတန်ဖိုးရှိမှန်သိတယ်သူတော်ကောင်းစိတ်ဓာတ်ရှိလေလေယုံသေးလေးစားမှုရှိလေလေသူတော်ကောင်းစိတ်ဓာတ်အားနည်းလေလေယုံသေးလေးစားမှုကနည်းလေလေနော်ဒီ အပ္ပစာနာဆိုရှိတယ်အပ္ပစာနာဆိုဘာပြောလဲတဲ့သူရိုသေလေးစားတာပြောရိုသေလေးစားတာကုသိုလ်ဖြစ်တယ်ကုသိုလ်ဖြစ်ကြောင်းတစ်ခုတည်းမှာရိုသေလေးစားဖို့နော်ကြီးတဲ့ပုံကိုကြီးတယ်လဲငယ်တဲ့ပုံကိုလဲလေးလေးစားစားဆက်ဆံတယ်ဒါလေးမှထားနော်ဒါတကယ်လက်တွေ့ဘဝမှာသုံးရမှာဘုန်းကြီးမှရိုသေရမှာမဟုတ်ကိုသားသမီးလဲလေးလေးစားစားဆက်ဆံတယ်သားတွေသမီးလေးတွေကလည်းကိုယ်ကြီးတဲ့ပုံကိုရိုသေလေးစားဆက်ဒါကုသိုလ်တစ်မျိုးရတာဘာမှကုံစရာမလိုပဲနဲ့ရတဲ့ကုသိုလ် နော်များသောအားဖြင့်ဒီဒကာနမတွေကဘုန်းကြီးတွေဆိုယိုသေးလေးစားဖို့မခက်ဘူးလူချင်းချင်းမယိုသေးတာတို့ကိုယ်ရငယ်တဲ့ပုံကမယိုသေးတာဒါကတော့ဓမ္မကြီးတို့ဓမ္မကြီးဒကာကြီးတို့မဟုတ်တော့ဘုန်းကြီးကိုယ်တိုင်ဖြစ်တဲ့တခါတလေကြာရင်ကိုယ်ရငယ်တဲ့တပည့်လေးတွေပုံမှာလွတ်လွတ်သွားတယ်အဲ့တော့ပြန်ပြန်တတိထားတယ်ဘာဖြစ်ဖြစ်ပေါ့လေဥပမာဘုန်းကြီးဗမာပြည်သွားတယ်ဆိုတော့သွားပြီဆိုရင်ကိုယ်တပည့်လေးတွေပါလေလူလို့ရှိရင်တကယ်တမ်းကျတော့ဒီလိုသိချာယိုသေးလေးစားစိတ်နဲ့ပေးတာလူတာဆိုပိုကောင်းတယ် ဘုန်းကြီးငငယ်ကဖြစ်ပြလေးပြောပါမယ်နော်ဘာလဲဆိုတော့ဟို45 40ခုမိနစ်လောက်ရှိနေဘာလဲဆိုတော့ဘုန်းကြီးရန်ဖြစ်စမှာဘုန်းကြီးဆရာကြီးကပြန်တော်မူသွားတော့ဘုန်းကြီးရဲ့ဆရာရဲ့တငယ်ချင်းဆရာတော်ကြီးတစ်ပါးကြွလာတယ်တဲ့80ဝန်းကျင်လောက်ရှိတဲ့ဆရာတော်ကြီးကဘုန်းကြီးကကိုရင်ကြီးဘဝရဟမခံတယ်နတ်ပြလို့ရဟခံတော်မယ်ဆိုဆရာတော်ကြီးကနေရထိုင်တစ်ခုခင်းတယ်ထိတ်ကတကူဒီဘက်ကတကူပေါ့လေလူကံပုဂ္ဂိုလ်နေရာတကူဒီဘက်က အလူကံပုဂ္ဂိုလ်နေရာမှာထိတ်ကဘုန်းကြီးနေရာဘုန်းကြီးကိုကိုရင်ကြီးကိုထိုင်ခိုင်းတယ်ပြီးတော့ဒီဘက်ကနေသူကဒူးတုပ်ပြီးအဲ့ဒီနေရာထိုင်ပေါ်မှာတေချာကြကြနာဒူးတုပ်ပြီးတော့သူလူတဲ့ပစ္စည်းလေးသူတော်တော်များများလူတယ်သင်္ကန်းတွေတပိတ်အများကြီးလူတယ်အဲ့ဒါတခုချင်းလူတယ်အဲ့ဒီအချိန်မှာဘုန်းကြီးကနေရာထိုင်ခဲ့တာဘလို့ဆရာတော်ကြီးကွာဘယ်လိုလုံးမသိဘူးအဲ့လိုစိတ်ထဲကဖြစ်မိတာဟိုလိုပြမားတာမဟုတ်ဒီအလူခံခက်တာနောက်ရောက်မှသိရတာကြီးလာမှ စာပေမှာအဲ့ဒါယိုသေးလေးစားတာယိုသေးလေးစားလူရမယ်ဒါဟာကုသိုလ်ဖြစ်တယ်ဒါကိုဆရာတော်ကြီးကဆုံးမသွားတကယ်လို့ဘုန်းကြီးလည်းဗမာပြည်ပြန်လာဘုရားဘက်တွေကိုတိတ်ချလူတာမလုံးဖြစ်ဘူးကြောက်ကအင်ကွာတွေလို့ပြစ်ပေးတာအဲ့ဒါသိမကောင်းနော်အခုဒီမှာငယ်တဲ့လူတွေပါပါတယ်မိဘတို့ဆရာသမားတို့ယိုသေးလေးစားဘုန်းကြီးတွေယိုသေးတယ်လို့ကိုမိဘဆရာသမားတွေလည်းအဲ့လိုယိုယိုသေးသေးလေးလေးစားစားပေးစေချင်ပါတယ် အဲ့တော့အဲ့ဒါမှတရားထုတ်တဲ့ခါကျဆင်ပြေတယ်ရိုသေလေးစားမှုနည်းနေရင်ခုတဏကုသိုလ်တွေကလည်းလိုလိုလျှော့ချနေတရားရဖို့လည်းခက်တာပေါ့နော်နောက်တစ်ခုကဒီနံပါတ်6ထီအောင်ပြီးအောင်ပြောမယ်နော် နောက်တစ်ခုကတော့ဒိဋ္ဌာန်နဲ့လောက်ရမယ်နော်ဒိဋ္ဌာန်နဲ့လောက်မှတရားကရတယ်နော်ဘာဖြစ်လို့ဒိဋ္ဌာန်နဲ့လောက်စေခြင်းလဲဆိုဘုန်းကြီးတို့ကိုယ့်ကိုပြန်သုံးသပ်ကြည့်မယ်နော်ဘယ်လိုဖြစ်လဲဆိုပုရုဇဉ်လူသားတွေကလေကောင်းတဲ့အလုပ်ကြသိမလို့ချုံရပြင်းတယ် လူသားတွေတော်တော်များများဘုန်းကြီးတွေပါဝင်ပေါ့ဘလောက်ကောင်းကောင်းသူကပြင်းတယ်မလုတ်ချင်ဘူးလုံအောင်တော့တောင်မှဆင်ញင်မျိုးမျိုးပြပြတ်တယ်ပေါ့အဲ့လိုမျိုးဖြစ်တတ်တယ်အဲ့တော့ဒီကောင်းတဲ့အလုပ်ဆိုရင်ဒိဋ္ဌာန်နဲ့လုပ်မှမပြတ်မကွက်လုပ်တာဒိဋ္ဌာန်နဲ့ဆိုတာဒီအလုပ်ကိုမဖြစ်ဖြစ်အောင်လုပ်မဆွဲဆွဲမြဲမြဲလုပ်မယ်လို့စိတ်ကိုဆုံးဖြတ်ချက်ချတဲ့သဘောမျိုးဒိဋ္ဌာန်နဲ့လို့ခေါ်တယ်ဒါကြောင့်မို့လုပ်ငန်းတစ်ခုလုပ်လို့ရင်ဒိဋ္ဌာန်နဲ့လုပ်ရ တရား9မိနစ်ထိုင်မယ်9မိနစ်ရအောင်ထိုင်မယ်ဒီလိုလုပ်ရ7မိနစ်ထိုင်7မိနစ်ရအောင်ထိုင်ဒါမျိုးပေါ့ဒိဋ္ဌာန်ငါဥပုပ်နေ့တိုင်းတရားသီလစောင့်ထိမယ်ဥပုပ်စောင့်ရအောင်လို့အဲ့လိုဆွဆွမြဲမြဲလုပ်ရမပရိစိတ်မယ်ဆိုရင်လည်းငါဆယ်ဘတ်ရမှာကိုစိတ်မယ်ဆယ်ဘတ်ရအောင်စိတ်ရတယ်ပရိစိတ်တယ်ဆိုစိတ်တည်ငြိမ်အောင်ဘုရားကုံတော်ပွားတာပေါ့နော်အဲ့ဒါမျိုးလည်းလုပ်ရဒီမှာလေးဘုန်းကြီးတို့မကွဲတဲ့တစ်ချက်လေးပြောမယ်နော်မမပြမဒီမှာဗာလေးတွေဘုန်းကြီးရည်ရွယ်ရည်စရာပေါ့လေ သူတို့လောကမှာအသုံးလုံးနေရမကွဲပြားတာဘာပြောလဲဆိုဘုန်းကြီးတို့ကျောင်းနေမှာခလေးတွေပါဟုတ်လားသစ္စာဒိဋ္ဌံပြုမယ်ဆိုသစ္စာနဲ့ဒိဋ္ဌံရောပြောတာစာပေမှာတော့သစ္စာနဲ့ဒိဋ္ဌံကတခြားတယ်ဗျလူလောကမှာကျတော့သစ္စာဒိဋ္ဌံပြုကြမယ်သစ္စာဒိဋ္ဌံပြုကြမယ်ဒီလိုရောသုံးစာပေမှာအဲ့လိုမဟုတ်ဘူးဗျဘုရားတရားတော်ပိုင်းမှာကျတော့သစ္စာကြတော့ကောင်းတာဖြစ်ဖြစ်မကောင်းတာဖြစ်ဖြစ်မှန်းနေတဲ့သဘောတရားကိုပြောတာ ကောင်းတာပဲလှုပ်လို့မကောင်းတာပဲမှန်မှန်ကန်ကန်ပြောတာပဲဒါသစ္စာပဲအဋ္ဌိဋ္ဌံကြတော့မှန်ကန်တဲ့သဘောတရားကိုအခြေခံထားတာမရှိဘူးအလိုလျောက်လိုအပ်တဲ့အရာကိုတောင်းတပြီးစောက်တည်ထားတာငါဘာလုပ်မယ်ညာလုပ်မယ်မှန်မှန်မှန်မှန်မှန်ဒါသူအဲ့လိုမျိုးချင်းပြီကိုလိုချင်တဲ့အရာကိုလှုပ်ဖို့အတွက်ဒါကိုပြောတာပါ အဲ့ဒါမှလုပ်ပြအဲ့တော့ပြောချင်တာကအဋိဋ္ဌာန်နဲ့လုပ်ပါလုပ်ငန်းတစ်ခု လုပ်တဲ့ခါကျဒါမှဆွဲဆွဲမြဲမြဲလုပ်ဖြစ်တယ်အဋိဋ္ဌာန်မဟုတ်ဘဲနဲ့ရမှလုပ်မယ်ဆိုဘုန်းကြီးကိုယ်တိုင်မထူးပါဘူးဒီအဋိဋ္ဌာန်နဲ့မလုပ်ခင်ကဒီဟာတွေကြုံဘူးတယ်ဘုန်းကြီးကရဟန်းဖြစ်စာတော်က မာစီရန်ကုန်မာစီရိတ်တာကြီးမှာမာစီဆရာတော်ကြီးတွေအထုတ်ပါတယ်ပြီးတော့မန္တလေးမှာဆက်အထုတ်ပြပါတယ်နောက်တော့ဆောင်းဝဲတွေအောင်ဆာကြောင့်ဘုန်းကြီးတစ်ပိုင်းဖြစ် အဲ့ဒီကလေးတွေစာသင်တယ်ကလေးတွေစာသင်တဲ့အခါမှာကလေးတွေစောင့်ရှောက်ရင်းနဲ့အဲဘုန်းကြီးတို့ဘုန်းကြီးတွေကြတော့ပြစ္ဆကနာဆင်ញင်တာတို့မေတ္တာပါတာလုပ်ရတယ်အဲ့ဒါတွေမလုပ်ဖြစ်ရင်တော့အိနာပရိဘောကကြွေးယူသုံးတာနဲ့အတူတူပဲဆိုဒီဆုံးမလေးတွေငငယ်တွေကရှိတော့အလုပ်ဖြစ်တယ်အဲ့ဒါတွေပြီးသွားတဲ့အခါမှာကိုကလုံးဘာမှမလုပ်ဖဲနဲ့ဖြစ်နေတာဟုတ်လေကိုကကိုပြန်သုံးသပ်ပြီးတော့တက်ကြီးတာအင်းငါကလည်းတက်ကြီးလာပြီဆာကြဘုန်းကြီးကလည်းဖြစ်နေပြီ လောက်တာလဲမေတ္တာလောက်တာမန်လောက်ပဲလို့ဖြစ်တာဆိုတော့ကိုယ့်ကိုပြန်သုံးသပ်လိုက်တော့အဲ့ဒီစင်ကျင်စင်လက်တက်နေတာပေါ့ဗျာဒိဋ္ဌာနဲ့မလောက်ဖြစ်တာပေါ့နောက်ပိုင်းတော့ဘုန်းကြီးအဲ့လိုဆွဆွမြဲလှုပ်ဖြစ်အောင်ဒိဋ္ဌံလေးနဲ့လုပ်ရတယ်ဒီနေ့အားလုံးပဲအစာကြလို့ပေါ့လေဘယ်မေတ္တာပို့မယ်ဆိုဘယ်တိုင်းဒါတွေ928ပြီးအောင်ပို့မယ်မေတ္တာတုတ်ပြီးအောင်ပို့မယ်အစာကြလို့ပေါ့ဒီလိုဆုံးဖြတ်ချက်ချဘုရားကုံတော်ပွားမယ်ဆိုဘယ်တိုင်းဒါတွေပွားမယ်အဲ့ဒီကြာမှလှုပ်ဖြစ်တယ် ဒါလေးဘုန်းကြီးပြောချင်တယ်နော်အဲဒီနေ့ဒီလောက်နဲ့တင်ကြအောင်ဒီနေ့ဟောပြောဆိုဆုံးမတဲ့တရားတော်များကိုကြားနာအတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပြည့်တဲ့ဆုနဲ့ပြရပါလို့ရှင်ဘုရားစီစဉ်နဲ့တရားရှုမှတ်ခြင်းကဲဘုန်းကြီးတို့အခုတရားဆက်ထိုင်မယ်နော်အဲ လေးပေါ့ဈာတ်နဲ့တကားပေါက်တွေပိတ်စိတ်တကားပေါက်နဲ့စိတ်နဲ့ပဲဒါတွေရှုရတော့စိတ်နဲ့ပဲဒီခန္ဓာကိုယ်ကြီးကြည့်ပြီးတော့ဝါယောတဆိုဝါယောတကြည့်ပေါ့ဝင်လေထွက်လေဆိုဝင်လေထွက်လေပေါ့စိတ်တကားပေါက်ကနေကြည့်ရအဲ့လိုတစ်ပေါက်ထဲနဲ့ကြည့်မှတမာရီဖြစ်လွယ်ပြီးတော့တမာရီများသေးခင် မှာဒီမြင်တာတွေမှတ်တာတို့ကြားတာတွေမှတ်တာတို့ဒါလည်းမလုံနိုင်ဘူးပေါ့ဗျာဝင်လေထွက်လေမှတ်တဲ့ပုဂ္ဂိုလ်ဝင်လေထွက်လေပဲမှတ် ကျန်တဲ့ကိုအာတာနဲ့ကမ္မဋ္ဌာန်းမှတ်တဲ့ပုဂ္ဂိုလ်ကလည်းအာတာနဲ့ကမ္မဋ္ဌာန်းမှတ်အဲတော့ခုချိန်မှာဘာသာလုံးစေခြင်းလဲဘုရားကုံတော်ပွားပါနော်ဘုရားကုံတော်ပွားဘုရားကုံတော်ပွားတွေကစိတ်ကြည်လင်းနေပွားနေရတာဘာလဲဆိုဘုရားရုပ်ပွားတဆူဆူကိုအာယုံပြု အာယုံပြုပြီးတော့မနေ့ကအရဟံဂုံတော်အတိပ္ပယ်တစ်မျိုးပြောတယ်ဒီနေ့တစ်မျိုးပြောပါမယ်အရဟံကိလေသာယံသူတို့ကိုရတ္တမဉ္ဇဉ်ဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရား ကိလေသာစိတ်အပူစိတ်တွေကိုဘုန်းကြီးတို့ရန်သူနဲ့နှိုင်းထားတယ်ကိုမကြိုက်တဲ့ပုဂ္ဂိုလ်ကိုမုန်းတဲ့ပုဂ္ဂိုလ်တွေ့ရင်စိတ်ထဲမှာပူလောင်ဆင်းရဲရတယ်ဒီတိုင်းမှာမကောင်းတဲ့စိတ်တွေကိုယ်တဏ္ဍမှာရှိလိုက်ဘုန်းကြီးပြေလူပြေပြေအာပူလောင်စိတ်ဆင်းရဲရပူလောင်စိတ်ဆင်းရဲနဲ့တူတဲ့ဟာတွေကို တူတာဆိုကြည့်လိုက် လောကမှာရန်သူ မုန်းသူပေါ့ဒါကြောင့်ကိလေသာအဲ့ဒီလိုရန်သူတွေကို ဘုရားရှင်ကအရတ္တမဉ္ဇဉ်ရတဲ့ခါကျဒါတွေမရှိတော့ဘူးအကုန်လုံးပယ်တက်ပြစ်လိုက်တယ်ဘုရားရှင်တာနာမှာအပူတွေငြိမ့်နေတယ်လို့ဆိုတော့အပူတွေငြိမ့်နေတဲ့ခါစိတ်ပူတွေငြိမ့်တော့ယောဂလည်းအေးချမ်းနေတော့ယောဂလည်းအေးချမ်းပြီတကယ်ကိုကြီးညိုစရာပုံကိုကြီးညိုစရာပုံကိုကြီးဆိုတော့စိတ်ထဲမှာမြောင်အာယုံပြုရတယ်ကိုယ်ရင်ရှိတဲ့ဘုရားသို့မဟုတ်ကိုကြီးညိုတဲ့ဘုရားတချို့အာယုံပြုပေါ့ရဟန်း ဘုံတော်ပေါ်မှာဂုံတော်တင်ပြီးတော့တတိနဲ့အောင်မရတော့ညံလဲပါတယ်အရဟံကိလေသာယံသူတို့ကိုရတ္တမညံဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရားအရဟံပေါ့အနရာပေါ့အရဟံကိလေသာယံသူတို့ကိုရတ္တမညံဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရားဒါဆိုရိုးပေါ့ခုနလောက်ထင်မြန်ဩမြတ်စွာဘုရားစိတ်ပူတွေကင်းနေတော့ရုပ်ပူတွေလည်းငြိမ့်နေတယ် တကယ်ကိုအေးချမ်းပြီးကြီးညိုစရာကောင်းတဲ့ပုဂ္ဂိုလ်ငြိမ်သက်တည်ငြိမ်အေးချမ်းနေတဲ့ပုဂ္ဂိုလ်ကြီးပါလားအတုမရှိတဲ့ပုဂ္ဂိုလ်ကြီးပါလားဒီလောက်ထိမရောဆင်ញင်ပြီးပွားပါအဲ့ဒါလေးကိုခုပွားနေမယ်နော်စာပြီးပွားလို့ရပါတယ်အရဟံကိရိတာယံသူတို့ကိုအရတမဉ္ဇဉ်ဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရား အရဟံကိလေသာယံသူတို့ကို ရတ္တမဉဏ်ဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရားအရဟံကိလေသာယံသူတို့ကိုရတ္တမဉဏ်ဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရားအရဟံကိလေသာယံသူတို့ကိုရတ္တမဉဏ်ဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရား နေရာသိဘုန်းကြီးဆိုတာလေးစိတ်တရားလိုက်ဆိုပေါ့အရဟံကိလေသာယံသူတို့ကိုရတမဉဏ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရားအရဟံကိလေသာယံသူတို့ကို ရတမဉဏ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရားဖြည်းဖြည်းမှန်မှန်လေးနဲ့ပွားတယ်မြန်ဖို့မလိုဘူး ဘုံတော်ပေါ်မှာဂုံတော်လေးတွေတင်ပြီးဆင်ញဟောပွားများတာဗုဒ္ဓနုတ္တိဆိုတတိရတော့အဓိကပေါ့တတိပါမယ်ဉာဏ်ပါဉာဏ်ကတော့ဘုရားဆိုတာဘယ်လိုပုံကုမျိုးပါလားဆိုဉာဏ်ပါပေါ့အဲ့ဒီပုံမှာတတိနဲ့မပြတ်အောင်မေ့နေတာပေါ့ဘုရားဂုံတော်ဒီပုံမှာတတိနဲ့မပြတ်အောင်မေ့နေတာဆင်ခြင်နေတာအဲ့ဒါစိတ်ထဲကဆင်ခြင်တာနှလုံးသားတွေကဆင်ခြင်နေတာဒါကြောင့် မှုပညာရှိဆရာတော်တွေပညာရှိပုဂ္ဂိုလ်များနှလုံးသားမှာဖျားတယ်ဒီစကားလေးမိတ်တာစိတ်ထဲနှလုံးသားထဲမှာဘုရားကုံတော်တွေဆင်ញင်အောင်မေ့နေတာအတွင်းထဲမှာစေတီတည်တာနဲ့အတူတူပဲ။ ုန်းကြီးတို့အန္တရာယ်တွေဘာတွေရှိလာရင်လည်းဒီဘုရားကုံတော်ပွားရင်အန္တရာယ်ကင်းပါတယ်ကိုယ့်ရဲ့တဏ္ဍမှာဘုရားကုံတော်တွေပွားနေရင်ကိုယ်ခန္ဓာကိုယ်ကကိုယ်ခန္ဓာအိယာဇေဒီနဲ့တူနေတယ်ဇေဒီဆိုတာကဘာလို့ဆိုလိုရလဲဆိုရင်မြတ်စွာဘုရားမြတ်ဘုန်းကြီးတို့ရွှေဒဂုံဇေဒီဆိုဘဝအိမ်ကြီးပဲရွှေဒဂုံဇေဒီထင်တယ် တကယ်စီစစ်ကတော့ဘုရားဟောထားတဲ့တရားတွေဌာပနာထားတာဤကသုံးပုံဤကငါရဒါတွေကဓမ္မစီတွေခေါ်တယ်။ဩဒိတစီတွေဆိုဘုရားကိုယ်စားရုပ်ပွားတော်တွေတည်တာဒါဩဒိတစီတွေဓမ္မစီတွေဩဒိတပရိဘောဂစီတွေဘုရားရှင်ရဲ့အသုံးဆောင်ပစ္စည်းတွေပေါ့ပရိဘောဂစီတွေဓာတုစီတွေဆိုဘုရားရှင်ပြိဋိဘံဆံသွားတဲ့အခါကျတော့ မီးရှို့တကြိုတယ်အဲ့မှာဓာတ်တော်တွေကျွင်းတယ်အဲ့ဒီဓာတ်တော်တွေဌာပနာထားဓာတ်တော်တွေဟာဓာတုစီတွေအဲ့ဒီစီတွေလေးမျိုးဟာစီတွေအစစ်ပေါ့အဲ့ဒါတွေကစီတွေထဲမှာထည့်တာအပေါ်ကစီတွေအိမ်ကြီးပဲစီဒီအကြီးကိုပဲလူတွေအများစုကစီဒီစီဒီနဲ့ပြောကြတာခုလဲဘုန်းကြီးတို့ကဘုရားကုံတော်ပွားနေမယ်ဆိုကိုယ့်ရဲ့နှလုံးသားစိတ်ထဲနှလုံးသားထဲမှာပွားနေစိတ်ကအများဖြင့်တော့ မြင်သိစေကြားသိစေကြတော့မြင်သိစေကမျက်စိမှာဖြစ်တယ်ပေါ့ဗျာမျက်စိကန်းနေမမြင်ဘူးမျက်စိကွယ်နေမမြင်ဘူးကြားသိစေကနားမှာဖြစ်ပါတယ်နားမနားကန်းနေနားမကောင်းရင်မကြားပါဘူးကြားသိစေမဖြစ်ဘူးအနန္တိစေကနှာခေါင်းမှာဖြစ်တယ်စာသိစေကရှားမှာဖြစ်တယ်ကိုတိစိတ်ကတကူလုံးမှာဖြစ်တယ်။ကြံတဲ့အတွေးစိတ်တွေကတွေးတာတော့ဆင်ញံနှလုံးသွင်းတာတော့ဒါတွေကနှလုံးသားမှာတီးနေတယ် နှလုံးသားမှာတည်နေတဲ့သွေးပေါ်မှာမိပြုပြီးဖြစ်တယ်လို့ဆိုပါတယ်ဘုရားကုံတော်တွေကိုတတိနဲ့ဆင်ញင်တတိနဲ့မပြအောင်မေ့ပညာနဲ့ဆင်ញင်နှလုံးသွင်းနေရင်ကိုယ့်ရဲ့နှလုံးသားထဲမှာဘုရားစီကြီးတည်ထားတာပဲခန္ဓာကိုယ်ကြီးကစီဒီအင်ကြီးဖြစ်နေအဲ့လိုပွားနေတဲ့ပုဂ္ဂိုလ်ဆိုရင်သူတော်ကောင်းနတ်တရားရောက်လာပြီးဆောက်ရှောက်တာ မကောင်းတဲ့ပုဂ္ဂိုလ်က မကပ်ရဲတော့သူတော်ကောင်းတတ်တွေရောက်လာမကောင်းတဲ့ပုဂ္ဂိုလ်ကမကပ်ရဲတော့ဒါကြောင့်အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာအန္တရာယ်ကင်းတယ်လုံခြုံတယ်တရားထုတ်တဲ့ပုဂ္ဂိုလ်များတော်တဲ့တောင်တွေတို့အန္တရာယ်ရှိတဲ့နေရာအထုတ်လို့ရှိရင်ဒီဘုရားကုံတော်ပွားပြီးအထုတ်လို့ရှိရင် အန္တရာယ်ကာကွယ်ပြီးသားအကာအကွယ်လုပ်ပြီးသားဖြစ်သွားတော့ဘုရားကုံတော်ပွားပါသူဘုရားကုံတော်ပွားပြီးတော့ ကိုယ်တန်တဲ့ကမ္မထံပွားလို့ရပါပြီအသေးသေးတွေရည်ရွယ်ပြီးဘုန်းကြီးပြောပါတယ်အသေးသေးများကြတော့ခုအာနာပါနပဲဘုန်းကြီးပြောပါမယ်ဘာဖြစ်လို့လဲဆိုတော့မာသရိပ္ပံတုံမှာအာနာပါနစာပြီးညွှန်ထားလို့ပါအာနာပါနကြတော့ဘုန်းကြီးတို့မောဟဆရာရှိတဲ့ပုဂ္ဂိုလ်ဝိတ္တဆရာရှိတဲ့ပုဂ္ဂိုလ်များတင့်တော်တယ် ညဆိုပညာရေးသမားတွေအတွေးတွေများနေလည်းပဲစားမဖတ်နိုင်တော့ထိုင်မှိုင်းနေလည်းပဲပညာရေးအောင်မြင်မှုမရနိုင်မောဟဆဲကတော့ပုဂ္ဂိုလ်တိုင်းမှာတဏ္ဍာမှာရှိတယ်ဗျ။ဘာဖြစ်လို့လဲဆိုတော့မကောင်းတဲ့ဆဲအိမ်မှန်သမျှဒေါသဆဲအိမ်မှလည်းမောဟပါတယ်။မသိလို့ဒေါသဖြစ်သိရင်ဒေါသမဖြစ်ဘူး။လော ဝဇယိုင်မှာလည်းဒေါသဇယိုင်မှာလည်းဘုန်းကြီးတို့မောဟပါတယ်လောဘဇယိုင်မှာလည်းမောဟပါတယ်မသိလို့လွယ်ချင်တာသိမလွယ်ချင်ဘူးပြဒီမောဟဇယိုင်ကဇယိုင်အားလုံးနဲ့ပတ်သက်နေတယ်အကြောင်းဒီဘုန်းကြီးမဟာဗောဓိမြတ်ဆရာတော်ရဲ့သူ့ရဲ့ဏိဒံတတိပဋ္ဌာန်မှာဆိုရင်တော့သူက အာနာပါနတတိကျင့်စဉ်နဲ့ဣရိယာပုတ်၄ပါးကျင့်စဉ်ပြီးတော့သေးစိတ်ကျင့်စဉ်ဒါဟုသူအဓိကထားရတာတော့တော့တွေ့တယ်။ဘာဖြစ်လို့လဲဆရာတို့ဘာဖြစ်လို့လဲဆိုတော့တဲ့မောဟဇေကတတ္တဝါရင်တာဏမှာဖြစ်နေလို့သူကတော့ဒါပဲတောက်တယ်ဆိုအကြောင်းရေးထို့သဖြင့်ဘုန်းကြီးကတော့လူငယ်တွေဆိုရင်တော့ဒီအာနာပါနာကိုလှုပ်စေချင်ပါတယ် ပညာရေးသမားတွေပေါ့စာသင်တဲ့ရွယ်ဒီမှာလျှောက်ပြီးတော့ဒီညာကိုလုံငါမလုပ်ချင်တော့ဟိုစေကူရင်ဒီစေကူရင်ဟိုတွေးဒီတွေးအမျိုးတွေပေါ့အနာဘာနာလုံးအနာဘာနာဆိုဝင်လေထွက်လေကိုမှတ်တယ်ဝင်လေထွက်လေမှတ်တဲ့အခါကျတော့နာသီးပြနှုတ်ခမ်းပြကိုထိရမှာမဟုတ်ဘူးเนาะ နာသေးပြမထိနိုင်ပါဘူး။ဘာဖြစ်လို့လဲရှေ့တိုင်းသားညာနှာခေါင်းတိုးလို့ပူလို့ကွာလို့နှာခေါင်းဝါပဲထိပါတယ်။နှုတ်ခမ်းများတော့ဘုန်းကြီးတို့ကမ္ဘာဆရာများမထိစေချင်ဘူး။ထိလိုက်လို့ရှိရင်ထိမှတ်လို့ရှိရင်တင်းတာတို့ပူတာတို့အေးတာတို့မာတာတို့ဒါတွေ့ရင်ဓာတ်ကမ္မထံဖြစ်သွားပါတယ်။ဘုန်းကြီးတို့လေတတ္တကိုသိအောင်ကျင့်စေချင်ပါတယ်။လေတတ္တသိအောင်ကျင့်တာအာနာပါနကမ္မထံလို့ခေါ်ပါတယ် လေရလည်းဒီတိုင်းကြည့်လို့မရပါဘူးထိတဲ့နေရာလေးကြည့်ရပါအဲတော့နှုတ်ခေါင်းကိုမထိစေချင်တော့ဘုန်းကြီးတို့ကမ္ဘာတန်းဆရာများဘာညွှန်ရလဲဆိုတော့နှာခေါင်းနဲ့နှုတ်ခမ်းကြားမှာမြောင်းလေးရှိတယ်အဲဒီမြောင်းလေးအလဲကောင်လောက်မှာစိတ်ကကတ်ထားနှုတ်ခမ်းကြီးကိုလည်းစီမထားနဲ့ဒါစီထားနှုတ်ခမ်းတင်းတင်းတွေ့မယ်သွားကိုလည်းစီမထားသွားကြီးစီထားမာမာတွေ့တယ်တင်းတာတို့မာတာတို့ဒါတွေကဓာတ်သဘောတွေ ဒါသဘောတွေကထင်ရှားလေရမထင်ရှားဖြစ်တတ်တယ်။ဒါကြောင့်တကယ်လို့တင်းတာတွေရောက်သွားရင်လည်းမကြည့်ပါနဲ့ဥပေက္ခပြုတာ။ခုနကနှခေါင်းနဲ့နှုတ်ခမ်းကြားအလဲကောင်မြောင်းလေးရှိတယ်။မြောင်းလေးလဲကောင်တော့မှစိတ်ကကတ်ထားပြီးတော့ပုံမှန်ရှုသွင်းနှီးအောင်လည်းမလုံးနဲ့မြောင်းလည်းမလုံးနဲ့ရှုသွင်းနှခေါင်းဝါထိသွားဝင်လေးရှုထုတ်တဲ့အတွင်းထဲထိမလိုက်နဲ့နှခေါင်းဝါလေးပဲ။အပြန်ရှုထုတ်လိုက်နှခေါင်းဝါထိသွားမယ်ထွက်လေး ဒါလေးပဲကြည့်နေကြည့်တဲ့ကနှာခေါင်းနှစ်ပေါက်လုံးတည်တာရှိတယ်တစ်ပေါက်တည်းတည်တာရှိတယ်တစ်ပေါက်တည်းတည်တစ်ပေါက်တည်းကြည့်ပေါ့နှစ်ပေါက်လုံးထိတာတည်နှစ်ပေါက်လုံးကြည့်ကြည့်ကြည့်နေတကစိတ်ကထွက်သွားပြန်တယ်ဆိုအဲ့ဒီကလိုက်မှမှတ်ပါနော်ကိုကပထမဆုံးတမာရီရအောင်ပဲဘုံညာခိုင်းတော့ဘယ်လိုမဆိုလောဘကြည်ပြီးမလုပ်စေချင်ပါဘူး ပုံမှန်လေးတဖြည်းဖြည်းချင်းတိုးတက်သွားတာကောင်းတယ်။ချိုးရတကလည်းတမာရီရမြာသေးဝိပဿနာတန်ရှုခြင်းလေ။ရှုလို့မရဘူးလားဆိုဘုန်းကြီးမငြင်းဘူးနော်ရှုလို့ရတယ်။အသိဉာဏ်မဖြစ်မှာဆိုလို့ဘုန်းကြီးတို့အဲ့ဒါမျိုးလေးမညွှန်ကြဘူး။တရားထုတ်ရင်အသိဉာဏ်ဖြစ်စေခြင်းလေ။အသိဉာဏ်ဖြစ်မှကြိုးရည်တယ်။အသိဉာဏ်မဖြစ်ရင်တော့ဘာမှမထူပါဘူး သိဉဏ်ဖြင့်လူရဲ့အမူအရာပြောင်းလဲသွားတရားတွေအားထုတ်ပါတယ်သူကပြောပါတယ်တရားတွေလည်းအားထုတ်တယ်ဇန်တွေလည်းရတယ်မတ်တွေလည်းရတယ်သူကြည့်လိုက်တော့လေကိုယ်မူအရာလည်းမပြောင်းနှုတ်မူအရာလည်းမပြောင်းစိတ်ထားလည်းမပြောင်းဘူးဆိုတော့ဒါဘုန်းကြီးတို့တစ်ခုခုလိုနေပြီပေါ့ဗျာအဲကြောင့်ပထမဆုံးတမာရီရအောင်ရင်လောက်ပါတင်းနေရင်လောက်ရတယ်နော် တင်းရင်လို့တင်းတင်းရဲမလို့လို့ရင်သူကနေရာတွေကစိတ်ကပြင်းထွက်တာလို့လွင့်တာလို့ဒါတွေဖြစ်တတ်တာစိတ်ထွက်တာတွေလိုက်မမှတ်နဲ့ထွက်တဲ့စိတ်ကိုဒီလေးပေါ်မှာပြန်တင်ပွားကိုယ်တန်တဲ့ကမ္မတာအထုံးနေဝိပဿနာအထုံးတဲ့ပုဂ္ဂိုလ်တော့ရပါတယ်ဒီအာနာမနတတအထုံးခုဘုန်းကြီးညွှန်တဲ့အတိုင်းလုပ်နေတဲ့ပုဂ္ဂိုလ်အတ္တမများတော့ပေးမလိုက်နဲ့ မြင်တာတွေကြားတာတွေလည်းမမှတ်နဲ့ဥပေက္ခပြုထားညောင်းလာပြီဆိုရင်လည်းပြင်လို့ရွှေ့လို့ရပါတယ်ကြိတ်မိတ်မမှတ်ရဘူးသမာဓိရအောင်အထုအထုဝိပဿနာပဲအထုအထုလောဘမဖြစ်စေအောင်သမာဓိပိုင်းမှာကြတာကာမိသန္တာခေါ်တယ်ဝိပဿနာပိုင်းကြလောဘနေကိလေသာခေါ်တယ်လောဘမဖြစ်စေအောင်ဒေါသလည်းမဖြစ်စေအောင် လောဘဒေါသတွေနဲ့တွဲမှတ်မယ်ဆိုရင်တမာရီပိုင်းမှာလည်းတမာရီမရဝိပဿနာပိုင်းမှာလည်းဘာသိညာမှမဖြစ်ပါဘူးမှားကုန်နေတာအဲ့ဒါမျိုးမှိုက်ဝိပဿနာရှုတယ်ဆိုတာကဒီလောဘဒေါသမောဟတွေကိုယ်အောင်မှတ်တယ်မကုန်ရင်နေအောင်မှတ်တာတမာရီပိုင်းမှာလည်းဒီလောဘဒေါသတွေငြိမ်သွားမှတမာရီရရတယ်လောဘဒေါသတွေမဖြစ်မှတမာရီရဖြစ်တယ်လောဘဒေါသတွေမောဟတွေဖြစ်နေသေးတယ်ဘယ်တော့မှတမာရီမရဘူး အထုလို့ရှုမှတ်တဲ့ကောင်းတဲ့ပုံကများကတော့ဘုန်းကြီးတန်ကိုဂယုမဆိုင်ပါနဲ့ကိုရှုမှတ်နေကြအတိုင်းတင်းတင်းရင်လောက်ပါချိုးပုံကိုရာတစ်သမားလေးတွေကြဒီပေါ်စိတ်ကမငြိမ်ဘူးဘေးထွက်ထွက်ထွက်ထွက်သွားတယ်အဲစိတ်ပြတ်တတ်တဲ့စိတ်ထိန်ရတာခက်တော့ရဘုန်းကြီးလှုပ်ချင်တဲ့စိတ်ပေါအောင်အပိစကားနည်းနည်းပြောပါမယ်ရှိရှိသူတော်ကောင်းပညာရှိဆရာတော်ကြီးတွေမိတ်တာအနေချောင်းရင်အသေးကြတတ်တယ် အနေကြက်မှအသေးချောင်းပါဘဝမှာကြောလိုက်ပါလိုက်စားလိုက်တောက်လိုက်မိသားစုနဲ့နေလိုက်ဘုန်းကြီးတွေဆိုလည်းတာရီနာရီလုံးလိုက်လိုက်လိုက်ကြောင်းကနေဆောက်လိုက်ဖျားတဲလိုက်ဒီလိုအနေချောင်းချောင်းနေရင်တော့အသေးကြက်တတ်ပါတယ်နေချောင်းနေလို့ချင်းပြောလိုက်ပါလိုက်ဒီမိသားစုတွေနဲ့ပြောလဲပါလိုက်နေတော့ဒီပုံမှာဆွဲလန်းနေတွေ့တာတယ် ဘုန်းကြီးတွေဒီတိုင်းပဲကြောင်းကန်နေမှာဆွဲတွေတွေ့တာတယ်အဲ့လိုဆွဲနှောင်းတွေ့တောင်အာကြီးနေသေကဏိကြိုင်ဒါတွေလွတ်ချခက်တယ်လိုက်ခါကျအသေးကြတတ်တယ်အနေချောင်းရင်သေကြတယ်ဒါပဲအနေကြရင်အသေးချောင်းတယ်တရားထုတ်တယ်ဆိုတော့ကိုယ်ခန္ဓာကိုယ်လည်းငြိမ်အောင်ထားတယ်စိတ်ကိုယ်လည်းဒီပေါ်မှာကောက်အောင်လုပ်ရတယ်ကိုယ်လည်းကြက်တယ်လုပ်ရတယ် စိတ်ကလည်းကြတ်ထားတဲ့နေရာတည်းဟိုးနိုင်ဝလောက်ပြီးကိုမပြီးနိုင်15မိနစ်လောက်ကပြီးကိုမပြီးနိုင်ဒီလိုကြတ်တာစိတ်ကလည်းကျဉ်ကြကိုယ်လည်းကျဉ်ကြတရားထုတ်တာဒီလိုကျဉ်ကြပေမဲ့လို့တမာရီလေးအကောင်းလို့သူကသူမစိတ်လေးနာအောင်နဲ့ကတ်သွားပြီဆိုမကောင်းတဲ့စိတ်တွေမဖြစ်ဘူးကောင်းတဲ့စိတ်တွေပဲဖြစ်တော့တယ်။တမာရီလေးဒီလာပြီဆို တပြေးပြေးနဲ့ဉာဏ်နဲ့ဖြည်းဖြည်းရင့်လာရင့်ကျက်လာရုပ်သဘောနာမ်သဘောတွေသဘောပေါက်လာတယ်အကြောင်းကျိုးသဘောတွေသဘောပေါက်လာအဲ့လိုသဘောပေါက်လာရင်ဒီခန္ဓာကိုယ်ပေါ်မှာလည်းမချစ်ခင်တော့သာသမီပစ္စည်းပေါ်မှာလည်းမတွေ့တာတော့လူတိုင်းလူတိုင်းတတ်တော်ရင်ဒါတနေ့ချင်းညပေခြင်းဆိုတဲ့လမ်းခီးနဲ့ဆုံးသက်ရမယ်ဘုန်းကြီးလည်းဒီလမ်းသွားမှာပဲယောဂီတွေလည်းဒီလမ်းကုန်သွားမှာ အဲ့လိုသွားကြပြီဆိုရင်ကိုကဒီပေါ်မှာဆွဲမထားဘူးခန္ဓာကိုယ်ပေါ်မှာလည်းဆွဲလာမထားဘူးသာသမီပစ္စည်းပေါ်မှာလည်းဒီလောက်ဆွဲလာမထားဘူးပစ္စည်းပေါ်ဘယ်အရာမှဆွဲလာမထားဘူးဆိုရင်ကိုကသေခြင်းကြလို့သေတဲ့ကလည်းအသေးချောင်းတာပေါ့ဗျာဆွဲလာရင်မသေးရအောင်ဟောဒါသဘာဝတရားတွေပဲတရားလေးမှတ်ရင်လည်းသေတော့ဒီပေါ်မှာဆွဲမသေးအောင်ဆွဲမသေးတော့သေရတာလည်းလွယ်လွယ်ကူကူသေလို့ရတယ် ကုသိုလ်စိတ်နဲ့သိလို့ရတော့တတိလေးနဲ့သိလို့ရတော့ဒီတော့ကောင်းတဲ့ပုံပေါ်ရောက်နေ။အဲကြလောဘနဲ့သိမယ်ဒေါသနဲ့သိမယ်ဆိုမကောင်းတဲ့ပုံပေါ်ရောက်။ဒါကြောင့်ဘုန်းကြီးတို့တရားလုပ်ရတာပေါ့နော်။တရားလုပ်တဲ့ကခက်တော့ခက်တော့စာလုပ်ကစားပို့ခက်ပါတရားထုတ်တယ်ဆိုကိုယ်စိတ်ကိုယ်ခန္ဓာကိုပြန်ကြည့်တာပဲစိတ်နဲ့ကိုယ်ခန္ဓာကိုပြန်ကြည့်နေတာဝင်လေထွက်လေကြည့်တယ်ဝါယောဒကြည့်မယ်ခန္ဓာကိုယ်ကြီးကြည့်မယ် စိတ်ကလည်းထိန်းရတယ်ခန္ဓာကိုယ်ကြီးလည်းထိန်းရတယ်မလုံးမရှက်နေအောင်ငြိမ်သက်အောင်ထိန်းရဒါမှစိတ်ကကြည်လို့ရအဲကြောင့်မို့အနေချောင်းရင်အသေးကြတတ်ပါတယ်အနေကြရင်တော့အသေးချောင်းတတ်ပါတယ်ဘုန်းကြီးတို့ကလူတိုင်းလူတိုင်းဒီသေခြင်းတရားကြုံရမှာဘယ်နေ့ဆိုတော့ဘုန်းကြီးတို့မသိနာအဲ့လိုကြုံလာရင် အသေးချောင်းပေါ့တရားလေးနဲ့သေတောက်ဆွဲလောင်းရင်မသေးလောက်မသေးအောင်လောဘတွေဖြစ်လောဘတွေနဲ့ဒေါသတွေနဲ့မသေးအောင်ခုရလေ့ကျင့်လို့ရတော့အနေကြောင့်နေကြတဲ့လူပေါင်းတရားတွေအထုံနေရတော့နေကြတဲ့လုံကနေများများလောက်ထားရင်တော့သေသေခြင်းကြလို့တရားရင်တော့အနေအနေချောင်းတာပေါ့အသေးချောင်းတာပေါ့လေ အနေကြရင်အသေးချောင်းနေအကြောင်းကြိုးစားပြီးလုပ်ပါ ကျွန်တော်ရလေးလံထမ်းမှပြီးနည်းနည်းကြာအိတ်ချင်တဲ့စိတ်ပေါက်တတ်တယ်နော်အိတ်ချင်တဲ့စိတ်ပေါက်တတ်ရင်အဲဒီမှာအိတ်ချင်တဲ့ပုဂ္ဂိုလ်ကခေါင်းတွေညှို့ချနေတာတွေ့ရတယ်ခါးတွေညှို့နေတာအဲ့ဒါမျိုးတွေဖြစ်တတ်တယ်အဲဒီမှာခါးကလည်းမမတ်ထားဒါကာယိကဝိရိယခေါ်တယ်ဝိရိယနဲ့အိတ်ချင်တဲ့ဌိနာမိတာဆန့်ကျင်ပဲဝိရိယဖြစ်နေဌိနာမိတာမလာဘူးဌိနာမိတာဝင်နေအိတ်ချင်တဲ့ငယ်ပြီးတဲ့စိတ်တွေဖြစ်နေဝိရိယရော့ကြတယ် အဲကြောင့်မို့ဒီထိနာမိတာကို နိုင်ဖို့ဘာလို့ရမလဲခါ့မမတ်ထခေါင်းမမတ်ထဒါကာယိကဝိရိယကိုယ်ကလည်းတင်းတင်းရင်ရင်လောက်စိတ်ကလည်းဒီမှတ်နေတဲ့အာယုံကမလွတ်အောင်လုပ်မယ်ဒီလိုစိတ်ကလည်းတင်းရတယ်အဲစေတသိကဝိရိယခေါ်တယ်အဲဒါဆိုရင်ဒီဝိရိယနိုင်ပါတယ်ဝိရိယနေပြီးတော့ဌိနမိတာနိုင်တယ် အဲနားလို့ရပါပြီရခဲ့အလုံးသာဓုသာဓုပါပဲမေအပြေကဏဒီတရားထုတ်တာနဲ့ပတ်သက်တဲ့ခက်ခဲလေးတွေမေးလို့ရတယ်နော်အာနာစရာမရှိမေးပါမေးမှတချို့ဟာတွေကအဆင်ပြေတော့ကိုယ်အတွက်သူကတော့မလျှောက်ရဲတာတော့မမေးရဲတာမှားမှကြောက်တာတော့အဲလိုမဟုတ်ပါဘူး ဘာမှမဖြစ်ပါဘူးဆရာတော်မေခွန်းနှစ်ခုရှိပါတယ်ဖေ။တစ်ခုကအာအာနဲ့အာနပါနလေလန်းချောင်းရဲ့အဆုံးလေးမှာအဆုံးလေးနဲ့နောက်ထပ်လေလန်းချောင်းရဲ့အစလေးမှာနေရာလေးမှာလွတ်လွတ်သွားတယ်ဖေ။အဲ့ဒီအဆုံးနဲ့အလေးကတစ်ဆက်တည်းအာဘာဖြစ်လို့လဲဆိုတော့ဆုံးကနေလေးမှာလေရတိမ်မွေ့သွားတော့ အဲ့ဒီနေရာမှာအဲ့ရနဲ့နောက်ထပ်လေးလမ်းကြောင်းတစ်ခုအဆက်မှာတိရလေးကလွတ်သွားတဲ့အတွက်မှာစိတ်ကလေးကပြင်ထွက်သွားပါတယ်ဗျာအဲ့ဒီကအချိန်လေးကလေလေးကအာထီးနေရလဲမသိတော့ဘူးအဲ့နေရအဲ့နေရလေးကထီးနေရလဲပါလေကပါသွားတော့ထီးနေရလဲမသိတော့အဲ့ဒါဘယ်လိုလုပ်ရမှာမလဲဗျာလေပြောက်သွားလားအာလေလေပြီးတော့နေတယ်ဆိုတာတပြေးပြေးအဲ ဝင်လာကနေပြီးတော့အလယ်လေးမှာလေလမ်းကြောင်းလေးကလေရဲ့ဟိုနေမော်နော်ရှူတဲ့အား flow အားကအာအားကောင်းပြီးတော့အစုံးလေးမှာပါဝါတဲ့ခါကျတော့ပျောက်သွားတာမဟုတ်ထိလေလန်းလေထီးနေတာကိုမသိဆက်မသိတော့ဘူးဖေ။အဲ့ရနဲ့နော်ဆိုလေအသက်ရှူနေရင်ပထမအရှူနဲ့ဒုတိယအထုပ်မှာ အထုပ်ကြားထဲမှာခဏလေးလေကအသက်ရှူတာလည်းနည်းနည်းလေးနားတလူလေးရှိတာဟုတ်ဗျာအဲအဲ့ဒါဘယ်တော့မှလည်းမသိဗျာအဲ့ဒီမှာစိတ်ကဘေးထွက်သလားမထွက်ပါဘူးထွက်တယ်လို့ထင်တယ်ဗျာတစ်ချက်တစ်ချက်တွေမှာထွက်တယ်တစ်ချက်တစ်ချက်တွေမှာမထွက်ဘူးလို့ထင်တယ်မထွက်အောင်စ조사ပြီးပြန်ယူပြီးတော့ပြန်ဆွဲတင်တာလေးတော့တတိထားမိရဗျာတို့တော့ ထွက်တယ်လို့တော့တပည့်တော်ယူဆရတယ်ဗျာอืมတကယ်လို့သူကတော့ဒီအာနာပါနလမ်းစဉ်ကြတော့ဘေးဟာတွေကိုတိတ်မမှတ်စေခြင်းပေါ့တော့ဝိပဿနာလမ်းစဉ်တော့အဲ့လိုအကြပေါက်လေးတွေရှိရင်တော့ဒီအမှတ်တစ်မျိုးထည့်ခိုင်းတယ်ဒီမှာတော့အာနာပါနလမ်းစဉ်ကြသမာဓိရအောင်မှတ်တာဆိုတော့တကယ်လို့အဲ့ဒီဘုန်းကြီးတို့လည်းရှည်လို့ခုနလိုပေါ့လေပြေးပြေးနဲ့တိမ်မွေ့သွားရင်မှတ်ချင်တယ်ဆိုအဓိကတော့အတိလေးကတ်လိုက်ဖို့ပါပဲ မှတ်ချင်တယ်ဆိုရင်တော့ဘုန်းကြီးကိုဆရာသမားတစ်ပါးသင်ပေးတာတော့ဒီဝင်တဲ့လေးတွေမစိုးရုံဒီလိုပဲအတိလေးရိုင်းတာလေးကတ်တာပေါ့ထွက်တဲ့လေးလေးသုံးသည့်တန်ပျောက်သည့်တန်ပျောက်လည်းကိစ္စမျိုးထွက်ထွက်ထွက်ထွက်ထွက်ဒီဟာလေးပဲအတိလေးကတ်ထားဖို့ပဲဘေးကိုတော့မလိုက်ဘူးနည်းနည်းတော့ဒီနေရာမှာတော့ကြောင်းကြပူဆိုင်ရပါတယ်ခါတိုင်းဒီဟာလေးနဲ့မတူဘူးကြံတဲ့ကမ္မထာနေနဲ့မတူဘူးနည်းနည်းလေး ကြောင်ကြလေးပို့လုံးလာလေးပို့ဆိုက်ရတယ်ဆိုက်ပြီးတော့ပို့ကတ်ရတာပေါ့တိမ်မွေ့လာရင်နည်းနည်းလေးဝီရိယလေးတင်ပြီးတော့ပို့ကတ်ပေးရတယ်တိမ်မွေ့လာရင်ဝီရိယမတင်လို့ရင်သူကလွတ်လွတ်သွားတယ်ပြီးတော့လေထိတာကကြားလာရင်မသိဘူးเนาะအဲ့ဒါလည်းမှတ်တာထိတာကဘုန်းကြီးတို့ကအစပိုင်းမှာဒီလေကိုမကြည့်တတ်မှာဆိုဒီကတော့ထိတဲ့ဟာအရေးမကြည့်ဘူးဒီလေလေးပဲသိနေဖို့ပဲ သိနေတဲ့ခါမှာသူက၃မျိုးပေါ့နော်အစေတန်ဒီဟာလေးရှိနေတဲ့နားလည်နေလည်းပြီးတယ်သိနေလည်းပြီးတယ်လေဝင်နေတယ်လို့ခံစားနေလည်းပြီးတယ်ဒီမျက်စိဖြင့်ဖွင့်ကြည့်တယ်လို့မမြင်ဘူးဒီအာနာပါနကမ္မထာကဉာဏ်နဲ့ကမ္မထာနဲ့မတူဘူးဉာဏ်နဲ့ဓာတ်ကမ္မထာတွေကရှုမှတ်လေထင်ရှားလေရှုမှတ်လေထင်ရှားလေရှုမှတ်လေထင်ရှားလေဒီအာနာပါနကြတော့ရှုမှတ်လေတိမ်မွေ့လေတမာရီအားကောင်းလေတိမ်မွေ့လေတမာရီအားကောင်းလေတိမ်မွေ့လေ အဲ့ဒီသဘောကိုနားမလဲတဲ့ကသူရဲ့နောက်ဆုံးအာနာပါနာပန်းတိုင်ပေါ့လေပတ္တံပြံကာယသင်္ခါရဒီလေးကိုသိမ်မွေ့သွားအောင်သိမ်မွေ့သွားအောင်အေးသွားအောင်ငြိမ့်သွားအောင်ဒီလိုကျင့်ရမယ်ဆိုလိုတော့အဲ့ဒါကိုနားမလဲတဲ့ခါကျနည်းနည်းသိမ်မွေ့လူတွေကဘာလို့တားလဲအတင်းကြီးပြန်လှုပ်ရှူတာမျိုးအဲ့ဒါဆိုရင်ရင်ရတာတမာတိပြတ်တတ်တယ်တင်ပါဗျာပြောချင်တာဒီအာနာပါနလမ်းစဉ်ကဓကမ္မထာနဲ့မတူပါဘူး တမာရီအကောင်းလေးတိမ်မွေးလေးတိမ်မွေးလေးတိမ်မွေးလေးဖြစ်တတ်ပါတယ်အဲတော့ဒီဟာတိမ်တိမ်မွေးမွေးလေးပဲခုနလိုသိနေလည်းလုံလောက်ပါတယ်ခံစားနေလည်းလုံလောက်ပါတယ်မျက်စိနဲ့တရားမြင်မှာမဟုတ်ပါဘူးနော်နားလည်းနေလည်းလုံလောက်ပါတယ်အဲ့ဒီတိုင်းပဲမှတ်နေပေါ့ဒီခံတင်ပါဗျာနောက်တစ်ခုတစ်ခုတင်ပါတယ်နောက်တစ်မေးခွန်းလေးတစ်ခုရှိသေးရရသေးလားဗျာနောက်တစ်ယောက်မေးပါဗျာ အဲ့ဒီလုပ်ယူတာတော့မဟုတ်ဘူးဗျအဲ့လိုဟိုလေလေလန်းချောင်းကိုတီးနေရင်းနဲ့တီးတဲ့အတီးတဲမှာတွန်းတယ်ဆိုတာကိုတီးတာလေတွန်းတာကိုတီးတာက ကက်ကက်ပြီးပါပါလာတယ်ဗျပြီးတော့ဟိုသူ့ဘာသာဒီကိုအဲ့လိုမျိုးအာဟိုတီးအနေတီးတာကတွန်းတယ်ဟိုလေလန်းချောင်းဝင်နေ ထွက်နေတာကိုလည်းတီးနေ ကြားထဲမှာတွန်းတာကိုသိနေတဲ့စိတ်ကလေးကကပ်ကပ်ပါလာတယ်။အဲဒါတပည့်တော်ဟိုယိုင်ဒီယိုင်ဖြစ်နေတယ်လို့ထင်ပါတယ်။လမ်းကြောင်းမတည့်ဘူးလို့ထင်တယ်ဘုရား။အဲဒါကတော့ပွင့်ပွင့်လင်းလင်းပြောရင်နမစေတနိဂုံးမဟာစီနီးနဲ့အာထုတ်တာ။မဟာစီနီးနဲ့အာထုတ်တော့ဝါယောဓာတ်တွန်းကန်တဲ့သဘောကိုကြည့်တာ။အဲဒီအလေးကျင့်တွေပါတဲ့အခါကျဒီနေရာမှာအဲလိုရောထွေးတတ်တယ်။အင်းပါဗျာ။အဲဒီဟာကဘုရားဒီဘာပြောမလဲအလေးကျင့်ရှိတော့ဘုန်းကြီးလည်းဖြစ်တယ် ဒါပေမဲ့အဲ့ဒီတွန်းကန်တဲ့သဘောမကြည့်နဲ့ပေါ့နော်တကယ်တော့ဟိုဓကမ္မထသွားတဲ့ခါကျဒီတွန်းကန်တဲ့သဘောသိအောင်ကျင့်ဘာယောတာကလေးရဲ့သဘောကတွန်းကန်တဲ့သဘောထောက်ထားတဲ့သဘောပဲအဲ့ဒီသဘောကိုဓကမ္မထကြောင့်မြင်အောင်ကျင့်ဒီမှာတော့လေးသိနေဖို့ပဲလေးရတပါလေးလေးဝင်ထွက်တာလေဝင်လေးလေးသိအဲ့လိုတွန်းကန်တဲ့ဘောလေးရဲကရောက်သွားအဲ့ဒီအာယုံမပြုတ်နဲ့သူဥပ္ပခါပြုတ်တာသဘာဝတွေမကြည့်စေခြင်းသဘာဝတွေကလေးရသဘော ထိတဲ့နေရာမာရာပြော့တာတို့လေရဲ့တွန်းကန်တဲ့သဘောတွေအဲ့ဒါတွေကြဓာတ်ကမ္မထံကြောင်းသွားတတ်တယ်အဲ့ဒါတွေကိုအဓိကထိုင်နေပြီနော်အဲ့လိုရှုမှန်နဲ့ဆင်ပြီကျမဗျာရှင်းပါပြီဗျာဟမ်ဓာတ်ကမ္မထံဖြစ်တဲ့အာနာပါနဟိုတပြီးတော့နာပြီးသားမှာဆိုင်နေပြီးမှတ်နေတဲ့ချက်ဟုတ်ကဲ့ပြီးတော့ရဲ့ပါမှာချလိချလိဆိုပြီးဓာတ်သလိုဖြစ်လာပါဗျာဟုတ်ကဲ့ပြီးတော့အဲ့ဒါကို ဟိုကြည့်နေပြီးနဲ့ဟိုတော်တော်လေးပြင်းထန်လာပါဗျာကုတ်ချင်လို့ဟုတ်ကဲ့ဟိုအဲ့ဒါကိုပြီးစိတ်နောက်ကြည့်ပြီးတော့သူ့ဘာပျောက်သွားပါဗျာအဲ့လိုပျောက်ခြားနေရာမှာလဲခန္ဓာကိုယ်တခြားနေရာတွေမှာလဲပေါင်တို့အဲ့လိုပဲဒူကောင်းတို့နောက်နှာခေါင်းတို့အဲ့လိုမျိုးလိုက်လိုက်ဖြစ်ပါဗျာအဲ့ဒါဖြစ်တဲ့အခါမှာတပည့်တော်က ဟိုဖြစ်ပြီးနောက်တော့တယ်သူကတောက်သွားပါဗျာဟိုတောက်လျှောက်ကြီးတော့လည်းမရှိဘူးဗျာအဲ့လိုပဲသူကခုနဟိုရုပ်ဖောက်ပြန်ဖြစ်စီးတယ်လို့မှားမလားဒါမှမဟုတ်ဓာတ်ကြီးလေးပါဖောက်ပြန်တယ်လို့မှားမလားဗျာဒါကြီးဒီအာနာပါနမတ္တဒါကြီးအာနာမတ္တမတ္တကြာပြီလားဘယ်လောက်ကြာပြီတော့ဒီတော့မရှိကြဘူးတော့၄၅၆နှစ်ပဲရှိပါဗျာအဲအဲ6နှစ်ချိန်အခုဒကာကြီးဘယ်မှာနေတော့ ပြီးတော့ခုညီတော့မှာဗျာဟုတ်ပြီအဲ့ဒီလိုဆိုရင်မှတ်လို့တော့ရတယ်တခါကြီးဘုန်းကြီးကတော့လောလောဆယ်အခုထိုင်ကြတော့မကြသေးတော့တမာရီအားကောင်းခုနကတခါကြီးပြောတာတွေဘုန်းကြီးနားလေတယ်တမာရီအားကောင်းလိုက်ခန္ဓာကိုယ်ကြီးရဲ့ဒီရတာတွေနားအကုန်လုံးလိုက်သိနေတယ်ဒီမျက်နာမှာမဟုတ်ဘူးခုနကတခါကြီးပြောတာအကုန်လုံးလိုက်သိနေတယ်တမာရီဒီတဲ့အားကောင်းတာမျိုးတမာရီအားကောင်းလို့ဒီဟာတွေပေါ်မှာလဲ ခုနသိခံနိုင်မယ်မှတ်တဲ့ခါမှာလေဝိပဿနာပြောင်းနေတာအဲ့လိုမှတ်လို့ရပါတယ်ဝိပဿနာခိုက်တမှာတမာရီထူထောင်တဲ့ခိုက်တသို့မဟုတ်တမာရီမရသေးဘူးဆိုရင်မှတ်လို့ရှိရင်ဘယ်လိုဖြစ်တတ်လဲဆိုကြောက်ချင်တဲ့စိတ်နဲ့မှတ်တတ်မှတ်မိတတ်တယ်ဟောဒီကကြီးဝိပဿနာရှုတဲ့အခါကျတော့ဘာစိတ်နဲ့မှိုက်နေဒီနေ့ကမှားတယ်ကြောက်ချင်လို့မှတ်တဲ့အခါကျတော့ကိုယ်ကမနိုင်တဲ့အခါကျဒေါသဖြစ်ရောဒေါသနဲ့မှိုက်နေမှားပါတယ်ဒါကြောင့်မို့ကိုယ့်ဟာကိုယ်ပဲတမာရီအကောင်းမကောင်းဒီကကြီးကိုယ့်ဟာကိုယ်ကြည့်ရမယ် တကယ်လို့ကိုယ်ကသမာဓိလေးတော်တော်လေးခိုင်ခန့်လာပြီဆိုရင်တော့ဒီကုဏဝိပဿနာအနေနဲ့မှတ်နိုင်တယ်တကယ်လို့သမာဓိအာမကောင်းသေးကောင်းတာတော့ဒီတရားစခန်းတွေဝင်တဲ့ချိန်ကာလမျိုးမှာမှဝိပဿနာပြောင်းမှိုင်းတော့ဘုံညာပုံကြိုက်တယ်ဒီလိုအချိန်ပိုင်းထိုင်တာကြတော့အဲ့လောက်ထိသမာဓိကောင်းဖို့သိမ့်မလွယ်ဘူးပေါ့မှန်ပါဗျာသမာဓိအားကောင်းတဲ့ချိန်ကာလမျိုးကြရင်တော့အဲ့လိုမျိုးမှတ်တာဆင်းအဲ့ဆရာသမားလည်းညွှန်ပါလိမ့်မယ်ခုလိုချိန်ကာလမျိုးကတော့ ဘုန်းကြီးကြိုက်တာတော့ဒကာကြီးတမာရီရအောင်ပဲလုပ်တော့ဒီဝင်လေထွက်လေပဲမှတ်ပေါ့ခုနနာရကျင်နာကြိုက်တာရာတာပေါ်လိမ့်မယ်တမာရီအကောင်းလိုက်တွေးလိုက်မယ်အများကြီးတွေးလိုက်မယ်ဒကာတိလေးကြိုက်ဘာဖြစ်လို့လဲဆိုရင်ဘုရားကဟောတာဒီလက်ပြတဲ့အတွက်လက်ပြတဲ့တရားတပြမျက်တောင်တစ်ခါတွေမှာစိတ်ပေါင်းဂရေတသိန်းလောက်ဖြစ်တယ်လို့ဆိုပါတယ်ဒီဟာကိုကြည့်နေရင်လည်းဒကာဒီနာရာလာလည်းသိမယ်။ဟိုရင်ဘက်ကအောင်တာဟိုနာအဲအကုန်လုံးသိတယ်ဗျအဲ့ဒီဟာ။ဒါဒကာကြီးတမာရီအကောင်းလာလို့မင်းမြင်မင်းမြင်လာတာ ဒါပေမဲ့လို့ဒီတမာရီ level ကတရားစခန်းဝင်နေတာမို့အချိန်ပိုင်းလောက်ဆိုတော့သိခိုင်မြဲဖို့တော့သိမလွယ်သေးဘူးပေါ့လေ။ဝင်ကြံကြံပေးခြင်းဒီချိန်လေးတော့တမာရီရအောင်ပဲလောက်တာဒီလုံနီးကင်ကြီးလေးတွေတီးအောင်ပဲလေ့ကျင့်တာပေါ့နော်။တကယ်လို့ရဲရှိတရားစခန်းတွေခုနှစ်ရတရားစခန်းဆယ်ရတရားစခန်းအဲ့လိုမျိုးကြရင်တော့အဲ့ဒီအဲ့ချိန်မှာဝိပဿနာပြောင်းလိုက်ပို့ဆင်ပြေ။တင်ပါဗျာ။အဲ့လိုကြိုးစားနော်။တင်ပါဗျာ။ဒီတော့ သာဟုပိမှမှာတခါထိုင်ဘူးတော့ဗျာအဲ့တော့တပြီးတော့ဘေးနာလူတွေအာနာပါနာပြင်းထန်ရှိပါဗျာသူတို့လည်းပြည့်ရေလဲတော့ဗျာပြီးတော့ဒီလိုပဲသူတို့လောက်တော့ပြင်းထန်မရှိနိုင်ဗျာဒါပေမဲ့ပြီးတော့လိုက်ပြီးပြင်းထန်တော့ရှိဘူးဗျာရှိပြီးတော့နောက်တပြီးတော့ဖြစ်ပါဆိုတော့ဟိုလုံးဝဟိုဘာမှမရှိသူဖြစ်သွားတဲ့လူကြီး ခန္ဓာကိုယ်လည်းမရှိလို့ပေါ့ပါပျောက်သွားလို့ပဲဆရာနာရီကရှိလို့အာဒီကနေပျောက်သွားလို့ပဲဆူလာတယ်အဲ့လိုဖြစ်သွားတာဆရာဖြစ်တာနေခုဖြစ်လားခုတော့မဖြစ်ဘူးမဟုတ်လားအဲ့ဒါခုဖြစ်ဘူးဆရာနောက်ပိုင်းပြီးတော့အဲ့တော့ပြန်မဖြစ်တော့ဘူးပေါ့လေပေါ့အဲ့လိုအဲ့လိုဖြစ်တဲ့ခါကျပြောမယ်လေအခုပြောနေတော့ဘာမှမထူးဘူးအဲ့တော့ပြဿနာကပြဿနာကြီးအဲ့ဒါမျိုးမျောပြီးလောက်တတ်တယ်နော် ဒါမျိုးမျောပြီးမလုံးနဲ့ဒါမျိုးတွေးပါလားအဲကြောင့်မျောပြီးမလုံးနဲ့ဒီကတော့ဒီမတ်စိမ့်တော့ကပ်ဖို့ပဲစူးစမ်းကပ်နေစိတ်မပြအဲ့အဲ့ဖြစ်တာပထမဆုံးတရားစကန်စဝင်အဲ့ဟိုကနားမလဲဘူးဗျာအဲ့တော့ဒီတရားစကန်နေဝင်လို့ရှိရင်အဲ့လိုမျိုးပေါ့တမာတိတွေဆက်သွားတော့ဆက်သွားတဲ့ခါကျအဲ့လိုဉာဏ်တူးတွေဖြစ်စေခြင်းတယ်အဲ့ကြောင့်မို့ဟို တမာရီအောင်လှုပ်လှုပ်ဆိုတာအဲ့ဒါကြောင့်ညွှန်တာတမာရီမရဘဲနဲ့ဝိပဿနာပြောင်းမှအာမြင်နာမှမဲ့ကြားတာမှလို့မှတ်လို့မရအောင်လည်းရတယ်ဘာသိညာမှမဖြစ်ဘူးဒါကြောင့်ဘုန်းကြီးအဲ့ဒါမျိုးမလို့ကဲဒီကကြီးဒီလောက်ကျင်းတယ်နော်ကဲမတ်တင်မမေးဗျာအော်ရှင်ဗျာနောက်ရရောက်ဗျာအရှင်ဘုရားတပည့်တော်ဒီနေ့အရှင်ဘုရားကဟိုဝင်လေထွက်လေနဲ့ရှုခိုင်းမိမယ်တပည့်တော်တခါမှစူးစမ်းတာမအောင်မြင်ဘူးဗျာအဲဒီနေ့အရှင်ဘုရားကနေပြီးတော့မှဟို ဟိုဖះကုံတော်ပွားပြီးတော့မှရှုခိုင်းတဲ့ခါကျတော့အဲ့တော့တော်တော်လေးကိုအေးချမ်းမှုရပါတယ်ဖះအဲ့ဒါကြောင့်မလို့ဘုရားကုံတော်ထဲမှာဟို လောကဝိတုဆိုတဲ့ကုံတော်ကိုတပည့်တော်မြန်မာလိုကောင်းကောင်းမသိလို့အဲ့ကုံတော်ဟိုတပည့်တော်နားလည်အောင်နည်းနည်းရှင်းပြပြီးလို့ရမလားဗျာရပါတယ်လောကဝိတုလောကသုံးပါးသိမြင်တော်မူသောမြတ်စွာဘုရားပေါ့လောကသုံးပါးပါလဲဆိုတတ္တလောက သင်္ခါရလောကဩဃာလောက တတ္တလောကဆိုတာသက်ရှိတတ္တဝါတွေအလုံးတတ္တလောကဒါတတ္တလောကက နောက်ဩဃတလောက ပြောမယ်အဲ့ဒီဩဃတလောကဆိုဒီတတ္တဝါတွေနေနေတဲ့လူဘုံတရိษံဘုံငရဲဘုံနတ်နတ်ဘုံဗြမဘုံတတ္တဝါတွေနေတဲ့ဌာနဩဃတလောကသင်္ခါရလောကဆိုဘယ်တတ္တဝါမဆိုပေါ်ပြီးပြောဖြစ်ပြီးပြက်အဲ့ဒါသင်္ခါရလောက ဖြစ်ပျက်တတ်တဲ့အရာတို့မှများသင်္ခါရလောကပြောရရင်တော့31ပုံလုံးဆက်ကြောလာအလုံးဖရာရှင်က အကုန်လုံးသိတယ်လို့ဒါကိုဆိုလိုပါတယ်လောကဝိတုတတ္တလောက သင်္ခါရလောကကိုခုဆိုတော့လောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရားအဲ့လိုပြောရတာပေါ့နော်တင်ပါဘုံဘုံကျေးဇူးတင်ပါတယ်ဘုံဘုံကောင်းပါပြီဒီလိုတော့ကဖောင်းလဲပိန်နေပဲမှတ်တယ်ကိုရတာပေါ့ မှတ်လို့ရအောင်ဒါမှမဟုတ်ဟိုအာနာပါနာပဲရှုရမှာလားအဲကိုမန်နေဂျာဝါယောဒပဲရှုပါဒီဖောင်းပိန်မှတ်တဲ့ပုဂ္ဂိုလ်ကမှတ်ထားဖို့ရကသူကဝါယောဒကိုရှုတာနော်တင်ပါဝါယောဒရဲ့တွန်းကန်တဲ့သဘောမြင်အောင်ရှုမယ်ထောက်ထားတဲ့သဘောတွန်းကန်တဲ့ဘောပေါ့ဖောင်းနေပိန်နေဒီဓာတ်ရဲ့သဘာဝတွေကဘယ်တော့မှသူတခုလည်းမဖြစ်ဘူးဇန်တတ္တတွေနဲ့တွဲဖြစ်နေဒါလေးလည်းနားလည်ထားမယ်ဘယ်တော့မှတော့တခုလည်း အင်းဓာတ်တဘာဝတစ်မျိုးတည်းသိရင်လုံတော့ပါနောက်တမာရီအကောင်မြင်လာနိုင်တယ်နောက်တစ်ခုဒီဝါယောတရဲ့တဘာဝကအကောင်းတဲ့အကောင်းတယ်လို့ပေါ်တတ်တယ်ဒီလိုဖောင်းပေကြီးကမဟုတ်ဘူးတခါတည်းထက် up down ဒီလိုလဲပေါ်နေတတ်တယ်နောက်ကျဒီ one byte မှာပေါ်ပဲနဲ့ဒီရင်ကောင်းသားလေးပေါ်တာတို့ခါကျတော့ထူးဆန်းတာဒီကောင်းမှသွားပေါ်တာတို့မာစီယောဂီမာကြီးပြဒနာတက်တယ်သူကဖောင်းပေပဲအသေးမှတ်တာဝါယောတကအကောင်းတော့ဒီသွားပေါ်တော့ဟာမှားပြီဟာဆိုဒီ အပြာတခြားပေါ်တဲ့နေရာအတင်းဖြက်ဟာဒီဟာအတင်းလှုပ်ရှူတာအဲ့လိုလဲလှုပ်မရှူအောင်နော်အဲ့တော့မာဇီနီးနဲ့မှတ်တဲ့ပုဂ္ဂိုလ်ကမှတ်ထားဖို့ကဝါယောဒရဲ့သဘာဝမှတ်တယ်ဝါယောဒရဲ့သဘာဝကအကောင်းတဲ့အတိုင်းပေါ်မယ်သူပေါ်ရင်လို့ပေါ်တယ်ဒီလိုလဲဖောင်းပင်အနေနဲ့လဲပေါ်တတ်တယ်တခါတလေလိုလဲနေတယ်စကုံအနေနဲ့လဲတွေးတတ်တယ်တခါကျဒီလိုကြီး cross လဲသွားနေတယ်ဒီလိုလဲသွားတတ်တယ်သူ ဖြစ်နေတဲ့သဘာဝအတိုင်းကြည့်မယ်အဲ့ဒါကိုနားလည်ထားဖို့ ဖြစ်နေတဲ့သဘာဝတိုင်းဝါရဒရသဘာဝဖြစ်နေတဲ့အတိုင်းကြည့်မယ်ကြည်ရင်းနဲ့သူနဲ့အတူတူကြံတဲ့ဓာတ်တရားပဲဖြစ်တယ်အားတော့တမာရီအကောင်းမှတကယ်မြင်လိုက်မယ်အနည်းဆုံးဓာတ်သဘာဝလုံးကန်တဲ့သဘောတစ်ခုလောက်ပဲဒီဥပမာဘုန်းကြီးနည်းနည်းလေးပြောပြမှာပေါ့နော်ဥပမာတွန်းတယ်ဆိုလို့ရှိရင်ခါရဲလေးတွန်းတာရှိတယ်ပူတွန်းတာရှိတယ်အေးတွန်းတာရှိတယ်တင်းတွန်းတာရှိတယ်ဆုံးသွားရင်တင်းတာတို့ဒါမျိုးတွေပေါ့ဗြဟ္မသဘာဝ တော့ဝိပဿနာဒါတိုင်းရှုတဲ့နည်းတွေပေါ့လေအဲ့ဒီလိုပုံကုမျိုးပထမသဘာဝလက္ခဏာကိုမြင်အောင်ကြည့်ပါဘာဝတွေကဝါယောတရဲ့သဘာဝတွန်းကန်တဲ့ဘောထောက်ထားတဲ့သဘောတေဇောတသဘောပူတဲ့သဘောအေးတဲ့သဘောပရဝိဒသဘောကမာတဲ့သဘောပြောတဲ့သဘောကြမ်းတဲ့ချောချောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘော ပေါ့တဲ့သဘောအဘောဓသဘောယိုစီးတဲ့သဘော ဖွဲ့စည်းတဲ့သဘောဒီသဘာဝလက္ခဏာ12မျိုးရှိတယ် အနည်းဆုံးတွန်းကန်တဲ့သဘောတော့အနည်းဆုံးမြင်ရမယ်ကြည့်ရမယ်ဒါလေးကိုဒီဘာဝပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီလိုမြင်အောင်ကြည့်စေချင်တယ်နော်ဒီမှာမှတ်ထားဖို့ကသဘာဝကိုမြင်အောင်ကြည့်ပါသဘာဝမှာနှစ်မျိုးရှိတယ်ဘာရှိလဲဆိုတော့ရုပ်သဘာဝနာမ်သဘာဝကြောင်းကျိုးသဘာဝပထမတော့ရုပ်သဘာဝနာမ်သဘာဝမြင်အောင်ကြည့်နောက်ကြတော့တွေ့လာလည်းမယ်ကြောင်းကျိုးသဘာဝဒီကြောင်းကျိုးဆက်ဆက်ပြည့်ရုပ်နာမ်သဘာဝနဲ့နောက်ဘာဆက်ကြည့်ရမလဲဆို အနေဆာဒုက္ခအနတ္တသုံးမျိုးလုံးမြောင်ကြည့်ရမယ်အနေဆာမြောင်နဲ့မလုံတော့ဘူးဒုက္ခလည်းမြောင်ကြည့်ရမယ်အနတ္တလည်းမြောင်ကြည့်ရမယ်အဲ့ဒီကြမှာဝိပဿနာဖြစ်တယ်မာစီယောဂီတွေတော်တော်များများဘယ်လိုဖြစ်တတ်လဲဆိုဟာပြောတော့ဝိပသမထဆိုမရှုဗျာဝိပဿနာပဲရှုတယ်ဗျာမေးကြည့်လိုက်တော့ဘာရှုလဲဖောင်းပင်ရှုတယ်ဘာဝိပဿနာမှဖြစ်ဘူးဗျာဖောင်းပင်လောက်ကသဘာဝမြင်ရမယ်အဲ့ဒီသဘာဝတွေရဲ့အကြောင်းကျိုး သစ္စပြတဘာဝတွေအနိစ္စဒုက္ခအနတ္တမျိုးမှာဝိပဿနာဖြစ်တယ်အဲ့ဒီမဖြစ်မချင်းဝိပဿနာမဖြစ်သေးဘူးပြောလို့မရသေးဘူးဒါကြောင့်ဘုန်းကြီးတို့ကဟိုနီးမှန်နာမှရှုစေချင်တာအဲ့ဒါပါပဲအနာဘာနာကိုအနာဘာနာကိုပြောင်းရှုဖို့လိုလားဆိုပြီးတော့ပေါင်းပြီးတော့မရှိနဲ့မရှုနဲ့ဖောင်းခုနဝါယုဒ္ဒပဲရှုဒီမှာပဲတကယ်လို့တကယ်ကြီးကအာနာပါနပြောင်းရှုလို့လိုတာက စိတ်ကူးတွေပေါ်လာတယ်စိတ်ကူးတွေကအမာဇီနီးနဲ့ဆိုစိတ်ကူးတွေစိတ်ကူးတွေပြန်ပြန်လွင်တယ်ပြန်လွင်တယ်ပေါ့စိတ်ကူးတွေကဘာမှဟိုလောဘကြောင့်လွင်သလားဒေါသကြောင့်စိတ်ကူးသလားမာနကြောင့်စိတ်ကူးသလားဘာမှအကြောင်းမရှိဘဲနဲ့စိတ်ကူးနေတယ်ဆိုရင်တော့အာနာပါနာမှတ်စေခြင်းပဲဒီစိတ်ကူးတဲ့စိတ်ရပ်သွားမှမယ်ဝင်လေထွက်လေစိတ်ကူးတဲ့စိတ်ရပ်သွားပြီဆိုငကုကမ္မထမိန်ကမ္မထပြန်သွားဒကာကြီးရဲ့အဓိကကမ္မထကဝါယောတပဲ တင်ပါဗျအဲ့ဒီကာကိုဆိုရင်တော့ပြောင်းဟုတ်ပါနော်ကျေးဇူးတင်ပါတင်ပါဗျအဲဒီပြောမှာတရားခိုင်ပါဗျာဒီပြောမှာနေကျင်တာမနာမချမ်းဖြစ်လို့အဲ့ရထဲမှာလဲနေတဲ့အခါကျရင်ဥမာဘဝကဘာကိုမကူးခင်ပါပေါ့နော် အတွေးတွေကဝင်လာတယ်ဝင်လာရင်အဲ့အတွေးတွေကိုဘယ်လိုဖြတ်ရမလဲဗျာဟုတ်ဟုတ်ပြီကဲတကယ်ကြတော့ဒီ ခုလိုနေကောင်းစဉ်ခါရီအကျိုးပြင်မှာဖြတ်လို့လွယ်တာပါဓမ္မကြီးဟိုလိုယုတ်တရကြီးဖြတ်ဖို့တော့အင်မတန်ခက်ပါတယ်မနေ့ကဓမ္မကြီးတို့နဲ့ဘုန်းကြီးတို့တရားဟောပြန်တော့ပဲတရားမေးပြန်တော့ပဲနိယောကဆရာဝန်တယောက်ကသူကဆရာဝန်ဆိုတော့ဒီကိစ္စနဲ့ပတ်သက်မေးပါတယ်ဘုန်းကြီးဒီနောက်ဆုံးလူနာတွေအများကြီးတွေ့ဘူးကြုံဘူးပါတယ်တကယ်တကယ်ကြတော့အဲ့ဒီချိန်ကာလမှာအရိယာသူတော်ကောင်းများတော့မလွယ်ဘူးဘုန်းကြီးပထမဆုံး ဒီအကြောင်းအခုမေးမဲ့လူလည်းမရှိတော့ဓမ္မကြီးဥတည်ပြီးပြောမယ်နော်ဒီသုတ်ပါဝါဒမင်းသမီးဆိုဘုရားလက်ထက်ကရှိတယ်ဗျအဲ့ဒီအကြောင်းအရာလေးခြေခံပြောမယ်ဒါမှပုံမှတ်မိမှာသုတ်ပါဝါဒမင်းသမီးကရှင်သေဝရိယမဲတော်သူကသောတာပန်မဲသောတာပန်ဖြစ် သူကကိုယ်ဒီရှင်သေဝရိအလောင်းလေး ကိုယ်ဆောင်တဲ့အခါကျတော့ခုနှစ်ခုနှစ်ရက်ကြာတယ်အဲ့ဒါသူတို့သားမိလောက်ခဲ့တဲ့အကုသိုလ်တွေကံကြောင့်မို့ဓမ္မကြီး သူတို့သားမိနောက်ကအရင်ဘဝကလည်းသားမိဖြစ်ခဲ့တယ်ရှင်သူလီအလောင်းကဘယင်ဖြစ်တယ်ရှင်သူလိမေတော်ရှင်သုတ်ပါဝတမင်းသမီးကသူ့မေတော်ကြီးဖြစ်တာအဲတော့သူသားကတိုင်းပြည်တပြည်ကိုသွားစစ်တိုက်တယ်အရင်တော့ကတော့ဒီလောက်လက်နဲ့အင်အားမကောင်းတော့နေပြည်တော်ပေါ့ဓမ္မရဲ့နေပြည်တော်အခါနေပြည်တော်မှာဝိုက်ထားတယ်ဝိုက်ထားလှန့်ကြောင်ကြားတယ်မေတော်ကြီးဒီမှာနေပြည်တော်ဝိုက်ထားပြီးဟိုမှာလက်နဲ့မချသေးဘူးပေါ့ ဒါတော့အမေကနောက်ကနေပြောတယ်ငါသားအဲ့လိုဆိုရင်ခုနှစ်နှစ်ဝိုက်ထားတယ်အဲ့လိုပြောတယ်အဲ့တော့ခုနှစ်နှစ်ဝိုက်တာခုနှစ်နှစ်ဝိုက်ထားတယ်ဝိုက်ထားပြီမဲ့သားကဘယ်လိုလုပ်လဲဆို तू က main တကားပေါက်လိုက်ပဲ तू ကပိတ်ဆို့ထားတာဒီမျိုးတော်ကြီးကကျဲတဲ့ခါကျဂျားတဲ့အပေါက်တွေကို तू ကမပိတ်ဆို့ထားဘူးအရေးမကြီးဘူးထင်ပြီးတော့ဒါပေမဲ့လို့မျိုးတွေကလူတွေက तू ကသူစားဝတ်နေရေးတွေအဆင်ပြေနေတာသူတို့ဘလောက်กว่าယူလိုက်အဲ့မှာ ခုနှစ်နှစ်ကြာတဲ့အခါကျတော့သူကမေတော်ကြီးပြန်ကြောင်းကြမေတော်ဒီမှာခုနှစ်နှစ်ရှိပြီဟိုကလက်နဲ့မချဘူး။အိုးသားတို့ကလည်းဖြင်းလိုက်တာညှန့်လိုက်တာဘလို့မှထွက်ပေါက်ဝင်ပေါက်ကို မကြောင်ပိတ်ရတယ်ဆိုအဲကျွန်မပိတ်တာတပေါက်မကြောင်ပိတ်တာအဲကြောင့်ခုနှစ်ရက်အတွင်းဟိုကလက်နဲ့ချတာစားစရာတောက်စရာမရှိဘူး။အဲ့ဒီအာကုသိုလ်ကံတွေကြောင့်မို့သူတို့သားမီးမြောက်ဟာရှင်သူလေးဒါနောက်ဆုံးဘဝနော်ဓမ္မကြီး။အဲ့မှာအဲ့ဒီချိန်မှာဘုရားနဲ့ ဒီသူဒီသူရီအလောင်းလေးပရိသန်နေမတည်ရသူတို့အိမ်အောင်ကြတယ်ဘုရားနဲ့တွေ့သောတာပန်ဖြစ်ပါတယ်ရှင်သူလောင်းလေးပြီးတော့ပရိသန်နေတည်တယ်ခုနှစ်နှစ်နဲ့ခုနှစ်ရက်ပရိသန်နေတည်ရတယ်ဒါကတော့ဓမ္မကြီးတို့ဒီသားသမီးရှိတဲ့ပုံကိုယ်တွေကိုယ်ဆောင်မှုတဲ့ပုံကိုယ်ပိုနားလည်ပါလိမ့်မယ်ခုနှစ်နှစ်တုန်းကပြဿနာမရှိ ခုနှစ်ရက်နောက်ဆုံးဖွားကနေခုနှစ်ရက်မှအပြင်းထန်မူးမေးလောက်နာတယ်ကိုယ်ဆောင်ကိုယ်ဒုက္ခနားရကြသူကသောတာပန်ဖြစ်တဲ့အတွက် ဖရာကုံကိုဆင်ကျင်တယ်ဟောဖရာဆိုတာဒီလိုဒုက္ခတွေကင်းကျင်းအောင်ကျင့်တဲ့ပုံကိုပဲကျင့်လို့ကင်းကျင်းသွားတဲ့ပုံကိုပဲဖရာကုံတော်ဆင်ကျင်တယ်နံပါတ်နဲ့တန်ခါကုံတော်တန်ခါတော်များဟာလေဒီလိုဆင်းရဲဒုက္ခတွေကုံဆုံးအောင်ကျင့်တဲ့ပုံကိုယ်တွေပဲတန်ခါကုံတွေကိုဆင်ញင်ပါတယ်သောတာပန်ဆိုတော့သူကနိဗ္ဗာန်ကိုမြင်ရတယ်နိဗ္ဗာန်ကိုကုံကိုဆင်ញင်တယ် နိဗ္ဗာန်ဂုံကိုဆင်ញင်တဲ့အခါကျစာမာတော့တရားဂုံတော့ဆင်ញင်တယ်လို့ဒီလိုသုံးတယ်။အဲဒီမှာသံဃာတိကြဖွင့်ထားပါတယ်။ဒီဝိပဿနာလုံးဝမချဘူးယုံနံတရားတွေကိုလုံးဝဆင်ញင်နှလုံးမသွင်းဘူးနော်။ဒါလေးမှတ်ထားတော့ဒါလေးဘုန်းကြီးပြောချင်တာ။တကယ်တကယ်နာကျင်ကြက်ခဲ့သောတာပန်တော့မရှုနိုင်ဘူး။တာမန်ပုဂ္ဂိုလ်ဆိုစဉ်းစားမနေနဲ့။အဲတော့သောတာပန်ဒီနာကျင်ကြက်ခဲတွေကမရှုဘဲနဲ့ तू ကဘာလုပ်လိုက်လဲဆိုတော့ဘုရားကုံတော့ဆင်ញင်နှလုံးသွင်းတယ်။ တန်ခါကုံတော့ဆင်ញင်နှလုံးသွင်းတယ်တရားကုံတော့နိဗ္ဗာန်မြင်တဲ့အတွက်နိဗ္ဗာန်ဆင်ញင်နှလုံးသွင်းတယ်ဒါပေမဲ့လို့ तू နာတာနာတာပဲဆင်ញင်တာဆင်ញင်တာအဲ့ဒီမှာအဲ့ဒီအချိန်မှာပဲဖခင်ကသူတို့မျိုးကိုရောက်လာပါတယ်ရောက်လာတယ်ကသူ့ယောက်ျားခေါ်တယ်သူ့ယောက်ျားခေါ်ပြီးတော့မြတ်စွာဘုရားသွားလျှောက်ချေဒီမှာမတရားနာနေပြီဘယ်လို့မှမခံမရနိုင်နာတယ်ဒါပေမဲ့နာပေမဲ့လို့သူကခုနအဲ့ဒီပြောပါတယ်ဘုရားကုံတော်တွေဆင်ញင်နှလုံးသွင်းနေတယ်တန်ခါကုံတော်တွေဆင်ញင်နှလုံးသွင်းနေတယ် နိဗ္ဗာန်ရဲ့ဂုဏ်တော်ဆင်းရဲနှလုံးသွင်းနေပါတယ်ဒီလိုလျှောက်ခိုင်းတယ်ဒါနဲ့တကားလည်းဖရာเจ้าတော်သွားလျှောက်တယ်အဲ့ဒီချိန်မှာတိုက်ဆိုင်ကသူတို့ရဲ့အာကုသကံနဲ့လွတ်မြောက်ခံနေတဲ့ချိန်နဲ့ဘုရားရှင်နဲ့သွားတွေ့ဘုရားရှင်မေတ္တာတော်တွေကြောင့်ပဲအဲ့ဒီလိုဆိုရင်သုဘဝါဒမင်းကြီးကျမ်းမှာချမ်းသာပါစေကိုယ်ုံလည်းလွယ်ကူသောမိဖွားပါစေအဲ့လိုဘုရားကမေတ္တာဓာတ်တွေဆေလို့ဟိုမှာချက်ချင်းမွေးဖွားသွားတယ်ဒီတုတ်ကတော့နည်းနည်းရှိတယ်ဒီဟာပဲဖြတ်ပြောင်းမယ်နော် ပြောချင်တာကဘုန်းကြီးတို့နောက်ဆုံးခြေနေမျိုးမှာအနာဂံလွဲလို့ချင်းဒီဟာတော်တော်သိခံမှုခက်တယ်အနာဂံကတော့ဒေါသကုံသွားပြီဗျဒေါသကုံသွားတဲ့အခါကျတော့ဒီဒီနာကျင်မှုတွေကိုကတော့နာကျင်မှာပဲဖះကိုကြည်လိုက်နော်ဖះပရိနိဗ္ဗာန်ဆံဃာနီမှာဝတ္တဟိုဖုံးပေးတဲ့တော့ဝမ်းနေသွားတယ်ဥတိနာကိုသွားတဲ့အခါမှာခန္ဓာကိုယ်ကျဒုက္ခကိုခံရတယ်ဖះဒါပဲစိတ်မနာဘူး ခရကုနာကျင်တဲ့ခါကျတော့လန်ခုလမှာနာနာနာနာသွားတယ်အဲ့တော့အရင်တုန်းကဖရာတို့မြည်တယ်ဘုန်းကြီးတို့တော့ခုကြတော့သွားလျာမဆောင်ပါဘူးဘုန်းကြီးဘေးမှာနှစ်ထပ်သင်္ကန်ရှိပါဒီနှစ်ထပ်သင်္ကန်ဒီလိုဆောင်သွားတယ်သွားလျာအဲ့တော့မောလာတဲ့ခါကျရှင်အနန္ဒာရဲ့နှစ်ထပ်သင်ရှင်အနန္ဒာဒီနှစ်ထပ်သင်္ကန်ကိုခင့်ပေးတယ်အဲ့မှာနာလုံးလို့ဖရာပါအနန္ဒာနှစ်ထပ်သင်္ကန်ထပ်ခောက်ပါဦးထပ်ခိုင်းတယ်ကာယိကဒုက္ခတော့ကြုံတယ်ဖရာလည်းကြုံတယ်ဒါကိုပြောချင်တာ ဒါပေမဲ့စေတသိကဒုက္ခစိတ်မနာဘူးဘုရားရဟနာများအနာဂံထိအောင်မနာတော့ဘူးခုနသောတာပန်နာရေမခံနိုင်ဘူးမခံနိုင်ခြင်းကြောင့်မို့အဲ့ဒီယုံ nant တရားဝိပဿနာတရားမရှိခဲ့ပါဘူးဒါလေးပြောချင်ပါတယ်ဖရာကုံတော်ဆင်ញင်နှလုံးသွင်းတဲ့တန်ခါကုံတော်ဆင်ញင်နိဗ္ဗာန်ဆိုတဲ့တရားကုံတော်ဆင်အဲ့တော့ဘုန်းကြီးတို့နောက်ဆုံးဓမ္မကြီးဝိပဿနာရာတမာရီအကောင်းလို့ရှုမှတ်နိုင်ရှုမှတ်မရှုမှတ်နိုင်ဘူးဆိုဖရာကုံတော်အာယုံပြု ဘုရားကုံတော်အာယုံပြုရင်ပိုးလွယ်ခြင်းရင်ဘာလို့ဘုန်းကြီးကြံ့ကြံ့ပေးလဲဆိုရင်တော့ဖရာရုပ်ပါတဆူအာယုံပြုတက်တော်ထင်ရပြစိတ်ကိုအဲ့ဘက်ပို့ထားလိုက်ပေါ့ဓမ္မကြီးခန္ဓာကိုယ်မကြည့်နဲ့နော်ကြည့်ရင်နာမယ်အဲ့ဒီအာယုံပြုပြီးပွားနေအခုချိန်တွေကခုနဖရာကုံတော်တွေကိုရအောင်ကြက်ထားနေတိုးတိုးလေးမလုံးနဲ့ဖရာကုံတော်ကိုပါဘုန်းကြီးတို့ဖရာကုံတော်တင်တဲ့ကကြဒီ note တွေပို့ပါဘုန်းကြီးအကျယ်ရေးထားပါအဲ့ဒါတွေရတာအကြိုက်ပွားလို့ရတယ် တခါတခါကျဓမ္မကြီးကကိုယ်တိုင်မလုံနိုင်ရိုက်မှာကမ္မထန်ဆရာတွေသုံးဖို့ကိုယ်နဲ့နီးစပ်တဲ့ဆရာသမားတွေပင့်ပြီးတော့လုပ်ပေးနိုင်တာကောင်းတယ်ဘုန်းကြီးကတော့အခုဘေးဒီယာမှာရှိနေခိုက်တာဆိုအခုရိတ်သက်တွေအချိန်မရေးပြောပါဘုန်းကြီးဒါလောက်တတ်ပါတယ်နောက်ဆုံးအချိန်နေမျိုးမှာဘုန်းကြီးအများကြီးကြုံပါတယ်အဲ့ဒီလိုလဲဖရာကုံတော်ပွားနိုင် နောက်တနည်းကတော့မေတ္တာပွားနိုင်ပါတယ်မေတ္တာပွားတယ်ဆိုခန္ဓာကိုယ်ကြည့်တာမဟုတ်ကိုပို့တဲ့ပုဂ္ဂိုလ်အာယုံပြုရတာ928 မေတ္တာသုံးဒီမေတ္တာဘုတ်တွေလုပ်လို့ရပါတယ်။သို့မဟုတ်တခြားပုဂ္ဂိုလ်တွေရဲ့ပိပဋ္ဌာန်းတွေနာလို့ရပါတယ်။အဲ့ဒီနီးနဲ့ရင်ဆိုင်လဲလုံတော့ပါနှမကြီး။ဒီတော့မှရင်ဆိုင်ကြည့်ပေါ့နော်။ဒီပြ။ဒီတော့မှတရားထိုင်လိုက်ဒီလိုအတွေးဝင်လာရင် တွေးနေတယ်တွေးနေတယ်တွေးနေတယ်ဆိုရယ်အဲ့တွေးနေတာလို့တွေးနေတယ်တွေးနေတယ်မှတ်လိုက်တယ်မှတ်လိုက်ရင်တုတ်ပါလိုက်ပျောက်သွားတယ်သင်္ကာอืม အဲတကယ်လို့ဟိုကမဖြစ်ရင်အဘိနတုတ်အဘိနတုတ်ကိုအများအားစိတ်ထရရွတ်ပါရှင်ဗျာကောင်းပါကိုရမယ်နားရမယ်တည့်ရမယ်ဟိုချစ်တဲ့သူတွေနဲ့ကိုွင်းရမယ်ကံကံရဲ့အကျိုးပဲဆိုတာအဘိနတုတ်ကိုအများအားအချိန်မရွေးစိတ်ထရရွတ်နေပါလေဗျာอืมอืมရပါတယ်ဒါမကောင်းတဲ့အတွေးဝင်လို့မကောင်းတဲ့အတွေးပဲဖြောင်းနီးဘုန်းကြီးတို့ဝိတကတန်ထာနာတော့ဆိုဘုန်းကြီးစိတ်တ ानु ပဒနာကြပြောမယ်ဓမ္မကြီးနော်အခုဓမ္မကြီးပြောတယ်လို့ ဒီအတွေးတွေကဒီတွေးတဲ့စိတ်ကိုကြည့်ပြီးတော့လေတွေးတယ်တွေးတယ်သိရင်လည်းသူရပ်သွားတတ်တယ်သို့မဟုတ်ကိုရတဲ့ဖျားစာလေးကိုကိုနာအကြောင်းရွရတယ်ဒီအတွေးတွေအကောင်းနေကြောင်းရွပေးရင်လည်းဒီတွေးကရပ်သွားတယ်အမြဲသူကဒီမကောင်းတဲ့အတွေးပဲဖြောင်းနေ၅မျိုးဖျားဟောတာတယ်ခုနကဓမ္မကြီးပြောတာဟုတ်တယ်အဲ့လိုလည်းလုပ်လို့ရတယ်နော် စိတ်တ ानु ပဒနာကြပြောမယ်နော်အဲ့ဒါတွေမပူနဲ့အခုလို နေ့တိုင်းနားနေအောင်ကြိုးစားဘုန်းကြီးပြီးအောင်ပြောမယ်ဒီဟာတွေတင်ပါဆရာကျေးဇူးတင်ပါတယ်ဗျာဟုတ်တင်ပါဗျာပြီးတော့အမြဲတမ်းလည်းတရားတော်ထိုင်ပါတယ်ဘုန်းမင်းညညကကြတော့ဘုံသုံးဆန်တိုင်းနဲ့တပည့်တော်ကဝင်လေထွက်လေကိုဘုံလေးငါချက်ချက်လောက်ရှုပ်ပြီးလို့ရှိရင်ဘုံဘုံအလိုလျောက်ဖောင်းပိန်ကိုရောက်ပါတယ်ဗျာဖောင်းပိန်ကိုမှတ်ရင်းနဲ့တပည့်တော်တမာကြီးရပါတယ်ဗျာတမာကြီးရပြီးတော့ဘုံ မစိတ်လေးနဲ့ပဲဘမောတနာရီလောက်အကြာမှာဘမောငြိမ်နေတဲ့အချိန်မှာပဲဗျာမျက်ရည်တွေနှာရည်တွေကဘမောရိုးရိုးကြတာမဟုတ်ဗျာရင်ပါပေါ်တီစီးပြီးတော့ရိုးစီးကြလာပြီးတော့ဘမောချွေးတွေလည်းထွက်လာပါတယ်ဗျာอืมဒီပြအဲ့တော့နားလဲပြီခုပြန်ဖြေမယ်နော်အဓိကကဒီဓကမ္မထမှတ်တာဝါယောဒမှတ်လို့ရှိရင် တခါတည်းဓာတ်တွေကလွန်ကဲလာလို့ရှိရင်အဲ့ဒီလိုယိုစီးကြတတ်တယ်ဒီမျက်ရည်ယိုကြီးကြတာဒါတော့အကြောင်းမျိုးမျိုးရှိတာပေါ့နော်အဘောဓာတ်တွေလွန်ကဲလို့ယိုယိုစီးတာရှိတယ်တခါတလေဒီပိဋိပတ်တတိလေးလေးကြောင့်ကြတာလည်းရှိတယ်တခါတလေကြရင်မျက်ရည်တွေဝါယောဓာတ်လွန်ကဲလို့မျက်ရည်တွေယိုစီးကြတာရှိအာသတိတွေခဏခဏမျိုးကျင်တာလည်းဖြစ်တတ်တယ် အဲ့ဒါနှာခေါင်းကနေအဲ့ဒီနှာခေါင်းကဆွဲကြသွားတာဟုတ်တယ်အကုန်လုံးကြတတ်တယ်ဒီချိန်မှာကြတတ်တယ်အဲ့ဒါလေးတော့သိခံပြီးတော့ရှုမှတ်နိုင်လဲရှုမှတ်ပေါ့ယိုစီးတယ်ယိုစီးတဲ့သဘောလေးပေါ့ဒါမရှုမှတ်နိုင်လဲသူဥပ္ပခါပြုဝါရောတောက်ကိုမှတ်ပေါ့ဒါတလေမျက်ရည်ယိုကြတယ်ငိုခြင်းနဲ့စိတ်ပေါ့မျက်ရည်ယိုတာရှိတယ်ငိုခြင်းနဲ့စိတ်မပေါက်ဘဲနဲ့မျက်ရည်ယိုတာရှိတာပေါ့မပေါက်ဘူးဗျာကိုယ်တော့ကတော့ငငယ်တော့ကတော့ငိုခြင်းတာခုကငိုခြင်းနဲ့စိတ်လည်းမပေါက်ပါနဲ့အလိုလိုကြလာတာဗျာတို့ဖြစ်လာရင်တော့ ခုနဒီယိုစီးတာကိုခုနဒီနောက်တစ်မျိုးလုပ်လို့ရပါတယ်ဒီယိုစီးတဲ့မျက်ရည်ယိုစီးမှုရက်ချင်တဲ့ရက်ချင်တဲ့ရက်တဲ့ရက်တဲ့ရက်တဲ့ဒီအာယုပြုပြီးဒီလိုလဲလုပ်ကြည့်လို့ရပါဒီအနောက်ဆက်ခြင်းပေါ့နာရီလိုတာလဲရက်ချင်တဲ့ရက်တဲ့ရက်တဲ့အဲ့ဒါယိုတဲ့ယိုဓမိုက်ပိုးယိုတတ်တယ်တင်ပါဗျာအဲ့ဒီအဲ့ဒီပြငိုဥပမာငိုဒီမှာလည်းမှတ်တာနော်မာဇီနီနီးနဲ့မှတ်တယ်လို့ခုဘုန်းကြီးနည်းနည်းပြောမယ်ဒါလည်းလိုရင်းမယ် တခါလေမာဇီနီကငိုခြင်းနဲ့ဆိုရင်ငိုခြင်းနဲ့ငိုခြင်းနဲ့ပိုးငိုခြင်းနဲ့ရက်လို့ကိုမရအဲ့လိုဖြစ်တတ်တယ်အဲ့ဒီခါကျရင်ပြောင်းပြန်ပြန်မှားရက်ခြင်းနဲ့ရက်ခြင်းနဲ့ရက်တယ်ရက်တယ်ရက်တယ်သိပြီးမှမှားတယ်နော်ဒီတိုင်းလေးရိုးရိုးသွားမှမှားရဘူးဒီဟာကိုသိနေအသိစိတ်တွေကဒီမှာကတ်နေရကတ်ပြီးတော့ရက်ခြင်းနဲ့ရက်ခြင်းနဲ့ရက်တယ်ရက်တယ်အဲရက်သွားပြီးတခါငကိုဝါယောဒပြန်မှာပြန်ပေါ်လာပြန်လို့ရတယ်ဒီဟာကိုတခါတည်းချင်းမနိုင်ဘူး ဒီတထိုင်တွင်းမှာမနိုင်ကတလေကြရင်ဘုန်းကြီးတို့ကဘာလုပ်ပြရလဲဆိုဝိခြင်းတဲ့ပုံကိုယ်တို့ရည်ခြင်းတဲ့ပုံကိုယ်တို့ဆိုရင်တခါတလေဘေးကလူကကူပေးရင်ပိုကောင်းတယ်ကမ္မဋ္ဌာန်းဆရာကူပေးရင်ကောင်းတာပိုကောင်းတယ်တခါတလေကိုယ့်ကိုမမှတ်နိုင်အများကြီးကြုံရတယ်ဘုန်းကြီးကြုံမှုတာလေးတခုပြောမယ်ဘုန်းကြီးပိုင်းလာရမနေစဉ်ခါကရှမ်းပြည်တောင်ပိုင်းတာဝန်ကြပါတယ်လွယ်လင်းရပင်လုံးရတရားစခန်းတစ်ခု လွယ်လင်းတရားစခန်းမှာဒီ ဆရာမတယောက်ကြုံတယ်သူကငိုချင်တာငိုချင်တာကိုငိုချင်တာငိုချင်တာမှလေမရလေအဲ့လိုဖြစ်တာနောက်ပိုင်းမှာအဲ့လိုမှတ်ရတယ်နောက်ပင်လုံးတရားစခန်းကြတော့ကလေးမလေးတယောက်ကျောင်းသူမလေးတယောက်ဟိုတရားလျှောက်တဲ့ခါကျတော့မလျှောက်ရဲဘူးတရားထိုင်ရင်လည်းဘလို့ဖြစ်လာလဲဆိုတော့သူကငါကခုံဝါဒနာပါလားမသိပါဘူးထိုင်ရင်နဲ့ကခြင်းနဲ့ကရင်ထိုင်ရင်နဲ့ကနာခွေပြီးတော့ဒီလိုဒီလိုမလျှောက်တော့မလျှောက်တဲ့ထိုင်ရင်နဲ့ကနာကခြင်းနဲ့ကခြင်းနဲ့မှတ်လို့ဒါကနေတာ အဲအဲ့ဒါမျိုးတွေပြဿနာတက်တာဒါနဲ့ဘုန်းကြီးကသူနာဟဲ့ယောဂီဘုန်းကြီးပြောတဲ့အတိုင်းမှအကာရချင်းနဲ့အကာရချင်းနဲ့ကရာကြီးဖြည်းဖြည်းနောက်အောက်ကျသွားတယ်ဒါကြမှာရက်တယ်ရက်တယ်ရက်တယ်ဘုန်းကြီးကလွတ်ထားပြန်ကချင်းနဲ့ကချင်းနဲ့ကနေပြန်ထိုင်ရင်းနဲ့ကအဲ့လိုဖြစ်တတ်တယ်ဒီတော့မှတ်ထားဖို့ကမာဇီနီနဲ့မှတ်တဲ့ပုဂ္ဂိုလ်များကအဲ့ဒီလိုဖြစ်နေဖြစ်နေတဲ့အတိုင်းမှတ်လို့မရတဲ့အရာတွေအများကြီးရှိပါတယ်အဲ့ဒီခါကျရင်ကြောင်းပြန်ပြန်မှတ်ရက်ချင်းနဲ့ရက်ချင်း ရက်တယ်ရက်တယ်ရက်တယ်ရက်တယ်ဒီလိုလုပ်မယ်နော်အဲ့လိုနည်းနည်းငြိမ်သက်သွားရင်ဟို main ကပ္ပဌာန်းပြန်သွားနောက်တစ်ခုဆက်ပြောဦးမယ်မလေးရှားယောဂီတယောက်ဒီလိုပဲငငယ်ရွယ်နဲ့ယောဂီမလေးတယောက်သူဟာဒီမဟာဇီနီနာအဲ့ဒါနှစ်ပေါင်း10နှစ်လောက်ရှိပြီဘုန်းကြီးတနှစ်က KKB မှာဟိုဟာ3လလောက်ဟိုဟာဆိုတဲ့အချိန်မှာတရားစခန်းဝင်လာတယ်အဲသူကလာလျှောက်တယ်သူ့ရဲ့ကဲလျှောက်ပါဦးဘာတွေအတွေ့အကြုံလဲဆိုတော့တအားပူတယ်တဲ့မှတ်တယ် ဘယ်လိုမှမခံနိုင်ဘူးပေါ့ဒီရောကမ္ဘာဆရာလာတဲ့လာတဲ့ဒါတင်ပြတယ်သူကဒီတိုင်းမှတ်ကြည့်ပြောတယ်ဒီရောလည်းမခံနိုင်ဘူးဗျာဟဲ့အဲ့ဒီလိုမဟုတ်ဘူးဓကမထမှတ်တဲ့ပုဂ္ဂိုလ်က balance ဖြောင်ပြန်ချင်ရတယ်ပူးနေအေးတာပြန်ရှူရတယ်အေးလို့ရင်ပူတာလေးပြန်ရှူရတယ်အဲ့ဒီမှာမလေးရှားတို့စင်ကူတို့ကပူတယ်ဗျအဲ့ဓမ္မယုံပေါ်မှာကြောက်ပြားတွေခင်းတာမင်းနောက်တစ်ခါထိုင်လို့ရှိရင်လို့အဲ့ဒီ အောက်ကဖုံနဲ့မထိုင်နဲ့လို့ကြောက်ပြားပေါ်ထိုင်နိုင်တယ်မို့လားသူကအသက်30ဝန်းကျင်လောက်ရှိတယ်ထိုင်နိုင်ပါလေဆရာတော်တဲ့အဲ့ဒီလို့ဆိုကြောက်ပြားပေါ်ထိုင်กว่าပူးလာလို့ရင်ဝါယောဒမှန်ရင်လည်းဖောင်းမိနေဖောင်းနေပင်နေမိုင်းတော့ဝါယောဒမှန်ရင်ပူးလာမယ်ဆိုအေးတဲ့နေရာကိုကြည့်လိုက်အေးတဲ့နေရာဆက်ကြည့်လိုက်ဒီကိုခြေတော်ကအေးတယ်ဒုံမုံဒူကောင်းကအေးတယ်အေးတဲ့နေရာထိတဲ့နေရာအိမ်မှာအေးတယ်အေးတယ်အေးတယ်အဲ့လိုပြန်မှတ်လိုက်ခုနအပူနဲ့အေးကညီမျှသွားမယ်ညီမျှသွားမှာ နဝါယောကိုပြန်သွားအဲ့ဒါလေးမှတ်ထားပါဒီမာဇီနီးတဲ့မှတ်တဲ့ပုံကတိတ် အေးလာရင် ပူတဲ့နေရာဆိတ်ဆက်ကြည့်တိတ်ပူလွန်းလာရင်ဘာလုပ်မလဲအေးတဲ့နေရာဆိတ်ဆိတ်လေးလာတွေတိတ်သေးလာတယ်ခဏကြီးကလှုပ်မြောက်လေးလာပေါ့တဲ့နေရာပြန်ကြည့်မယ်ဖြစ်တယ်ဗျလေးလာလည်းဖြစ်ပါတယ်လေးလာဖြစ်လာရင်ဒီလက်လေးဒီလိုလှုပ်ကြည့်လိုက်လေဒီမှာပေါ့အောင်လာပဲအဲ့လိုပေါ့တဲ့နေရာလေးဆိတ်ဆက်ကြည့်လိုက်ပေါ့တယ်ပေါ့တယ်ပေါ့တယ်မှလည်းညီသွားလိုက်မယ်တခါဒီ ဟောတဲ့အခါကျပြဿနာတက်တာဘုန်းကြီးတို့ဒီမှာစာရွက်တွေဥပမာပေးမယ်နော်ဟောစာရွက်တွေဒီဒီစာအုပ်ဆိုပါတော့စာရွက်တွေကဒီမှာလေတိုက်ရင်ဒီလိုဒီလိုဒီလိုဖြစ်နေတာလေပေါ်တဲ့အခါပေါ်ကဒီလိုဒီလိုဖြစ်တယ်အဲ့ဒီပေါ်တဲ့အရာကိုဒီလိုလေးတဲ့အရာနဲ့ဖိလိုက်တာငြိမ်သွားတာပဲအဲ့ဒီပေါ်လို့ရင်အဲ့လိုမျိုးဖြစ်လာကြွတဲ့ကြွတဲ့ဒီလိုဒီလိုကုံသွားကုံသွားဖြစ်လာလေးတာပြန်ဆိုင်ရှုဒါလေးမှဒါနော်ဒီမာစီအိညာမတဲ့ပုံကိုယ်တွေအဲ့ဒါဆိုရင်ခုနကပြည်နေသွားလိုက်မယ် ခက်ခဲရကြုံမဲ့ချက်ချင်းတော့မပြောင်းနိုင်ဘူးစ조사ပြီးရှုမှတ်ပါဖြည်းဖြည်းနဲ့ကြော်သွားဒီနေရာမှာဒီချိန်မှာတွေ့တွေ့ပါတယ်ဖြောက်ဖြက်လို့မရဘူးသူရခန္ဓာကိုယ်ကြီးရဲ့အပြစ်တွေကိုပြတာခန္ဓာကိုယ်ကြီးကငါကထင်တာကောင်းတယ်ထင်တာအဲ့ဒီလိုပဲဓာကြီးလေးပါးတွေဖောက်ပြန်နေတာအဲ့ဒါကြည်နေသိတယ်မကြည်မသိဘူးဒါကိုသိအောင်လုပ်တာဟောငါခန္ဓာကိုယ်ကြီးကတခုမှမကောင်းပါလားမျက်ရည်တွေယိုကျနေတယ် ထရွေးတွေယိုကျနေတယ်ကျင်းငယ်တွေယိုကျနေတယ်ဘုန်းကြီးတို့32ခုတာတာသုံးဖို့ဒါတော့ကိုယ့်ဘကမ္မထံညာထပ်သင်ပေးပါဦးမယ်ဒါတွေမြောင်ရှုတာဒါတွေပေါင်းဆက်နေဒီခန္ဓာကိုယ်ကြီးဟောငါကံလူကြီးဒီကမှကောင်းတာမရှိပါလားအဲ့မှာခန္ဓာကိုယ်အပြစ်မြင်မှမချစ်ခင်တာအပြစ်မမြင်သေးရတော့မှန်လေးကြည့်ပြီးတတသားနဲ့နေမှာပဲဒါလူတွေမဟုတ်ဘူးတော့ဘုန်းကြီးတွေလည်းမတူဘူးတချို့ဘုန်းကြီးတွေကြားဘူးတယ် ဟိုတရားဝဲလာပေးနေသူအမှန်ရှိရမထွက်သေးဘူးလှဲ့ကြည့်ဒါမျိုးတွေလည်းကြားဘူးအပြစ်မမြင်ဘူးပြစ်မမြင်ချစ်ခင်ချစ်ခင်တော့တွေ့တာသေးတွေ့တာနေသေးတဲ့ခါကျအသေးချက်တတ်တယ်မှန်ပါတရားမှတ်တယ်ဆိုတော့နော်ကောင်းပြီဒါပဲဒီလောက်ပဲမှတ်ဟုတ်မတ်ချက်မမေးချင်ဘူးဟာကဒီကာကိုပါဗျဟုတ်ပြီတွေ့ပြီဟုတ်ပြီဓမ္မကြီးပြော တပည့်တော်မှာလည်းဟိုမဟာဇီနီတိုင်းပဲဟိုလေ့ကျင့်ခဲ့ပါတယ်ဗျအမ်ဟုတ်ကဲ့ဒါပေမဲ့အခုဖုံဖုံပြောတော့အဲဖောင်းပင်ရှူရမယ်ဟိုအာနာပါနရှူတော့အမ်ခါလေးကြိုင်လေအဲ့နေရာတိတ်ပြီးတော့ဟိုပြောရမှာကြာတိတ်ပြီးတော့မတိတာတော့အဲ့ဖောင်းပင်ကိုပဲပြန်ရှူမိပါလိမ့်ဗျဟောရောတော့ပဲဓမ္မရောဝါရောတော့ပဲရှူပါအဲ့ဒီခါလေးမာဇီနီးတိုင်ပဲရှူပါ ဒီလိုအပြောင်းလဲမလုပ်ပါကိုလုံနေကြကမ္မထာမဲ့ဆက်လုပ်ပါအဲ့တော့ဘုန်းကြီးတိုးတက်အောင်သင်ပေးပါမယ်နော်ကိုမပြောင်းနဲ့ကိုကပြောင်းလိုက်ဒီဟာပြောင်းလိုက်ဆိုရင်ဘာသိညာမှမဖြစ်ဘဲနေလိမ့်မယ်နော်ကိုကငကိုကဒီကမ္မထာနဲ့လှုပ်လို့အဲမှတ်နေကြဆိုဒါကိုအလေးကျင့်များရင်ဒီမှာဓမ္မကြီးကဒီမာစီနီးနဲ့ဘလောက်ကြောင်အထောက်ကူတော့အာဗမာပြည်မှာတော့ကတော့အဲ့ဟိုညံစင်ရတဲ့အထိတော့ထိုင်ပြီးပါပြီဗျ ဟောမရတာဆိုရင်တော့ဒီဟာပဲဆက်လုပ်ပါနော်ဒီဒီဓမ္မကြီးအဲ့ဒီဟာလုံရင်းနဲ့ခက်ခဲတွေတွေ့လာတဲ့ကမှမေးပါနော်အဲ့ဒီမှာဘုန်းကြီးတို့မဟာဇီနီးနဲ့အထုတ်တဲ့ပုံကိုများကဥရပြညံပိုင်းလောက်မှလည်းထစ်နေတတ်ပါတယ်နောက်သင်္ခါရုပ္ပခညံလောက်မှလည်းထစ်နေတတ်ပါတယ်အဲ့ဒီအနှစ်ပိုင်းပေါ့ဘုန်းကြီးတွေ့ရတာနောက်အောက်ဆမှတ်ခါစားမှလည်းဒီရုပ်တဘာဝနာမ်တဘာဝတွေမြေအောင်မမှတ်တာတွေအစာပိုင်းမှလည်းအခက်ခဲတွေတွေ့ရပါတယ် တော့ဘုန်းကြီးတို့ကတော့ဒီဓမ္မကြီးတို့လျှောက်တာကိုနားထောင်ပြီးမှဒါဘုန်းကြီးတို့ကပြောလို့ရမှာပေါ့နော်အခုကဘုန်းကြီးအကြမ်းမင်းပဲပြောတယ်အဲ့တော့ဓမ္မကြီးကရှုမှတ်ပါရှုမှတ်ရင်လည်းတွေ့ကြုံလာတဲ့ခက်ခဲကိုတော့ရပောင်နှစ်တရာလည်းများပြီးလှုပ်လာပြီးဆိုတော့ဒါပဲဆက်လုပ်စေချင်ပါတယ်လုပ်ပြီးအဲ့ဒီမှာပဲဘုန်းကြီးခက်ခဲကိုပြန်ညွှန်ပေးမယ်နော်မှန်ပါဗျကျေးဇူးတင်ပါတယ်ဗျဟုတ်ပါပြီ ဆိုတပည့်တော်မေးချင်တာကခုနတော့ကအဲ့ဒီဟိုဦးလေးမေးသွားသလိုပဲဦးမြင့်လွင် မေးသွားသလိုပဲတပည့်တော်ကအဲ့ဒီမျက်နှာတွေနှာခေါင်းနားတွေမှာရားလာတဲ့အခါကျတော့တပည့်တော်ကဝင်လေထွက်လေကိုအာယုံစိုက်မရအောင်ဗျအဲ့ခါကျတော့ဘလို့ပို့ပြီးတော့အာယုံစိုက်ရမလဲလို့သိချင်လို့ပါဗျ။ဒီမှာကြီးကဝင်လေထွက်လေပဲမှတ်တာလား။ဘာမှတ်တာလဲ။ဝင်လေထွက်လေကိုမှတ်နေတာဗျ။ဒါပေမဲ့အရင်ကချမ်းမြေရိတ်တာမှာ ထိုင်ဘူးတယ်ဗျ။ထိုင်ဘူးတဲ့အခါကျတော့ အဲ့ဒီအခုဝင်လေထွက်လေကိုမှတ်နေရနေပြီအဲ့ရားတာတွေကပို့ပြီးအာယုံကပူရောက်ရောက်သွားလို့ပြန်ဟုတ်တယ်ဟုတ်တယ်ဓမ္မကြီးကမာဇီနီအာသန်တဲ့ပုဂ္ဂိုလ်တွေကအဲ့လိုပြောင်းလို့မရဘူးပြောင်းလို့ရရင်ဓာတ်တဘာဝတွေကပိုးထင်ရှားတယ်အဲတော့ဘုန်းကြီးကျန်ကျန်ပေးခြင်းနာတော့မာဇီနီနဲ့ကြာကြီးအာထုတ်ထားတဲ့ပုဂ္ဂိုလ်အဲ့ဒီဓာတ်တဘောတဘာဝတွေပဲမှတ်တော့နော်ဓာတ်တဘောတဘာဝဆိုတာလေးရဲ့တဘာဝကခုနတွန်းကန်တဲ့သဘောတို့ထောက်ထားတဲ့သဘောတို့ တိုးသွားတဲ့ကပူတဲ့သဘောတို့အေးတဲ့သဘောတို့ဒီဓာတ်သဘာဝတွေပဲကြည့်နော်အဲဒီခုနကဓာတ်ကမခုနအာနာပါနကိုတော့စိတ်ပြန့်လွင့်တဲ့ကာလို့ခုနဒကာကြီးဥထုံးကြီးဖြစ်တယ်လို့မျိုးပြောခဲ့တယ်လို့မဟုတ်စိတ်ပြန့်လွင့်တယ်ဒီပေါ်မှာမှတ်လို့မရဘူးစိတ်ကူးတွေများနေပြီဆိုရင်တော့အာနာပါနမှတ်ကြည့်ပေါ့အဲတော့ဒီမှာအကုန်လုံးပြောပါမယ်ဘုန်းကြီးတို့ဒီရှင်ရာဟုလားဆိုမြတ်စွာဘုရားတားတော် အသက်16နှစ်အရွယ်မှာသူ့ကိုဓကမ္မထံသင်ပေးပါတယ်ဖေဟာသင်ပေးခြင်းရည်ရွယ်ချက်ကဒီအဲ့ဒီချိန်မှာရှင်ရဟုလာလေးက16နှစ်ဆိုတော့ဖေဟာနဲ့ကိုလုံးကိုပေါ့အရွယ်တူလောက်ဖြစ်လိမ့်မယ်နော်တခါလေသားနဲ့အဖေကြည့်လိုက်ပေါ့ဗျာ16နှစ်ရွယ်16နှစ်သမီးတခါလေသမီးတွေသားတွေကကိုယ်တွေတောင်တောင်မောင်းနေတယ်အဲ့ဒီနေ့ကမြတ်စွာဘုရားအကြောင်းတစ်ခုရှိလို့တရားဒီခုနသူတရားပြလို့ခြင်းလို့ထင်ပါတယ်ရှင်ရာဟုလာလေးကို တန်ခါနဲ့အတူဆုံးကမထွက်ဘူးရှင်ရာဟုလာလေးခေါ်ပြီးဆုံးကထွက်တယ်ပထမရှင်ရာဟုလာမြတ်စွာဘုရားရှိရကြွတယ်ရှင်ရာဟုလာနောက်ကလိုက်တယ်လိုက်တော့ပထမတော့ရှင်ရာဟုလာမြတ်စွာဘုရားရဲ့ကြီးညိုဝေယကိုတော်တွေဆင်းတော်တွေကြည်ပြီးတော့ကြီးညိုစိတ်ပြနောက်ကြတော့ तू ကစိတ်ကူးရင်လိုက်တော့တာအာမြတ်စွာဘုရားဘုရားဖြစ်သွားလို့ဘုရားမဖြစ်ဖဲနဲ့ဆက်ကြမင်းပြန်ငါလည်းဆက်ကြမင်းသားတော်ကြီးအဲ ငါလည်းမြတ်စွာဘုရားလို့တောင်းတောင်းတင်းနေအဲသူကအဲ့လိုတွေနောက်ကနေပြီးတော့စဉ်းစားလိုက်တာဘုရားပေါ်မှာတန်ရောစင်တွေ့တာတဲ့စိတ်တော့ဒါငါခမည်းတော်ပဲအစာရတော့ဗောလေဒါမျိုးအတွေးတွေနဲ့အဲ့မှာမြတ်စွာဘုရားသူတွေးတာတွေသိတာသူတွေးတာတွေသိတာအဲ့မှာမြတ်စွာဘုရားလှည့်ပြီးတော့မိန်တာဓကမထံရှုဖို့ဓာကြီးလေးပါရှုဖို့တာမယ်ပထမတော့မြတ်စွာဘုရားဓကမထံတဲ့သူကဟောဓကမထံရှုစေခြင်းရုပ်ကိုရှုစေခြင်းတော့ဗောလေ ရုပ်ရုပ်ကိုရှုတဲ့အခါရုပ်ကိုနှစ်သက်တာကိုမြတ်စွာဘုရားခန္ဓာကိုယ်လည်းနှစ်သက်တယ်ဒုက္ခနာကိုယ်လည်းနှစ်သက်တော့ရုပ်ရှုတဲ့အခါဓာတ်ကဘိုးထင်ရှားတယ်အဲ့ဒါပြောချင်တာအဲ့တော့ရှင်ရဟုလာမေးတာမြတ်စွာဘုရားရုပ်ကိုရှုရမယ်ဆိုဝေဒနာကိုဘယ်လိုရှုရမှာလဲဆက်မေးမြတ်စွာဘုရားလိုရင်းကဒီရုပ်ကိုရှုဆိုဘာဖြစ်လို့သူကရုပ်ခန္ဓာကိုယ်တန်နှစ်သက်နေလို့မြတ်စွာဘုရားခန္ဓာကိုယ်ပေါ်မှာလည်းတန်နေတဲ့တဲ့ဒုက္ခနာကိုလည်းတန်နေဟာငါလည်းဘုရားလိုပဲတောင်းတောင်းတင်လှလှပါဖြစ်ပြီဒါမျိုးပေါ့ အဲ့မှာ तू ကမေးလို့မြတ်စွာဘုရားဟာရာဟုလားဝေဒနာဆိုလဲဒီတိုင်းရှုဖို့ကွာနေစာဒုက္ခအနတ္တမြောင်ရှုခိုင်းတာသင်ညာရောဗျာဒီတိုင်းရှုသင်္ခါရဝိညာဉ်ဒီတိုင်းရှုလို့ပြောတာအဲ့ဒီချိန်မှာဘုရားမြတ်စွာဘုရားနဲ့တူဆုံးခံကြွနာနော်တာဝတိမြို့စေတုံကနေသွားတာလမ်းခုတ်လက်ကြီးမှာဖြစ်တာအဲ့မှာဆက်ပြီးဆုံးခံမကြွဘူးသူဒီတော့ထဲမှာ အထုတ်ရတာဆုံးခံခြင်းကြီးနော်မြတ်စွာဘုရားလည်းမတားဘူး ရှင်ရဟုလာလည်းဆုံးကမထွက်ဘူးဆက်မထွက်တော့ဘူးအဲ့ဒီမှာလေနည်းနည်းလေးဒီမှာမေကုန်းလေးမေးလိုက်ပါဦးမယ်ဒီသုံးနဲ့ပတ်သက်ပြီးဒီစာရမဆိုတဲ့ဖြူမကြီးကဘုန်းကြီးကိုမေးခဲ့ဘူးလေအင်္ဂလိပ်စာသင်ရင်နော်ဘုန်းကြီးအင်္ဂလိပ်စာနည်းနည်းပါးကျွမ်းကျင်အောင်လို့သူ့ကိုသင်ပေးတယ်သူကလည်းဒီဒီဖရာတရားတော်တွေနားမလဲအဲ့ဒါဟိုအင်္ဂလိပ်ကိုဆွဲထုတ်လာပြီးပြန်မေးတယ်ဘုန်းကြီးဖြေရှင်းတတ်တယ်လို့ဖြေရှင်းတယ်အဲ့ဒီမှာဖြေရှင်းကြဘာဖြစ်လို့ရှင်ရဟုလာကဆုံးကထွက်ချိန်မှာမထွက် ဟိုဘုရားနဲ့တူဆက်မထွက်တယ်လေအဲတော်မီးဖြစ်သွားဘယ်လိုအကြောင်းမှမလိုက်ဖြစ်တာတချို့သူတွေကသူတို့ကဒီအစားတစ်လုံးအတွက်ကိုကဒီတနက်မစားရလို့ဘာမှမဖြစ်ဘူးပေါ့အခုချိန်မှာတရားကိုထိုင်ကျင်နေတဲ့အချိန်မှာ စိတ်ပါနေတော့မှလှုပ်လို့ရှင်သူ့မှာထူးခြားတဲ့အတွေ့အကြုံနဲ့အဲ့အာယုံဆိုင်မှုကိုရမယ်လို့ယူဆလို့လည်းဖြစ်နိုင်ပါတယ်ဗျာอืม အဲ့ဒီမှာလဲထကရာနှမျိုးထကရာဖွင့်တာကတစ်မျိုးပေါ့လေသူကတော့မြတ်စွာဘုရားဓာတ်ရိုက်ဆုံးမနေဒါပေမဲ့ထကရာဖွင့်တာဘုန်းကြီးသိမကြဘူးဒီတရားမှသူဓာတ်ရိုက်ဟောတာမဟုတ်ကြတဲ့တုတ်တွေရာဟုအမ္ပဒအမ္ပဒတိကရာဟုလောကဓာတ်တို့ဘာလို့အများကြီးပဲသူနဲ့ဓာတ်ရိုက်ဟောတာတရားတွေသူကဓာတ်ရိုက်ဆုံးမနေဓာတ်ရိုက်ဆုံးမတဲ့အတွက်ဒါမကြင့်မကောင်းဘူးဆိုတဲ့နေကအဲ့ဒါသာရမဆိုတော့ဖြူမာရဝေဖန်တယ်သူဟာဘုန်းကြီးပို့သဘောကြဆရာတော်ကလည်းတဲ့မြတ်စွာဘုရားနောက်ကနေမဟုတ်တာတွေကြံသွားစီ မြတ်စွာဘုရားသိပြီလေတဲ့သိတော့ဘယ်လာရဲမလဲဇိုးသူသူအာမနာဘူးတဲ့အဲ့လိုဖြေချဒါကြောင့်မလာရဲဘူးလေမလာရဲတော့သွားအထုဟုတ်တယ်အဲ့ဒါဘယ်လာရဲမှလဲကိုကြံထားတာရမြတ်စွာဘုရားသိသွားပြီလေရှက်ရှာကောင်းနေအဲ့မှာအထုတ်တာအဲ့ဒီမှာရည်လဲရည်စရာပေါ့လေဒီမြတ်စွာဘုရားလည်း तू ဒီမှာတရားတို့တိုင်းနဲ့ဆုံးမစားလဲရဘူးရှင်ရဘူးလားမြတ်စွာဘုရားလည်းဆုံးဖို့မပြောဘူး ရှင်အာနန္ဒလည်းဆုံးဖို့မပြောဘူးသူ့ရဲ့ဥပိ္ပဇေဆရာရှင်သာရိပုတ္တရာလည်းမပြောဘူးအဲ့ဒီနေရာဆုံးမပုံပြရဘူးအဲ့ဒီတောထဲမှာတရားကျင့်တာပဲဒါပေမဲ့ကျင့်တဲ့ချိန်မှအိမ်မှာဟိုတိုက်ဆိုင်မှရှိသေးတယ်ရှင်သာရိပုတ္တရာကိုရောမြတ်ကြီးကဘယ်တော့မှတန်ခါနဲ့အတူဆုံးတာမကြောက်ဘူးကျောင်းนี่အကုန်လုံးတန်ခါကြွသွားပြီးတိုက်ကိုလိုက်ကြည့်တယ်အာဒီကျောင်းရေမခသေးရေခတ်တယ်တန်ရှင်းမလုပ်ဘူးဆိုတန်ရှင်းလောက်တာခေါင်းဆောင်ခေါင်းဆောင်ပြောချင်တာအကုန်လုံးကြည့်ပြီးမှထွက် ရှင်ရာဟုလာကသူ့တပည့်သူကဥပိ္ပစေလောက်တာရှင်ရာဟုလာသစ်ပင်တပင်ရင်းမှာထိုင်နေတာတရားဆုံးခံသွားနေမြင်တာဖះဟောထားတာဖះဆုံးမထားတဲ့ကမ္မထံတရားမသိဘူးမသိတော့ဘာပြောလဲဆိုငြိမ်ငြိမ်သက်သက်ထိုင်နိုင်မှာတော့အာနာပါနာပုတ်တဲ့ပုဂ္ဂိုလ်ကငြိမ်ငြိမ်သက်သက်ထိုင်ငြိမ်ငြိမ်သက်သက်ထိုင်တဲ့ပုဂ္ဂိုလ်များအာနာပါနာမှတ်ရမယ်လို့ဒီလိုပြောထားတယ်အဲတော့သူတပည့်ငြိမ်ငြိမ်သက်သက်ထိုင်တာဟိုကတကယ်တော့ဓကမ္မထံရုပ်ကိုဆင်ញံနှလုံးသွင်းတာသူကပြောဟေးရာဟုလား ညင်ညင်သက်သက်နဲ့ဆိုတော့မင်းအာနာပါနမှတ်กว่าလို့ပြောတာအဲ့မှာစာရမပြဿနာတက်တာနောက်ခံသမကြောင်းတမိုင်းကြောင်းမသိဘူးဟင်ဘုရားကဟိုမှာယုတ်ကမတာဓကမတာသင်တယ်ဒီတစ်ပတ်ကအာနာပါနသင်တာဘယ်လိုဖြစ်ကြလဲဆိုရှင်သာရိပုတ္တရာကမြတ်စွာဘုရားဒီအာနာပါဓကမတာသင်ခဲ့တာမသိဘူးဒါပေမဲ့လို့ရဲ့သူ့ရဲ့တပည့်ဥပိ္ပဇေဆရာက ဒီသူ့ကိုကြည်ရတယ်ခုနဓမ္မကြီးတို့ဘုန်းကြီးကြည်တာဓမ္မကြီးတို့ထိုင်တာကြည်ဘုန်းကြီးကကမ္မထမ်းရှာလောက်တာဓမ္မကြီးတို့ကိုကြည်ရတယ်ဒီယောဂီတို့ဘုန်းကြီးမှကြည်ရမယ်တာဝန်တရားရှိတယ်တခုတည်းအပြင်ဘာလောက်လိုက်ဆိုအဲ့ဒါကိုပြောရတယ်ဒါကဆရာရဝတရားခုနရှင်သာရိပုတ္တရာသူ့ဆရာပြတဲ့အတွက်ငြိမ်သက်နေဟေ့ရဟုတ်လားမင်းအာနာပါနမှောက်ကအာနာပါနကောင်းနေဆိုဒီလိုမိတ်တာအဲအဲ့ဒါပဲမသေးတာအဲ့ဒါကို तू ကမေးတာအဲ့ဒီခါကျတော့ ရှင်ရဟုလားညနေကျတော့သူသင်လဲဗျာအဲ့ဒီကနေညနေပိုင်းကျတော့သူကအာနာဒီရုပ်ဓကမတမှတ်တာပေါ့ဓမ္မကြီးမှတ်ရင်းနဲ့သူရဲ့ဒီဖျားပေါ်မှာတွေ့တာတဲ့စိတ်ဒုက္ခနာကူမှာမြတ်နိုးတဲ့စိတ်ကမပြောက်ဘူးဗျမပြောက်တဲ့ခါကျတော့ညနေရောက်တော့သူ့ဆရာကြီးကအာနာပါနမှတ်ပဲပြောတော့ဘယ်လိုမှတ်မယ်ဆိုတော့မသိခဲ့ဘူးညနေကျလည်းအဲ့ဒီမေကုန်းနဲ့ပြန်မှတ်တက်ပြန်တယ်ခုနဆာရမအဖြူမှာ မရှင်ရဟုလာကဘာမေးလဲဆိုတော့သူ့ဆရာကြီးအာနာပါနဘယ်လိုမှမယ်မတင်သေးတဲ့ခါကျတော့မြတ်စွာဘုရားကအဲ့ဒါသွားမေးတာမြတ်စွာဘုရားအာနာပါနဘယ်လိုရှုရမှာလဲဘုရားလို့မေးတာအဲ့မှာမြတ်စွာဘုရားသူ့တဏ္ဍာမှာကြည်လိုက်တော့မြတ်စွာဘုရားခန္ဓာကိုယ်ပေါ်လည်းဆွဲလန်းနေတယ်သူခန္ဓာကိုယ်လည်းဆွဲလန်းနေတော့အဲ့မှာဓကမ္မထအကျယ်ဟောတာဓမ္မကြီးဒီရုပ်တွေကိုအကျယ်ဟောတာဒီပေါ်မှာတတ်နှစ်သက်မှုကွဲသွားအောင်အဲ့တော့ဘုန်းကြီးတို့32ခုတာတာဆိုတာရှိတယ်အဲ့ဒီမှာကြတော့ ဒီဓာတ်ခွဲလိုက်ရင်ပထဝီဓာတ်က20အာဘောဓာတ်က12ပါ နောက်ဓာတ်ဓာတ်ကြီး2ပါးကျန်တယ်လေနော်ဝါယောဓာတ်နဲ့တိဇောဓာတ်အဲ့ဒါထပ်ခွဲလိုက်ရင်42ပါးဖြစ်သွားတယ်အဲ့ဒီဟာအကျေဟောတယ်အဲ့ဒီတုံးအဲ့မှာထက်ကရာဘာပြောလိုက်လဲဆိုဒီမြတ်စွာဘုရားဒီရှင်ရဟုလာလေးကို42ခုတတ်ရှုမှတ်ဒီဟောတယ်ဖောက်တော့ရအဲ့ဒီဟာကိုတုံးတယ်သုံးနေတော့ဒီတရားတွေမကြားမှုတဲ့ပုံကိုယ်တွေကဘာပြ င်းရှိတာ32ခုတ္တတာရှိတယ်ဒီဆရာတို့ကြီးကဘာအစမ်းထွင်ဟောတာလဲဒါမျိုးတွေဘုန်းကြီးကြားဘူးအဲ့ဒါစာမပြည့်စုံစာသေချာမကြည့်တာအဲ့ဒီတိုင်ပြောထားတယ်ဆိုလိုတာရှင်ရဟုလာလေးကိုမြတ်စွာဘုရားကအဲ့ဒီမှာမိတာအာနာပါနာမေးတယ်သူကဒုက္ခနာကိုယ်ပေါ်မှာရောမြတ်စွာဘုရားခန္ဓာပေါ်မှာတွေ့တာမှုတက်နှစ်သက်မှုတွေရှိနေတဲ့ဒါတော့တဖို့မြောက်အကျေရှုခိုင်းတာအဲ့ဒါပဲရှိတဲ့ချက်က ပြီးမှနောက်ဆုံးရောင်မှအာနာပါနဟောတယ်ဓမ္မကြီးအဲ့တုံးမှာအဲ့မှာသာရမမျက်စိလဲလာတာဟင်းဒီမှာတဲ့မေးတာတခြားတယ်ဖြေတာတခြားဖြေဆရာတော်ဘယ်နဲ့ဖြစ်တာတော့ဒီတုတ်ကအဲ့လိုတွေဖြစ်တာပေါ့ဓမ္မကြီးအဲ့တော့ဘုန်းကြီးတို့ကတုတ်တုတ်လေးလာတဲ့ခါကျသူ့ရဲ့နောက်ခံ background တွေပြန်ကြည့်ရတယ်ဒါကြောင့်ဟိုတနေ့ကကိုကြီးရှင်ကဘုန်းကြီးကိုသူကတော့စေနာနေပါဆရာတော်တချို့ယောဂီတွေမိတာလိုရင်းတို့ရှင်ဖြတ်ချလိုက်ဖြေပါဘုန်းကြီးကဘာပြောလဲ ကိုချစ်ချင်းကျော်ကဘုရားမဟုတ်ဘူးဒီမှာဓမ္မရီတော်မိမိဆိုဆောင်းလောက်ခဲ့ဘူးတော့ခတ်တတိလူဒီဖုံးကြီးတာတူလိုပဲကိုရဲ့နောက်ခံ background နဲ့ဆက်ဆက်နေတဲ့ဖြစ်ပျက်တွေကအဲ့ဒါမေးမှဘုန်းကြီးတို့ကသူကဒီမေးတာဘာအခြေခံမေးလဲဆိုအဲ့ကြမှာသိတယ်ဘုန်းကြီးတို့ဒါလည်းဓမ္မကြီးတော်မိမိကိုဒီကနေ့ဘုန်းကြီးဒီလိုသင်တယ်ဖះမဟုတ်တဲ့ခါကျတော့ကတ်ချင်လည်းကတ်မယ်မကတ်ချင်လည်းမကတ်ဘူးဒီနေ့သင်ပြီးအားလုံးယောဂီတွေမှတ်ထားပါ ဒီနေ့သင်ပေးတာလောက်ကြည့်လိုက်လောက်ကြည့်လို့ကိုက်ရင်ဆက်သွားမကိုက်ဘူးဆိုနောက်တစ်နေ့ထပ်မေးဘုန်းကြီးနီးတွေအများကြီးအထုတ်ထားတယ်စာတွေအများကြီးလေ့လာထားတယ်နောက်တစ်မျိုးပေးနိုင်တယ်ဟာမကိုက်သေးဘူးနောက်တစ်မျိုးပေးနိုင်သေးတယ်အဲ့ဒါမျိုးသွားပါတယ်ဘုန်းကြီးတို့နီးရတော့ဒီတစ်ချိုင်နဲ့ဓမ္မကြီးရဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူးကိုက်သွားအောင်တရားကြီးမဟောနိုင်ပါဘူးဖရာတို့ကတာတပ္ပိန္ဒဉာဏ်ရှင်ဖရာရှင်ကပဲတတ်နိုင်ပါတယ်ဘုန်းကြီးတို့မစွမ်းနိုင်ပါဘူး ဒါကြောင့်မို့တစ်မျိုးတစ်မျိုးအဲ့တော့ဘုန်းကြီးစကြရဝန်ခံထားပါတယ်ဒီပြင်ပေးတဲ့နေရာမှာဘုရားဟောတရားနဲ့လည်းကိုက်ညီရမယ်လက်တွေ့နဲ့လည်းကိုက်ညီရပါမယ်ဒါမျိုးကိုဘုန်းကြီးကြိုက်ပါတယ်အဲ့ဒီတိုင်းမှာဘုန်းကြီးသင်ပေးပါမယ်နော်အဲ့တော့ချုပ်ပြောပါမယ်ဓမ္မရရည်တော့ငကိုကမ္ပထမ်းပဲတင်းတင်းရင်းလောက်ပါနော်ပြောင်းလိုက်ရင်အဲ့ဒီပြောင်းလိုက်ရင်အဲ့ဒီထပ်သဘောသဘာဝတွေပဲသွားတွေ့တယ်အဲ့ဒီမာဇီနီအာထုတ်တဲ့ပုဂ္ဂိုလ် ကြံတာပြောင်းလိုက်လို့ရှိရင်သူကဒါကိုကြည့်နေကြရှိတာဒါတွေပဲသွားမြင်တာအဲတော့ပြောင်းဖို့ကတော်တော်ခက်တယ်အဲတော့လက်ရှိအတိုင်းရှုမှတင်ပါဗျာဘုန်းကြီးတို့နည်းနည်းကြာသွားပြီနော်ဒီလောက်နဲ့သိမ့်မယ်နော်နော်ဒီနေ့ဟောပြောဆုံဆုံးမတဲ့တရားတော်များကိုဆုံးမတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ပြုနေပြည့်ပါ။ဒါရင်ဆုတောင်းမယ်နော်ကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုကိုဘုရားတရားတန်ခါပူဇော်ပြီးတော့နိဗ္ဗာန်ဆုတောင်းမယ်။ပါဠိလိုပဲချပေးမယ်နော်ဘုန်းကြီးတို့နောက်ကြဒီခုချပေးတဲ့ဟာလေးတွေကိုရိုက်ပြီးတော့ဖြန့်ဝေပေးပါမယ်။ဘာဆိုလိုလဲဆိုနောက်ဝင်ဒါအချိန်သိကြမှာဆို။ဒါရင်လိုက်ဆိုဣမာယဣမာယသမ္မာနုသမ္မာနု ဓမ္မပฏิပတ္တိယဓမ္မပฏิပတ္တိယဘုဒ္ဓံပူဇေမိဘုဒ္ဓံပူဇေမိဓမ္မံပူဇေမိဓမ္မံပူဇေမိသံဃံပူဇေမိသံဃံပူဇေမိဣဒံမေပုံညံဣဒံမေပုံညံ မကဖလာမကဖလာညာနတာညာနတာဣစေယောဣစေယောဩတုဩတုရှင်ဖေယရှင်ဖေယတပည့်တော်ဤတပည့်တော်ဤဤကောင်းမှုသည်ဤကောင်းမှုသည် အညံဖူညံမညံဖူညံနိဗ္ဗာန်ဤနိဗ္ဗာန်ဤအကြောင်းအထောအပံအကြောင်းထောအပံရပါလိုဤရပါလိုဤရှင်ဖျားရှင်ဖျားဣဒံမေပုံညာဣဒံမေပုံညာသဗ္ဗတတ္တနံ တပ္ပတဒါနံအာဇေမအာဇေမဤကောင်းမှုဤကောင်းမှုဤကုသိုလ်ဤဤကုသိုလ်ဤဝေစုအလုံးကိုဝေစုအလုံးကိုတတဝအပေါင်းတို့အားတတဝအပေါင်းတို့အားအမြဘေးဝေပါ၏ အမြတ်ပြေဝေပါ၏အလုံးသောအလုံးသောတတဝပေါင်းတို့သည်တတဝပေါင်းတို့သည်ဤကုသိုလ်အလုံးကိုဤကုသိုလ်အလုံးကိုရရှိခံစားကြ၍ရရှိခံစားကြ၍ကိုယ်စိတ်နှဖျားကိုယ်စိတ်နှဖျား ကျမ်းမာကျမ်းမာချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်တည်းဖြစ်ကြပါစေကုန်တည်းလူလူဆိုမဲ့ကုသိုလ်အမြတ်အမြတ်အမြတ်အမြတ်အမြတ်ယူရောကြောင့်ပါကုန်သောသာ ธุสาธุสาธุကုသိုလ်ကုသိုလ်အမြတ်အမြတ်အမြတ်အမြတ်ပြုတော်မူကြပါကုန်သောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ် วิโรมยะตาธุตาธุตาธุအလိုချမ်းသာလို့ချမ်းသာကြပါစေ။ဒါပဲနော်။အာလုံသောဝိညာဉ်တ attva အပေါင်းတို့သည်မြတ်ဗုဒ္ဓ၏တရားတော်များကိုကျင့်ကြံကိုယ်ကိုအားထုတ်နိုင်နေကြတဲ့တူတူဘဝတန်တရားမှလွတ်မြောက်ကြပါစေ။ အေးချမ်းကြပါစေငြိမ်းချမ်းကြပါစေဤတရားဝါဒဓမ္မကမ္မထလမ်းစဉ်ဝီဒီယိုကိုမိသူမဆိုမိတူကူယူ၍ဓမ္မဒါနပြုနိုင်သည်အခကျင်းငွေဖြင့်ရောင်းချခြင်းခွင့်မပြု free distribution not for sale thank you